ဒီနေ့သာသနာတော်တက္ကရာ2558ခုနှစ်ကောဇာတက္ကရာ2000 1385ခုနှစ်တပေါင်းလစုတ်တရခရစ်တက္ကရာ2014ခုနှစ်မလ16ရက်တနင်္ဂနွေနေ့ဒေလီစီတီထေရဝါဒဓမ္မသင်္နမမိမိတို့လေလာသင်ကြားနေဆဲဖြစ်တဲ့အနတ္တလက္ခဏာသုတ်တံကိုဆက်လက်သင်ကြားမှာဖြစ်ပါတယ်။ဒါကြောင့်ရွဘပူဇော်နေကြခန္ဓာ၅ပါးဥပဒနာလင်္ကာကြီးကိုသုတ်တံရဲ့အနှစ်ချုပ်အဖြစ်ရွတ်ဖတ်ပြီးတော့ပူဇော်ကြရအောင်။ ယဟုတွင်မြည်ခန္ဓာတိကမြင့်ရှိကာလမတိထပဲခဏဖြစ်လျက်ခဏပြည့်၏ဖြစ်ပြနတံနှိစ္စတံဖြင့်တရားမစဲလွန်ဆင်းရ၏ခိုင်မြဲကြောမာနှင့်မပါဘူးပညာစစ်ခုမျောထောက်ရှုသောသူတဘာဝနှိစ္စနှင့် ဒုက္ခအနတ္တမှန်လစွာဤငါငါဥစ္စာငါလိပ်ပြာတို့ဘာတခုမြမဟုတ်ကြသည်ဓမ္မတည်တဲ့ဘာတကဝေဒနာမိခန္ဓာသည်လဲမြင့်ရှိကာလမတိထပဲခဏဖြစ်လျက်ခဏပြည့်ဤဖြစ်ပြနတံနေစတံဖြင့် တရားမစဲလွန်ဆင်းရဲဤခိုင်မြဲကြောမှနှစ်မပါဘူးပညာစက်ခုမျောထောက်ရှုသောဒုသဘာဝအနိစ္စနှင့်ဒုက္ခအနတ္တမှန်လားစွာဤငါငါဥစ္စာငါလိပ်ပြာတို့ဘာတခုမြမဟုတ်ကြသည်ဓမ္မတသက်ပါရကံပညာတွင်မြည် ခန္ဓာသည်လဲမြေရှိကာလမတိထပဲခဏဖြစ်လျက်ခဏပြည့်ဤဖြစ်ပြည့်နှစ်တန်နှိမ့်စေတန်ဖြင့်တရားမစဲလွန်စင်ရဲ့ဤခိုင်မြဲကြောမှာနှစ်မပါဘူးပညာစက်ခုမျောထောက်ရှုသောသူတဘာဝအနိစ္စနှင့်ဒုက္ခအနတ္တမန္လာစွာဤ ငါငါဥစ္စာငါလိပ်ပြာတို့ဘာတခုမြမဟုတ်ကြသည်ဓမ္မာတသက်ပါရကသင်္ခါမိခန္ဓာတိလက်မြစ်ရှိကာလမတိထပဲခဏဖြစ်လျက်ခဏပြည့်ဤဖြစ်ပြနှတံနှိစေတံဖြင့်တရားမစဲလွန်ဆင်းရဤခိုင်မြဲကြောမှာ နှစ်မပါဘူးပညာစက္ခုမျောထောက်ရှုသောသူတဘာဝအနိစ္စနဲ့ဒုက္ခအနတ္တမှန်လှစွာဤငါငါဥစ္စာငါလိပ်ပြာတို့ဘာတခုမြမဟုတ်ကြသည်ဓမ္မသစ္စာပါရကဝိညာဉ်၆မြီခန္ဓာသည်လည်းမြေရှိကာလမတိထပဲ ခဏဖြစ်လျက်ခဏပြည့်၏ဖြစ်ပြည့်နှစ်တံနေစေတံဖြင့်တရားမစဲလွန်စင်းရဲ့ဤခိုင်မြဲကြောမှာနှစ်မပါဘူးပညာစက်ခုမျောထောက်ရှုသော သူတဘာဝအနိစ္စနှင့်ဒုက္ခအနတ္တမှန်လစွာဤငါငါဥစ္စာငါလိပ်ပြာတို့ဘာတခုမြ မဟုတ်ကြသည်ဓမ္မတသက်ပါဒကသာဓုရုပ်ခန္ဓာနဲ့ပတ်သက်ပြီးပြီးကြတဲ့ဘက်က အတိတ်အနာဂတ်ပစ္စုပန်ကာလ၃ပါးနဲ့ရှုမှတ်ပုံရဲ့အစ္ဆဒဗိဒအတွင်းပြင်ရှုမှတ်ပုံရဲ့ဩလာရိကဒုက္ခမအကျမ်းအနုယုံများကို ရှုမှတ်ပုံများရှင်းလင်းပြီးတော့ပြောပြခဲ့ကြပြီးပြီဒါတော့ဒီနေ့စာမျက်နှာ53မှာဟိနပဏိတအယုတ်အမြတ်အဲ့ဒီအပိုင်းလေးကိုအဲအဲ့ဒီပိုင်းလေးကိုပဲဖတ်လိုက်ကြတာပေါ့နော်ဒါနည်းနည်းဖတ်လိုက်မှလည်းပဲ ကိုကပိုးပြီးတော့ဆွဲသွားအောင်လို့တာမန်လူများသည်ဆိုတာလေးကနေဖတ်ကြည့်အောင်နင်းမြန်နော်အ ဆင်ခြင်ဘုံပေါ့နော်ကိုယ်ထဲမှာကိုယ်ထဲမှာုတ်ပြီဒါအောက်ကရှုဆင်ခြင်းအပေါ်ကတော့အတိတ်ပဲပေါ့ဦးဇင်းတို့ခန္ဓာ၅ပါးနဲ့ပတ်သက်ပြီးတော့အခု ရုပ်ခန္ဓာကိုဆင်ခြင်တဲ့နေရာလေးမှာဟေနပဏိတဆိုတဲ့စကားလုံးရဲ့အတိတ်ပဲဟေနဆိုတာကဟောစာအရတော့ရုပ်တယ်နှိမ့်တယ်တနည်းအားဖြင့်မကောင်းဘူးလို့ပြောရင်ပို့ကုန်ပို့ပြီးတော့ဆင်ပြေမယ်ဦးဇင်းတို့ခန္ဓာကိုယ်ထဲမှာရှိနေတဲ့ရုပ်တွေထဲမှာကျမ်းမာတဲ့ရုပ်နဲ့မကျမ်းမာတဲ့ရုပ်အဲ့ဒီဟာကိုပြောတာ healthy ဖြစ်တဲ့ဟာနဲ့ unhealthy ဖြစ်နေတဲ့ဟာဆိုတော့ခန္ဓာကိုယ်ထဲမှာတိဆောက်တဲ့ခါကျတော့ရှိနေတဲ့ရုပ်တွေဟာ လူကိုအကျိုးပြုစေတဲ့ယုတ်နော်အဲ့ဒီယုတ်ဒီစင်တာယုတ်ကောင်းလို့ခေါ်တယ်ဒီနေရာမှာပဏိတပေါ့ဥပမာနေမကောင်းဘူးခေါင်းတွေကိုက်နေတယ်အဲ့ဒီခေါင်းကိုက်နေတဲ့ခါမှာခံစားမှုကိုဖြစ်စေတဲ့ယုတ်ကအဲ့ဒါယုတ်ဟိနလားပဏိတလားဟိနအဲ့ဒါမကောင်းဘူးဒါတော့အဲ့ဒီကနေဆေးစားလိုက်တယ်ဆိုကြပါစို့ဆေးစားလိုက်လို့ခေါင်းကိုက်တာပျောက်သွားပြီဆိုရင်အဲ့ဒီခုနကကိုက်တတ်တဲ့ယုတ်တဘာဝတွေချုပ်ပျောက်သွားတော့ကြံတာတွေပေါ်ပါသွားရင်အဲ့ကြံတဲ့ယုတ်တွေပေါ်နေတဲ့ယုတ်ကို ပဏိတလို့ခေါ်တာဒါတော့ပြောမယ်ဆိုရင် ကျမ်းမာစေတဲ့တန်ဆွမ်းစေတဲ့ရုပ်တွေဆိုရင်ဒါပဏိတရုပ်အဲကျမ်းတွေကလေးတာပေါ်တာကြိုက်တာခဲတာနာတာအောင့်တာတောင့်တာကျင်တာအဲ့ဒါကြတော့ဗာလဲဟိနမကောင်းတဲ့ရုပ်အဲ့လိုပြောရမယ်စာလို့တော့အယုတ်လို့သုံးတယ်ဒီနေရာမှာယုတ်တယ်ဆိုတာနှိမ့်တာမကောင်းတာပဲပြောပါတော့သူတို့အင်္ဂလိပ်လိုခေါ်တော့ unhealthy ဆိုတဲ့အနဲ့သုံးတယ်မဟုတ်လားလို့ဒါဟိုဒီယုတ်တယ်မကောင်းဘူးဒီနေရာမှာကတော့ ကျမ်းမာရေးရသုံးတာကယောဂဖြစ်မှသုံးတာနော်ဒါပေမဲ့ဒီမှာဦးဇင်းတို့ဘာသာရေးအရာဒီဒီကျမ်းဂန်ထဲမှာသုံးတဲ့ရုပ်တယ်ဆိုတဲ့နေမကောင်းတယ်ဆိုတဲ့ရုပ်ကဥပမာထိုင်လို့ခါးထဲမှာအခုတော်တော်လေးကြိုင်တောင့်မလာဘူးလားအေးတောင့်လာလို့အဲ့ခါးကြီးကအောင့်လာရင်လည်းအဲ့ဒါဟိနာပဲကိုကခံစားလို့မကောင်းတော့ဘူးမဟုတ်လားလို့မကောင်းတော့ဘူးအဲ့ဒါရုပ်ရဲ့သဘာဝသူပြောနေတာကြာကြာကြီးအကောင်းမရှိဘူးကြာရင်ဘာဖြစ်သွားလဲတစ်ခုမဟုတ်တစ်ခုပြောင်းသွားတာပြောင်းတော့ထိုင်တာကြာရင် ဟောဘာဖြစ်လာလဲပူလာမယ်တောင့်လာမယ်အောင့်လာမယ်အဲ့ဒါမကောင်းတဲ့ရုပ်ပဲကောင်းတဲ့ရုပ်ဆိုရင်ဘာလို့ပြင်ပါလဲလို့ဟုတ်တော့မလားဒါတော့အဲ့ဒီခန္ဓာကိုယ်ထဲမှာနာတာကျင်တာကြိုက်တာခဲတာထုံတာနေမကောင်းတာလေးတာလန့်တာအကုန်လုံးကိုအဲ့ဒါဟိနပဲဆိုကြစို့နော်အဲအဲ့ဒါလိုမရှိနေတဲ့အချိန်ခါကျရင်နော်ပဏိတတွတ်တွတ်လေးလေးပေါ့ပေါ့ဘာဘာကောင်းတဲ့ရုပ်ပေါ့နော် ဒါကြောင့်ဒီနေရာမှာတာမန်ပုဂ္ဂိုလ်အနေနဲ့ပြောမယ်ဆိုရင်တော့ तू ကဒီမကြမ်းမာမာဖြစ်နေတဲ့ယောဂဖြစ်နေတဲ့အပိုင်းကြီးသို့မဟုတ်လည်းမကြမ်းမာမာဖြစ်နေတဲ့အချိန်ခါပေါ့နော်အဲ့ဒီခါမှာမကြမ်းမာမာယောဂဖြစ်နေသောမကောင်းသည့်ယုံညံ့များကပင်ကြမ်းမာသည့်ယုတ်ကောင်းများဖြစ်လာသည် तू ကထင်တာကမကြမ်းမမာတဲ့ရုပ်တွေဆင်းစားလိုက်တဲ့ခါကျတော့တဖြည်းဖြည်းတဖြည်းဖြည်းနဲ့ तू ဟာ healing လုပ်ပြီးတော့မှကောင်းတဲ့ဟာတွေပေါ်လာတယ်လို့ထင်တာအမှန်တော့ဒီဖြစ်နေတဲ့အချိန်ခါမှာကိုမှကြိုက်နေတဲ့နာနေတဲ့ထုံနေတဲ့အချိန်ခါမှာကိုမှဘာဖြစ်နေတာလဲဆိုရင်ဖြစ်လိုက် ပြက်လိုက်နားတဲ့အချိန်ကမှစဉ်းစားကြည့်ပါလားလို့တခါတလေကျဆောင်းနာတယ်တခါတလေကျပျော့သွားတယ်ဆိုတော့ဟောနားတဲ့ဝေဒနာသဘောတူရဲ့လားမတူဘူးအထက်မှာဝေဒနာသဘောတိတ်တိတာတယ်ဆိုတော့အတွင်းထဲမှာ ဖြစ်နေတဲ့သဘောသဘာဝတွေကတသမတ်ထဲမဟုတ်ဘူးဆိုတာထင်ရှားတယ်ဒါတော့မကြမ်းမမာဖြစ်တဲ့အခါမှာဒီမကြမ်းမာတဲ့ရုပ်တွေကနေပြီးတော့ဆေးတွေပါတယ်စားလို့ဆေးကုလို့ပျောက်သွားတဲ့ခါကျတော့စောစောတုန်းကနေမကောင်းတဲ့ရုပ်ကအခုနေကောင်းပြီလို့ အဲ့လိုထင်တတ်တယ်အမှန်မဟုတ်ဘူးเนาะမကောင်းတဲ့ရုပ်တည်းရဲ့သဘာဝသူမကောင်းတဲ့အချိန်မှာပဲသူဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်နေဒီလိုနိုင်စက္ကန့်တန်လေးသွားသလိုပဲချုပ်လိုက်ပြက်လိုက်ချုပ်လိုက်ပြက်လိုက်အဲဖြစ်လိုက်ပြက်လိုက်နေသွားနေတာအေးအဲ့ဒါပြီးတော့ဒီမကောင်းတဲ့ရုပ်ညက်เนาะမကြမ်းမာတဲ့ရုပ်တည်းဟာပျောက်သွားတဲ့အချိန်ခါမှာအဲ့ဒီရုပ်ဟာကြမ်းမာတဲ့ရုပ်ပြောင်းတာမဟုတ်ဘူးကြမ်းမာတဲ့ကအသက်ပြန်ပေါ်တာဟုတ်တော့မလားအသက်ပြန်ပေါ်ပြီးမှဖြစ်တာဒါတော့ဦးဇင်းတို့ကတာမန်ကြည့်တာကတော့အပြင်ဘက်ကနေဟောဒီ ဒီရုပ်ပုံပန်းတရံကြီးကိုကြည့်ပြီးတော့မှပြောတာဒီရုပ်ကြီးရတော့ဘယ်ဖြစ်မလဲဥမာလက်ကနာတယ်ဆိုရင်ဒီလက်ကဒီပုံစံအတိုင်းပဲပြောင်းရလားမပြောင်းဘူးမပြောင်းဘူးဒါပေမဲ့ကိုကအပြင်ဘက်ကကြည့်ပြီးတော့စောစောကဟောဒီလက်ကနာနေတာအခုဆေးကုလိုက်တော့ဟောဒီလက်ချောင်းလေးအခုကောင်းသွားပြီဆိုတော့လက်ချောင်းကတော့မပြောင်းဘူးလေဒါပေမဲ့ဘာတွေပြောင်းတယ်ဆိုအတွင်းမှာဖြစ်နေတဲ့ရုပ်ရဲ့သဘာဝတွေပြောင်းသွားပြီအဲ့ဒါလို့ကြည့်မှအပြင်ဘက်ကပညာကြည့်ကြည့်ကြည့်လို့မဖြစ်ဘူးเนาะ ကင်ကောင်းပြီဒါတော့ဆင်ကျင်တဲ့အထဲမှာကြတော့အဲစောစောလေးကပေါ့နော်ပြိုမြင့်နှုနယ်သောယုတ်များကပင်လူအိုယုတ်များဖြစ်လာကြသည်ဟုထင်မှတ်ကြ၏တဲ့ဒါတော့ငငယ်တုန်းကတော့ဒီယုတ်ကလေးကနှုနေတယ်နှုနေတဲ့ယုတ်ကလေးကနဲ့တဖြည်းဖြည်းတဖြည်းဖြည်းနဲ့လူတွေအသက်ကြီးလို့အိုးပြီးတော့ရင့်လာတယ်ဆိုတော့စောစောလေးကယုတ်ကအနုအနုကနဲ့တစ်ဆက်တည်းပဲစစ်တက်စစ်တက်စစ်တက်စစ်တက်အနေနဲ့ကြာလာတော့ရင့်သွားတာရင့်တော့အိုးတယ်လူတွေမှဒီလိုထင်တတ်တယ်အမှန်ကတော့နှုနေတဲ့အချိန်ကမှဖြစ်နေတဲ့အတွင်းထဲကယုတ်ကတသက်နော် အဲ့ဒီရုပ်တည်ဖြစ်တဲ့အချိန်မှာပြီးခဲ့ပြီးပြီးအိုလာတဲ့အထိမပါဘူးအိုလာတဲ့အချိန်ကမှဖြစ်တာသူ့အချိန်မှာပေါ်လဲရုပ်ကအတွင်းထဲမှာဖြစ်နေတဲ့ရုပ်ကတတ်တတ်စီတတ်တတ်စီဖြစ်လိုက်ချော့လိုက်နေဖြစ်သွားတာဒါကြောင့်ကိုယ်ထဲမှာရုပ်ညံများသည်ရုပ်ကောင်းမှဖြစ်ဆိုလိုတာကရုပ်ညံဆိုတာမကောင်းတဲ့ညံ့တဲ့ဆိုးတဲ့နာတဲ့ကျင်တဲ့ကြိုက်တဲ့ခဲတဲ့ရုပ်သည်ထိုနာကြိုက်နာဆဲကြိုက်ဆက်မှာပဲနာပြီးကြိုက်ပြီးတိုင်းပျောက်သွားပြီလို့ဆိုလိုတယ် ဒါဆိုနာနေတာကြီးကစက်တိုက်ရှိနေတယ်ဆိုဟုတ်တယ်အဲ့ဒါတန်တတိအစဉ်အဖြစ်တော့ तू ရှိနေတာနော်တန်တတိအစဉ်ကတော့နာရာတစ်ခုပြီးရင်နံပါတ်1ပေါ့နော်အနာနံပါတ်1အနာနံပါတ်နဲ့နံပါတ်3ဒီလိုပဲဆက်ကြပါစို့ဆက်တဲ့အခါကျတော့နံပါတ်1မှာရှိနေတဲ့အဖြစ်နဲ့အပြက်ကနံပါတ်1မှာပြီးခဲ့ပြီဒါပေမဲ့ပြီးတာနဲ့တပြိုင်နဲ့နောက်ထပ်ဆက်ပြီးတော့ဘာဝင်လာလဲနံပါတ်2ကဆက်လာတာဒါတော့အဲ့ဒီနှစ်ခုကကတ်နေတဲ့အခါကျတော့ဇက်တိုက်ကြီးဖြစ်သွားတာနော်အဲ့ဒါလိုဇက်တိုက်ကြီးဖြစ်သွားတဲ့အခါကျတော့ ခံနေရတဲ့လူကတော့ဩငါဇက်တိုက်နာနေတယ်လို့ဒီလိုခံရတယ်ဒါတော့ဟောရကြီးကတသမတ်ထဲကြီးဖြစ်နေတာပြောမယ်ဆိုရင်တန်တတိနာနေတဲ့ဝေဒနာဖြစ်ပုံကအစဉ်အတန်းကြီးဖြစ်တဲ့အတွက်ဦးဇင်းတော်ကဟောဒီတန်တတိဝင်ပြီဆိုတာနဲ့တပြိုင်နက်တန်တတိကိုဈာကအပြတ်မပေါ်ဘူးဆိုရင်ဈာကပြတ်တဲ့ပြတ်တဲ့ဘင်ခက်ဘင်ခဏအနိစ္စသဘောကိုမမြင်ရင်ဘာဝင်တယ်လဲဆိုခဏဆိုတာဝင်တယ်တဲ့အဲ့တော့အခုတောက်လျှောက်ကြီးဖြစ်နေတာပါလားလို့လူတွေထင်တာက တစ်ခုနဲ့တစ်ခုအကြားထဲမှာပြက်ပြက်ပြက်ပြက်ပိုင်းပိုင်းသွားတဲ့အဆက်ကလေးတွေကိုမမြင်တဲ့အတွက်ဝိဇင်းတို့ကဒါဟာတသမတ်တကြံနေကြီးတန်းပြီးတော့ဖြစ်တယ်လို့ထင်တာအဲ့ဒါကိုပြောတာဒါတော့ကောင်းပြီဒီရုပ်ရုပ်ညံ့တဲ့အဲမကောင်းတဲ့ရုပ်မကြမ်းမာတဲ့ရုပ်ဆိုတာက तू ဖြစ်တဲ့အချိန်ခါမှာပဲ तू အပိုင်းလိုက် तू အပိုင်းလိုက်ဖြစ်ခဲ့ပြစ်ခဲ့ပြီးပြီဒါတော့အဲ့ဒီမကြမ်းမာတဲ့အချိန်ခါမှာပြီးခဲ့တဲ့ရုပ်ဒီအဲ့ဒီကနေပြောင်းပြီးတော့ နော်ကောင်းတဲ့ရုပ်ဖြစ်တာမဟုတ်ကောင်းတဲ့ရုပ်ကတီးသန့်သူ့နဲ့သူဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်နေသူတီးသန့်လာတာအဲ့ဒီတော့ဆင်ကျင်တဲ့ခါကျရင်ကိုယ်ထဲမှာယုတ်ညံ့များသည်ဒီနေ့မကောင်းတဲ့မကြမ်းမာတဲ့ယုတ်ညံ့များသည်ရုပ်ကောင်းကြမ်းမာသောရုပ်ကောင်းများမဖြစ်ရုပ်ကောင်းများသည်လည်းကြမ်းမာတဲ့ရုပ်များသည်လည်းယုတ်ညံ့မကြမ်းမာတဲ့ရုပ်များမဖြစ်သူအခိုက်အတန့်မှာပင် ကုံဆုံးပျောက်ပြက်သွားသောကြောင့်အနိစ္စဒုက္ခအနတ္တသဘောတရားမျှတာဒီလို့လက္ခဏာ၃ပါးကိုဆင်ခြင်တာ ဒါသမတနာရဲ့လက္ခဏာမှာဆင်ခြင်တဲ့သဘောနော်ဆင်ခြင်တဲ့သဘောဒါတော့ဒါတွေကဆင်ခြင်တဲ့အခါမှာတရားအားမထုတ်ဖဲနဲ့အခုလိုတာမန်အချိန်ခါမျိုးတွေမှာတွေးကြုံခံစားရတဲ့ခါတွေမှာလည်းပဲဟောထားပါတော့အမ်တချို့ဆိုလို့ရှိရင်အထိုင်ထားလေးတွေမှာခါလေးဒူးလေးနဲ့အော်ဒုက္ခဒုက္ခဟုတ်တော့မလားတခုလေးပြတော့အော်အိဋ္ဆအိဋ္ဆအဲ့ဒီလိုဆင်ခြင်တဲ့သဘောပြောတာနော်ဆင်ခြင်တဲ့ခါကျတော့ရှုတာမဟုတ်ဘူးနော်ဆင်ခြင်တာ ဆိုတော့နေ့စဉ်ဘဝထဲမှာမိမိသွားရင်လာရင်ဖြစ်တဲ့ပြစ်တဲ့ဖြစ်နေတဲ့သဘောတရားတွေကိုဒါကိုယ့်အတွက်တန်ဝေကရစရာဖြင့်ဗဇက်ကလေးကနေတီးတိုးလေးရေရွတ်ကြတယ်ရေရွတ်လိုက်တော့ဩနေ့မြင်ညပြောက်ပါလားဟောအဲ့လိုမပြောဘူးလားဒါဘာကိုပြောချင်တာလဲအနေဆာလည်းဟုတ်တယ်သေခြင်းတရားလည်းဟုတ်တယ်လေဒါတော့ကိုယ့်ဗဇက်ကဩနေ့မြင်ညပြောက်ပါလားဆိုတာသေခြင်းဟာတိတ်မြန်မလားလို့ပြောတာဆိုတော့เนาะအခုစောစောမြင်လိုက်သေးတယ်မနေ့ကမြင်လိုက်သေးတယ်ဒီနေ့မရှိဘူးဆိုတော့ဒါနေ့မြင်ညပြောက် အတိဘယ်ကနားထောင်သူကဘာလဲဆိုရင်သဘောပေါက်သွားတော့ဩ तू တေခြင်းတရားသဘောအနိစ္စသဘော तू ဆင်ခြင်မိနေတာပဲအဲ့ဒီလိုဆင်ခြင်တာမျိုးပဲဒါတော့ဦးဇင်းတို့ဒါကအဲ့ဒီလိုဒီယုံနာသဘောတွေကိုဆင်ခြင်တဲ့အခါမှာတာမန်အချိန်ခါမှာဖြစ်တဲ့အခါကျရင်လည်းအဲ့ဒါလိုဆင်ခြင်လို့အကုန်လုံးခြုံပြီးတော့ဆင်ခြင်လို့ရတယ်ယုံနာသဘောဒီလိုပဲလို့ဆင်ခြင်တာဒါပေမဲ့တကယ်ရှုစဲရှုကြိုက်မှာနော်ဝိပဿနာရှုစဲရှုကြိုက်မှာကြတော့ အဲ့ဒီလိုမျိုးသဘောတစ်ခုကိုခြုံပြီးဆင်ခြင်တာမဟုတ်ဘဲနဲ့အဲ့ဒါကြတော့ပစ္စုပန်ပစ္စကတဲ့တဲ့မှာဖြစ်ပြနေတဲ့ခံစားနေရတဲ့မြင်နေရတဲ့ဟာကိုရှုတာအဲ့ဒါကြတော့အဲ့ဒီကိုမတူဘူးနော်ဒါကတော့အခုရိုးရိုးအချိန်မှာဆင်ခြင်တဲ့သဘောတရားနဲ့ပို့ပြီးတော့နှိမ့်နွယ်တယ်ဟောစောစောတုန်းကဦးဇင်းတို့ပြောခဲ့ပြီးပြီတပိသင်္ခါရအနိစ္စတိယထာပညာပတ္တိအထာနိဗ္ဗာန်တတိဒုက္ခဧတမေကောဝိသုဒ္ဓိယဆိုတာနောက်ကြရင်လာလိမ့်မယ်။အော်သင်္ခါရတွေဆိုတာမမြဲပါတကားလို့ ခုနကစောစောပြောသလိုပေါ့ဩဘယ်မှမမြဲကြဘူးအဲ့ဒီလိုမျိုးဆင်ခြင်တဲ့အခါကျတော့ကိုယ့်ရဲ့ခေါင်းထဲမှာကတရားသဘောလေးဝင်သွားတာအဲ့ဒီလိုဆင်ခြင်တာဟာဒါကောက်နေတာလေများများဆင်ခြင်မိလို့ရှိရင်ကိုကများများဘာခေါ်မလဲအမ်တန်ဝေကရတာပေါ့နော်များများတန်ဝေကရရင်ဘာဖြစ်တယ်လဲများများအာဟုသောရှောင်ပြစ်တယ်အဲ့ဒါအကျိုးတရားအဲ့ဒီလိုဖြစ်ဖို့အတွက်ကံကောင်းပြီဒါတော့သူနဲ့နောက်ထပ်တစ်ခုဆက်သွားကြစို့နော်အဲကောင်းတဲ့ရုပ်မကောင်းရုပ်တို့ပြီးတော့ ဒူရတန်တိကဆိုတာဝေသောယုတ်နေသောယုတ်အဲအဲ့ဒါလေးကိုဖတ်ကြည့်ကြပါစို့ပဂတိလူများသည် အဲ့မှာပဲအဲဆက်ပြီးတော့ဖတ်လိုက်အောင်နော်အဟောင်းအင်းအ သို့မရောက်ဆင်လက်ဆိုလိုက်ပါအောင်တခါတည်းအနည်းကဒူရဆိုတာဝေးတာတန်တိကနေတာဆိုတော့တာမန်လူဆိုတာကတော့ဒီ တရားနယ်ပယ်နဲ့နော်တုဒ္ဒအကြမြင်လည်းမရှိဘူးတကယ်လက်တွေ့အားထုတ်မှုလည်းမရှိတဲ့ပုံကိုယ်တွေကတော့တာမန်ရိုးရိုးအဝေးကထားတဲ့လူတယောက်လာရင်ဩအဲ့ဒီခန္ဓာကိုယ်ကြီးကရုပ်ပဲဒါတော့ तू ကငါရှေ့ရောက်လာတာဆိုတော့နီးလာအဝေးကနေနီးကိုလာတယ်ကိုနားကလူတယောက်ကတခြားကိုထွက်သွားရင်ဩငါဘေးနားလူတယောက်ကရုပ်ကြီးအဲ့ဒီရုပ်ကြီးကဘေးကိုထွက်သွားတယ်အဝေးကိုရောက်သွားတယ်လို့ဒီလိုထင်တတ်တယ်ဒါကတော့တရားရဲ့နယ်ပယ်နဲ့ဝေးနေတာပေါ့နော် ဒီမြတ်စွာဘုရားဆိုလိုခြင်းနဲ့တရားတော်မှာဆိုလိုခြင်းနဲ့နီးတဲ့ဝေးတဲ့ဆိုတဲ့သဘောတရားအဲ့ဒါကိုဆိုလိုချင်တာမဟုတ်ဘူးသူကဒီလူတယောက်မှာကိုယ့်ရဲ့ခန္ဓာကိုယ်မှာရှိတဲ့ရုပ်ပဲဆိုကြပါစို့အတွင်းအစ္ဆတကိုရှုတယ်ဆိုလို့ရှိရင်လက်ကိုတဲ့ဒီလိုကွေးထားတာကနေပြီးတော့မှဒီလိုဆန့်လိုက်မယ်ဆိုလို့ရှိရင်စောစောလက်ကဒီလိုရှိတယ်ကိုယ်နဲ့ကပ်ရဲ့ဒါကိုဒီပြပစ္စည်းတခုကိုလှမ်းပစ်လိုက်တယ်ဆိုတော့လက်ကဒီလိုဝေးသွားတယ် ဝေးသွားတဲ့ခါကျတော့လက်ရဲ့လက်ချောင်းကအခြားတစ်ရက်ကိုအရက်အဖြစ်ဝေးသွားပြီမဲ့ဆိုလိုတာကဟောဒီနီနီတုံးကဖြစ်တဲ့ရုပ်ဒီဝေးတဲ့ရုပ်မဟုတ်ဘူး။ဘာဖြစ်လဲနီနီတုံးကရှိတဲ့ဟာဟောဒီနာမှာဦးဇင်းစောစောပြောတယ်ဒီလက်တွေခြေတွေလှုပ်ရှားတာကစိတ်ကြောင့်ဖြစ်တဲ့ဝါယောနော်စိတ်ဒဇဝါယောအဲ့ဒီစိတ်ဒဇဝါယောကလက်ကိုဆန့်မယ်ဆိုတဲ့အခါမှာငါလက်ကိုဆန့်မယ်လို့ကိုယ်စိတ်ထဲကဗြဟ္မတီးပြီးပြီတီးပြီးတဲ့အခါကျတော့ဟောဒီဆန့်မဲ့လက်ရဲ့အပိုင်းကိုဟောဒီလိုဆန့်လိုက်တာ ဆန့်လိုက်တဲ့အခါကျတော့ဟောဒီလက်ကဒီလိုရှိတုန်းကဝါယောစိတ်တစ္ဆာယုတ်ကနေပြီးတော့မှတောင့်ကန်ဝါယောဖြစ်သွားတယ်နော်တောင့်ကန်တယ်ဆိုတာဘေးကိုကားထွက်သွား extension ဖြစ်သွားမှာ extend လောက်တာကန်ပေးလိုက်တာကန်ပေးလိုက်တဲ့အခါကျတော့အဲ့ဒီကန်တဲ့လေရဲ့ဓာတ်တတိသဘာဝတည်ဟောဒီနေရာမှာရှိတဲ့အခိုက်မှာရှိတဲ့ဝါယောယုတ်ဓာတ်တတိသည်ဟောဆန့်တဲ့ချိန်မှာမရှိတော့ဘာဖြစ်လဲဆိုတော့သူ့ရဲ့အဆက်ဆက်အဆက်ဆက်အဆက်ဆက်ကဒီလိုလေးပေးလိုက်တဲ့အတွက်ကြောင့်မလို့အခုဒီလိုဆန့်သွားတာသိကြလို့ရှိရင် လူတွေအိုတဲ့ခါတွေ့တယ်မဟုတ်လားလို့လူတွေရဲ့ခန္ဓာကိုယ်ရဲ့ဖွဲ့စည်းပုံတွေကြလာတဲ့ခါကျတော့လက်တွေကင်ဘာဖြစ်လဲတုံတဲ့ခါကျတော့အေးအဲ့မှာအပြက်အပြက်အပြက်ချင်းမတွေ့ဘူးလားလို့အေးလေအခုနေရတော့တန်းတန်းနေတာပေါ့ဒါတော့နောင်ကြရင်တော့ကိုယ့်ဘာသာကိုတွေ့လာပါလိမ့်မယ်ဒီလိုတွေအဲ့ဒီသဘောပဲကြည်လေဒါတော့ဘာနဲ့တူတယ်လဲဆိုရင်ဦးဇင်းတို့တခါတည်းကလေးတွေမှာလက်ကဝှေ့ဝှေ့ပြီးတော့ရမ်းပြီးတော့ဆော့တယ်ဟိုမှာလဲရမ်းလေးတွေရှိတယ်မို့လားမီးမီးမီးဘွားလေးတွေလေ လက်ကနေကလေးတွေကင်ပြီးတော့ဒီလိုဆော့တယ်ဟုတ်တော့မလားဆိုတော့အဝေးကနေကြည့်တော့အဝိုင်းကြီးလိုဖြစ်နေတာဒါတော့အဲ့ဒီမိကလေးကသူကဖြက်ဖြက်ဖြက်ဖြက်ဖြက်နဲ့လောင်းနေတာလောင်နေတဲ့ခါကျတော့ဒီအောက်မှာဝိုင်းမယ်ဆိုပါစို့ဟောဒီအောက်ကနေပြီးတော့မှအထက်ကိုရောက်တဲ့ခါကျတော့မိကတော့ဒီတိုင်းပဲရှိနေတယ်ဒါပေမဲ့တကယ်တမ်းစဉ်းစားကြည့်တော့ဟောဒီနားမှာစောစောတောက်တဲ့မိသည်ဒီထက်ကိုရောက်တဲ့နေရာရှိသေးလားတခါပြန်အောက်ကိုရောက်တော့လေဆိုတော့ तू ကအဆက်ဆက်ဆက်တူလို့ဖြတ်ဖြတ်ဖြတ်ပဲလောင်သွားတာဟုတ်တော့မဟုတ်လားလောင်သွားတဲ့ခါကျတော့ဟောဒီနေရာမှာရှိနေတော့ငါမိသည်လောင်ပြီးတော့ပြီးပြီမရှိဘူး ကုန်သွားပြီပြီးတော့တခါဒုတိယလောင်တာဒုတိယတပွင့်ဒီလိုလောင်သွားတာဒါရက်ခါကျတော့သွားတဲ့ခါမှာစတဲ့နေရာမှာရှိတဲ့ရုပ်ဒီဆုံးတဲ့နေရာကျတော့ तू မဟုတ်တော့ဘူးတဲ့ဘာဖြစ်လဲစတဲ့နေရာမှာတင်မိကလောင်ပြီးတော့ဘာပြီးသွားလဲချုပ်သွားပြီးပြီလို့ပြောအဲ့ဒါကြောင့်မလို့အနီးမှာရှိတဲ့ရုပ်ဒီ तू ကအဝေးကိုမသွားဘူးအဝေးမှာ ဖြစ်တဲ့ဟာကတတ်တတ်ဒါကြောင့်ဖြစ်ဆဲယုံနာမြတ်ကိုမပြတ်ရှုမှတ်နေသောယောဂီသည်လက်ချင်မြတ်ကိုဆန်သောအခါ ရုပ်များသည်တဏှာမှတဏှာသို့မရောက်ဘဲတရိပ်ရိပ်ကုံဆုံးသွားသည်ကိုတွေ့ရ၏အနိမရုပ်သည်အဝေးသို့ရောက်သွားသည်မဟုတ်ကွေးသောအခါ၌လည်းအဝေးမှရုပ်ရုပ်များအနည်းသို့ရောက်လာသည်မဟုတ်ဆိုလိုတာကအဝေးကရုပ်ကိုကွေးလိုက်ရင်လည်းအဝေးကရုပ်ကြီးကကိုဒီလိုကွေးလိုက်တဲ့ခါမှာစောစောအဝေးကြီးခုနေသွားပြီဒီလိုမဟုတ်ဘူးတဲ့စောစောလုံးကကွေးနေတဲ့စတဲ့အချိန်ကတော့ကယူခဲ့တဲ့အချိန်ကမှအဲ့ဒီနေရာမှာသူပြီးခဲ့ပြီတဖြည်းဖြည်းတဖြည်းဖြည်းနဲ့ဒီလိုသဲလာတာသဲလာတော့အဲ့ဒါကိုအဆက်ဆက်အဆက်ဆက်အဆက်ဆက်ဝါယောဓာတ်တတိကနေပြီးတော့စိတ္တဇဝါယောဓာတ်တတိက ခါတဲ့တွန်းကန်တဲ့သဘောတွန်းကန်တဲ့အတွက်ကြောင့်မလို့တခါဆန်လိုက်အဲဆုပ်ပြန်ပြီးတော့ကွေးလိုက်ဆန်လိုက် ကွေးလိုက်ဆန်လိုက်အဲ့ဒါလိုပြောင်းသွားတာပြောင်းတဲ့အချိန်ခါမှာအနီးမှာရှိနေတော့ကစိတ်တစ္ဆာဝါယောယုတ်ဝါယောဓာတ်တတိသည်ဆန်လိုက်တဲ့အချိန်ခါမှာဟိုအဖျားကိုရောက်တဲ့အချိန်ခါအဝေးကိုရောက်တဲ့အချိန်ခါမှာ तू မရှိတော့ဘူးအဲ့ဒါမျိုး तू အပိုင်းနေ तू ပြက်ပြက်ပြီးတော့ချုပ်ပြောက်သွားပြီလို့ဒီလိုဆိုလိုပါတယ်ဒါကြောင့်ထိုးထိုးဖြစ်ရခဏ၌ပင်ကုံဆုံးပြောက်ပြက်သွားသည်ကိုတွေ့ရ၏ ဒါတော့အဟောင်းအဟောင်းများပျောက်ပျောက်သွားပြီးအသက်အသက်များဖြစ်လာသည်ကိုပင်အဝေးကလူအနီးသို့ရောက်လာသည် ပြောချင်တာကတော့ဟောဒီရုပ်ခန္ဓာကိုယ်ကြီးကိုအဝေးကနေလာနေတဲ့သူကသူ့ရဲ့ခြေထောက်တွေကိုဒကန်ပြီးဒကန်တည်ခဲ့ရတယ်တည်လာခဲ့တာတည်လာခဲ့တော့သွားတဲ့လူရဲ့စိတ်ထဲမှာငါသွားမယ်ဆိုတဲ့စိတ်ကတခါတည်းသူကမခေါ်မလဲအမိန်ပေးပြီးသားကွန်မန်ပေးပြီးသားပဲ ပေးပြီးသားဖြစ်တဲ့အတွက်ကြောင့်မလို့သူ့ရဲ့ခန္ဓာကိုယ်မှာသွားနေမယ်ဆိုတဲ့အမူအရာတွေကိုထည့်ထားတာဖြစ်တဲ့အတွက်ကြောင့်မလို့လက်တွေလှုပ်တာခြေတွေလှုပ်တာအကုန်လုံးဒီသွားမယ်ဆိုတဲ့စေတစာဝါရော ဖြစ်ပြီးမှခြေထောက်တရာအပိုင်းလိုက်အပိုင်းလိုက်ရွေရှားသွားတာဆိုတော့အဲ့ဒီလိုအပိုင်းလိုက်အပိုင်းလိုက်ရွေရှားသွားတဲ့အခါမှာအပိုင်းလိုက်အပိုင်းလိုက်ကပထမစဖြစ်တဲ့ရုပ်ဒီအဟောင်းဖြစ်တဲ့အခါမှာအဲ့ဒီအဟောင်းနေရာမှာနောက်ထပ်ဘသူပေါ်လာလဲအသက်ပေါ်လာအဲ့ဒီလိုနင်းနေသူကဒီလိုလက်တခြေတွေကရွေ့လာတာရွေ့လာတဲ့အခါကျတော့လူတစ်ကိုယ်လုံးကကိုနာကိုရောက်တဲ့အခါမှာ အဝေးကယုတ်ကကိုယ်အနီးကိုရောက်တာမဟုတ်ဘူးတဲ့စောစောကဝေတုံးကအယုတ်ကအဝေးမှာပဲချုပ်ခဲပျောက်ခဲပြက်ခဲပြီးပြီလို့ဒီလိုဆိုလိုတယ်အဲ့တော့ဘယ်လိုချိန်မှာထင်ရှားတယ်လဲဆိုရင်တာမန်ပုဂ္ဂိုလ်တွေအနေနဲ့ကဒါတော်တော်လေးအလံဝေးပါတယ်တကယ်ဝိပဿနာအားထုတ်တဲ့ပုဂ္ဂိုလ်တွေလည်းပဲအစာပိုင်းတော့ဘာမှမတွေ့ဘူးတော်တော်လေးရစ်ရှည်ရှည်ကြာကြာကြိုးကြိုးဆဆအားထုတ်ပြီးဆိုတဲ့အခါကျရင်ဟုတ်တယ်နော်သေးသေးချာချာအားထုတ်တဲ့အခါလေးလေးဆဆအားထုတ်တဲ့အခါကျရင်တော့သူတို့တွေ့လာလိမ့်မယ် ခြေလှမ်းသောအခါ၌လည်းကြွတာကတပိုင်းလှမ်းတာကတပိုင်းချတာကတပိုင်းဤသို့ပြက်ပြက်ပြီးထင်လာ၏ဆိုလိုတာကဦးဇင်းတို့တာမန်သွားတဲ့အခါမှာ6ရောက်ရဲ့ပော့တာတွေလေးတာတွေကိုမသိဘူးကို6ရောက်သွားနေတာပဲဒါသိတယ်ဘာဖြစ်လို့လဲဆိုရင်ဦးဇင်းတို့ကို6ရောက်လမ်းသွားနေတဲ့အခါမှာကိုစိတ်ဒီ6ရောက်မှာရှိသလားသို့မဟုတ်စိတ်တစ်ခုခုကိုစဉ်းစားနေတာမှာရှိသလားဒါကိုလည်းပြန်အကဲခတ်ကိုကတစ်ခုခုသွားတယ်ဆိုပေမဲ့ သွားရင်လည်းပဲမလုပ်နေတယ်လဲဆိုရင်အဲ့ဒီသွားလို့ရောက်တဲ့အခါမှာလောက်ရမယ်အောင်မစဉ်းစားဘူးလားအေးပြီးခဲ့တာဒီစဉ်းစားမယ်ဟိုစဉ်းစားဒီစဉ်းစားဆိုတော့သွားနေတဲ့အချိန်ခါမှာခြေထောက်ရဲ့ကြွပင်ကြွတော့လေစိတ်ကတခြားမှာရှိတဲ့အတွက်ပေါ်တာလေးတာသိပါမလားမသိဘူးဒါကြောင့်အဲ့ဒီမသိတဲ့စိတ်ကိုနော်စိတ်ကိုတခြားရောက်နေတဲ့စိတ်ကိုအားထုတ်တဲ့ပုံကိုယ်တွေကြတော့ဒီစိတ်ကိုပဲအဲဒီစိတ်ကိုသွားလှုပ်နေတဲ့ခြေထောက်ကိုလည်းပို့လိုက်ရောအဲ့ဒီခါကျမှဩကြွတဲ့အချိန်မှာဘလို့ လှမ်းတဲ့ချိန်မှာဘလို့ချတဲ့ချိန်မှာဘလို့ဆိုပြီးတော့ပေါ်တာလေးတာအဲ့ကြမှာသိရတာအဲ့ဒီတော့ဟောတော့ကမရှိတာလားဆိုတော့မရှိတာမဟုတ်ဘူးရှိတယ်အတန်းရှင်းမပေးလို့အေးဝိပဿနာအားထုတ်ပြီးဆိုတဲ့အခါကျတော့မိမိကကြွရင်ကြွတဲ့နေရာလေးကိုရှုရမယ်လို့လည်းပြောလိုက်ရောရှိသမျှအသည့်တွေအကုန်လုံးစိတ်တွေကိုဘယ်ကိုပို့ထားတယ်လဲဆိုတော့အဲ့ကြမှာ6ရောက်ပို့ထားတာ6ရောက်ပို့တဲ့အခါကျတော့သေးသေးချာချာစိတ်ကလေးဆိုင်ပြီးတော့ကြွတဲ့ကလေးမှာကြွတာလေးနဲ့စိတ်နဲ့ကဲ့အောင် ကြည်ရင်ကြည်ရင်ကနေစိတ်ကလေးကသူနဲ့တွဲတွဲပြီးတော့ကြွားတဲ့အခါမှာကြွားတယ်လို့မှတ်တဲ့အသိစိတ်လန့်တယ်လို့မှတ်လန့်တဲ့အချိန်ကမှလန့်တယ်လို့မှတ်တဲ့အသိစိတ်ချတဲ့အချိန်ကမှချတယ်လို့မှတ်တဲ့အသိစိတ်ကြာလာတဲ့အခါကျတော့အဲ့ဒီမှာပထမတော့ကြွားတာနဲ့စိတ်နဲ့နော်လှမ်းတာနဲ့စိတ်နဲ့ချတာနဲ့စိတ်နဲ့တွဲမိအောင်မနဲ့ဆက်ယူရတယ်နော်အဲတို့နှစ်ခုကဇုံကြပြီဇုံကြပြီတွဲတဲ့အဲဖြစ်တာနဲ့မှတ်တာနဲ့တွဲကြပြီဆိုတဲ့အခါကြာရင်တော့သူကမှတ်တဲ့စိတ်ဟာ လှုပ်တဲ့ဘက်ကိုပို့เสียတိတ်မလို့တော့ဟောတော့ကတော့အဲငါမပြီနော်ဆိုကကျမမှတ်တဲ့စစ်ကမာတယ်ဟုတ်တော့မဟုတ်လားအဲလမ်းတဲ့ချိန်ကမှလမ်းတယ်ခြားတဲ့ချိန်ကျတော့ခြားတယ်ဆိုတော့ဒီလှုပ်တာနဲ့စိတ်နဲ့ကဲ့အောင်ပဲမနဲ့တွန့်နေရတာတွဲပေးနေရတာအဲသူတို့နှစ်ခုကစိတ်ကတခြားကိုမသွားတော့ဘူးကတ်နေပြီအာယုံမပြေးတော့ဘူးဆိုလို့ရှိရင်တော့အေးအဲ့ဒါကြတော့သူ့ရဲ့အာယုံနဲ့မှတ်စစ်ကိုတွဲစရာမလိုပဲနဲ့ ဟောဒီအာယုန်တွေကအလေးအပေါ့အမြန်အနှေးအပိုင်းအပြက်အဲ့ဒီကြမှာတဖြည်းဖြည်းသိလာတာစောစောကအာယုန်နဲ့စိတ်နဲ့တွဲမိအောင်ကြည့်ရတယ်စိတ်ဟာအာယုန်ပေါ်မှာကပ်ပြီးထိုးဖောက်ပြီးဆိုတဲ့အခါကျအဲ့တတိကောင်းပြီလို့ပြောကြပါစို့တတိဆိုတာအပိလာပနာလက္ခဏာတဲ့ဦးဇုံတို့အမြဲတမ်းခဏခဏပြောလာတာနော်ဘူးတောင်းလို့ရေထဲကိုဘူးတောင်းထည့်တဲ့အခါကျတော့ရေဘူးတောင်းကရေထဲကိုစိမ့်သွားရဲ့လားမစိမ့်ပေါ်လို့ကြီးပေါ်တယ်အဲ့ဒီလိုမဟုတ်ဘူးတဲ့ဆိုလိုချင်တာက တဲ့တယ်ပြောမယ်ဆိုအကလင်းနဲ့ငါပြောတော့နဲ့ထိုးလိုက်တဲ့အခါကျစိုက်ပြီးတော့ဝင်သွားတာအဲ့တော့ तू ကပြောချင်တာအဓိပ္ပာယ်ဖော်တာကပါဠိထဲမှာအဓိပ္ပာယ်ဖော်တာ तू negative နဲ့ဖော်ထားတယ်တတိသည်တဲ့ရေပေါ်မှာပေါ်တဲ့ဘူးတောင်းလိုပဲပေါ်လို့ကြီးမပေါ်ပဲနဲ့အာယုံထဲမှာနဲ့မြုပ်သွားဤဒါသူ့ရဲ့လက္ခဏာဆိုတော့ဦးဇုံတို့ရဲ့တတိတွေသည်အာယုံတစ်ခုတည်းကို object ထဲကို မရောက်သေးဘူးခဲ့ဆိုရင်အပေါ်ရင်ဝဲနေတာအဲ့ဒါအဲ့ဒီတတိသည်တတိအဆက်မဟုတ်သေးဘူး တတိဖြစ်ဖို့တာဆူနေတော့မှရှိသေးတယ်တတိအဆက်ကဘာလဲရှင်ဘုရားလို့မေးကြည့်ရင်လွယ်လွယ်လေးပဲလူတွေမှာဥပမာအများကြီးရှိတယ်ကိုကြိုက်တဲ့အာယုံလေးတစ်ခုကိုလေထမင်းမဲ့ဟင်းမဲ့ဘေးလူတွေမေ့အောင်စဉ်းစားကြည့်လိုက်စမ်းအဲ့ဒီချိန်ကျတော့လူတွေကကိုနားမှာသွားနေပေမဲ့လူတွေနဲ့ကိုနဲ့ကအဝေးကြီးဖြစ်သွားတာဘာဖြစ်လို့လဲတတိကဟိုထက်ရောက်နေလို့အာယုံထဲမှာရောက်နေတာစဉ်းစားကန်းဖွင့်နေတာဟုတ်တော့မလား အဲ့ဒီလိုစဉ်းစားကန်းဖွင့်တဲ့အခါမှာတတိစီဘေးကလူကိုရောက်သေးလားမရောက်တော့ဘူးစိတ်ကပြောကြပါစေစိတ်ကဘေးလူကိုမရောက်ဖက်နဲ့ဘယ်ထက်ရောက်တယ်လဲစဉ်းစားကန်းနဲ့မှရောက်တယ်စဉ်းစားကန်းနဲ့မှရောက်ပြီးတဲ့အခါကျတော့ဘေးလူတွေသွားတာလာတာပြောတာဆိုတာဒီတော့အာယုံနဲ့မရောက်တော့အဲ့ဒီလိုဖြစ်တာကို net တယ်လို့ခေါ်တယ်ဒီတိုင်းပဲအခုအရှုခံအာယုံနဲ့ကိုနဲ့ပြီးဝင်သွားပြီဆိုတဲ့အခါကြလို့ရှိရင်ဒီအရှုခံအာယုန်နဲ့ရဲ့အပေါ်အလေးအနည်းအမြန်เนาะနာရာကျင်နာကြိုက်တာခဲတာတွေကို တိသွားတာအဲ့ဒါကိုအာယုန်နဲ့မှနစ်နေတယ်လို့ခေါ်တာအခုနကအဖျားလေးနော်ငပြောတော့နဲ့ထိုးလိုက်တဲ့ကစိုက်ဝင်သွားသလိုပဲအဲ့ဒါကြောင့်မလို့ခြေအဲ့ဒီအခါကျမှအာယုန်ထဲမှာတတိစိုက်ဝင်နေပြီတတိဆိုတာနဲ့တမာရီကဘာပြီးသားပဲဆိုကြပါစို့နော်အေးတတိတမာရီစိုက်ဝင်နေပြီဆိုတဲ့အခါကျလို့ရှိရင် object ရဲ့သူ့ရအဲလေးတာသဘောလေးတဲ့သဘောပေါ့တဲ့သဘောနော်စသည်ဖြင့်အဲ တိလာတယ်တိလာတော့ဘလို့လဲဆိုလို့ရှိရင်ပထမပိုင်းကနော်ကြွားတဲ့အပိုင်းလမ်းတဲ့အပိုင်းချတဲ့အပိုင်းအပိုင်းလေးတွေကွဲလာဒါပထမအကျဉ်အေးအဲ့ဒါကနေတဖြည်းဖြည်းနဲ့ပိုးပြီးတိတဲ့အချိန်ခါမှာကြွတဲ့အချိန်ခါလေးမှာသူဖဏောင်လေးရစားပြီးတော့ဖြည်းဖြည်းကြွတဲ့ခါကြလို့ရှိရင်အဲ့ခြေနှောင်းဖဏောင်လေးမှာဘလို့ခံစားလဲဟော ခြေသလုံးမှာဘလို့ခံစားလဲခြေတော်ကလေးကိုရှေ့ကိုပို့လိုက်တဲ့အချိန်ကမှာခြေဘွားတစ်ပြင်လုံးခြေပမိုးအထိဒီတနေရာဟာ ဘလို့ခံစားရတယ်လဲထိလိုက်တယ်ဘလို့ခံစားရတယ်လဲဖိလိုက်တယ်ဘလို့ခံစားရတယ်လဲအဲ့ဒီပေါ်မှာဝိတ်နဲ့ခန္ဓာကိုယ်နင်းလိုက်တယ်ဘလို့ခံစားရတယ်လဲအဲ့ဒီအပိုင်းတွေအကုန်လုံးသိတယ်ကြိုပြီးတော့ကစက်ထွက်လို့တော့မဖြစ်ဘူးတော့ကြအားထုတ်ရင်စက်ကူးနေလိမ့်မယ်နော်အေးအဲ့ဒါကဘယ်အပိုင်းနေမှာထင်ရှားတယ်လဲပြောကြပါစို့ဗျဒီမှာတော့စရိုကြီးက အပြတ်အပြတ်အပိုင်းပိုင်းဆိုတာပြစ်တဲ့သဘောအဲ့ဒါတော့ဘင်္ဂညံမှာပိုထင်ရှားတယ်အမှန်ကတော့ထားကြပါတာမန်တာမန်ဒီပြောဆိုရင်တော့ဥရိယပြညံလောက်ကိုရောက်တယ်ဆိုရင်ကိုတော်တော်လေးယောဂီတွေကပြောတတ်ဆိုတတ်လာပြီသူ့ဘာသာသူသူ့အမြင်နဲ့သူပြောတာပဲတော်တော်လေးအဲ့ဒီအကွက်တွေမိလာပြီနော်ဘင်္ဂညံဆိုတာတော့ဒါပို့ပြီးတော့အကောင်းတာပေါ့နော်တကယ်ဖြစ်တာကိုလည်းမြင်ပြီးတဲ့အပြင်မှာမှပြစ်တဲ့သဘောကြီးကိုကိုမအဲပျောက်ပျောက်ပျောက်ပျောက်ပျောက်သွားတာတူသူကဇက်တက်ဇက်တက်တွေ့လာတာ ဆိုတဲ့အခါကျတော့အဖြစ်နဲ့အပြစ်ကိုလှိုင်လှိုင်ကြီးတွေ့ပြီးပဲဆိုကြပါစို့ဆိုလိုတာကအပိုင်းလိုက်အပိုင်းလိုက်အပိုင်းလိုက်တဘာဝလေးကိုမြင်ပြီလို့ဆိုလိုတယ်ဒါကြောင့်ညံများအထူးရင့်လာသောအခါခြေလက်ကိုများရွေသောအခါတရိပ်ရိပ်နဲ့နော်ပြက်လျက်ပြက်လျက်သွားနေသည်ကိုသာလေ့လာရ၏တဲ့အဲ့ဒီချိန်ခါမှာယောဂီတွေကရှောက်တက်လာတယ်နော်အာအဲသူက6ရောက်တွေကိုမတဲ့အခါမှာစသည်ဖြစ်ပေါ့နော်သူကအပိုင်းလိုက်ပိုင်းလိုက်ပိုင်းလိုက်လေးတွေရှေ့ကိုသွားတဲ့အခါမှာတခါတည်းကျတချို့ကပေါ့ကနေ ပါမြော့ကနေပါသွားတာမျိုးပေါ့အဲအောက်ကိုချလိုက်တဲ့ခါကျတော့လေလေးတွဲကနေလေးကျသွားတာမျိုးနော်အဲ့ဒီတော့အဲ့ဒီချိန်ကာလလေးတွေမှာသူကခံစားမှုသဘောခံစားမှုဆိုတာမြင်တွေ့မှုသဘောလေးတွေကိုတဖြည်းဖြည်းတဖြည်းဖြည်းနဲ့ပြောပြောလာတာဒါတော့စိတ်တကယ်တမာတိတည်တည်ငြိမ်ငြိမ်နဲ့အားထုတ်မှုတဲ့ယောဂီတွေဆိုရင်အဲ့ဒီလိုဖြစ်မှုတာတွေရှိပါတယ်နော်တကယ်တည်တည်ချာချာအားထုတ်တဲ့ပုဂ္ဂိုလ်တွေဆိုရင်များသောအားဖြင့်ဈဉ္ညာလျှောက်တဲ့အချိန်မှာတော်တော်တွေ့ရပါတယ်အဲ့ဒီတော့ပြောချင်တာကဒီ အတွင်းထဲမှာခန္ဓာကိုယ်မှာဖြစ်နေတဲ့ရုပ်သဘာဝတွေဒီအပိုင်းလိုက်အပိုင်းလိုက်အပြလိုက်အပြလိုက်ရှိတယ်သို့တော့ရှုတဲ့ယောဂီများကမိမိတို့တမာရိညာအာမကောင်းတဲ့ခါသားလေးမမြင်တာဒါတော့တာမန်ပုဂ္ဂိုလ်တွေအနေနဲ့ကတော့ဒါတွေကို စာဖတ်ယုံတက်တက်နဲ့အရသာခံနိုင်မှုကတော့တော်တော်လေးခက်ခဲပါတယ်ဒီအပိုင်းတွေပြောရတာကနည်းနည်းဒီတရားအားထုတ်ဘူးတဲ့အတွေ့အကြုံလေးလောက်ရှိမှပို့ပြီးတော့နားထောင်လို့ကောင်းပါတယ်အမ်ဒီတရားသဘာဝနဲ့ပတ်သက်ပြီးတော့ပြောတဲ့အခါတွေမှာ တရားအတွေ့အကြုံမရှိသေးတဲ့ပုံကိုယ်တွေအဖို့ကတော့အဲ့ဒီနေရာကြီးကအတော်ပြင်းစရာကောင်းတဲ့နေရာနော်ဘာဘာတွေပြောနေမှလည်းမသိဘူးအေးတကယ်အားထုတ်ဘူးပြီဆိုတဲ့ခါကျတော့အေးအားထုတ်ဘူးတဲ့ပုံကိုယ်တွေကကိုယ်အတွေ့အကြုံလေးနဲ့ဦးစင်းပြောလိုက်တာနဲ့အင်းကပ်ပြီးတော့အော်ဟုတ်တာပဲအော်ဟုတ်တာပဲနဲ့တဟုတ်ဟုတ်နေနေတာပဲအဲ့ဒီချိန်ကျတော့နော်ပြန်ပြီးတော့အဖြစ်တိုက်ကြည့်လို့ရတယ်ဒါတော့ကောင်းပြီရုပ်ဆိုတဲ့သဘောသဘာဝတည်ပြောချင်တာကအတွင်းထဲမှာဖြစ်နေတဲ့သဘောသဘာဝတည်အပိုင်းလက်အပိုင်းလက်အပိုင်းလက်ဖြစ်နေတာပါ မိမိတို့ကကြမ်းကြမ်းမာမာရှိနေတဲ့အချိန်ခါမကြောက်မလို့နော်တာမန်မရှိဘဲနေတဲ့အခါမကြောက်မလို့ဒါတွေကတခါတည်းအဲ့ဒါလို့တောက်လျှောက်ဖြစ်တယ်လို့တန်တတိအစဉ်ကြီးကိုထင်နေတာတကယ်တမ်းဝိပဿနာနော်ဉာဏ်ရင့်တန်နာလာတဲ့ခါကြလို့ရှိရင်အပိုင်းလိုက်အပိုင်းလိုက်အဲ့ဒီလိုအပြက်ပြက်တွေကိုတွေ့လာပါလိမ့်မယ်တဲ့တွေ့ရပါတယ်တဲ့ဒါကြောင့်ဤသို့လျင်ယုံများသည်တဏှာမှတဏှာသို့မရောက်ဆိုလိုချင်တာကဖြစ်တဲ့နေရာမှာပင်လျင်ဖြစ်ပြီးရင်ပြက်ပြီး ပြီးခဲ့ပြီးနောက်ထပ်နောက်ထပ်သွားတာတွေဒီအသက်အသက်သောယုံများနော်ချုပ်ချုပ်ပြီးတော့အဟောင်းအဟောင်းသောယုံများချုပ်ပြီးတော့အသက်အသက်ယုံများပေါ်ခြင်းတာလင်ဖြစ်တယ်လို့ဆိုလိုပါတယ်သူဖြစ်သောနေရာမှာပင်ပြစ်ပြစ်သွားသူကိုတွေ့လာရ၏တဲ့ဒါကြောင့်ရှုရမှတ်တဲ့အခါကျတော့ဒီတာမန်ဆင်ခြင်တဲ့အခါမျိုးလည်းရပါတယ်အဝေးမှအဝေးကယုတ်သည်အနီးသို့မရောက်ဆိုလိုချင်တာကအဝေးတုန်းကမြင်လိုက်တဲ့ယုတ်သည်သွားဆဲလာဆဲမှာပဲကုံဆုံးချုပ်ပြောက်ပစ္စည်းခဲ့ပြီး အနိကယုတ်တိလည်းအဝေးကိုမရောက်အနိမှာဖြစ်တဲ့လှုပ်ရှားတဲ့အခိုက်အတန့်မှာပဲဒီယုတ်တွေချုပ်ပြောက်ပြည့်စည်သွားပြီးသူ့ဖြစ်ရာဌာန၌သာလျှင်ကုံဆုံးပြောက်ပြက်သွားသောကြောင့်အနိစ္စဒုက္ခအနတ္တသဘောတရားမြတ်တာဒီလို့ဒါကလက္ခဏာ၃ပါးကိုဉာဏ်ဖြင့်ဆင်ခြင်တဲ့သဘောဖြစ်ပါတယ်။ကောင်းပြီဒါတော့ဦးဇင်းတို့ဒီဟာဒီနေရာလေးမှာ၁၁ချက်ကုံသွားပြီ။အတိတ်အနာဂတ်ပစ္စုပန်ပြီးတော့မှအစ္ဆဒဗိဒအတွင်းပြင်းပေါ့နော်။ ဩလာရိကဒုက္ခမအကျံအနုပြီးတော့ဟေနာပဏိတာအယုတ်အမြတ်ဒူရာတန်တိကအဝေးအနီးအလုံးပေါင်းဘယ်နှပါလဲ7ပါအဲ့ဒီခန္ဓာ၅ပါးကိုရုပ်ခန္ဓာပဲဆိုကြပါစို့ရူပခန္ဓာကိုအဲ့ဒီ7ချက်သောအချက်7ချက်နဲ့ရှုလို့မှတ်လို့ရပါတယ်တဲ့နော်ဒါတော့ကောင်းပြီအဲ့ဒီပါဠိထဲမှာဒီဘာကြံသေးတယ်လဲဆိုလို့ရှင် ဦးဇင်းတို့ဟိုးနောက်မှာစာမျက်နှာကတော်တော်လေးတော့လှမ်းနေခဲ့ပြီအဲစာမျက်နှာဘယ်မှာရှိတယ်လဲဆိုရင်စာမျက်နှာ45မှာရှိတယ်ပါဠိကိုပြန်သွားကြည့်ရင်တသမတိယဘိကွေယံကိဉ္စီရူပံအတ္တိတာနာဂတပစ္စုပ္ပန္နအစ္ဆတံဝဗဟိတာဝဩလာရိကံဝဒုက္ခမံဝဟိနံဝပဏိတံဝယံဒူရေတန္တိကေဝဆိုတဲ့17ချက်ပြီးလို့တဗ္ဗံရူပံနေတံမမနေသောဟမသမိနမေသောအတ္တာဆိုတဲ့အပိုင်းလေးအခုရောက်လာတယ် အဲ့ဒီတော့အဲ့ဒီအပိုင်းလေးမှာအဲဦးဇင်းနည်းနည်းလေးရှင်းစရာရှိပါတယ်ဒါကြောင့်အဲ့ဒီဟာလေးကိုမရှင်းခင်မှာဒီထက်မှရှိတဲ့အကြောင်းအရာလေး၃ခုကိုစပြီးတော့ဖတ်ကြည့်ရအောင်နော် နေတံမမဆိုတဲ့စာလေးကစပြီးနေတံမမဒါဒါငါဟာမဟုတ်ဟု ဟမတမိဒါ嗯。 အဲ့မှာနောက်ဆုံးစလုံးလေးနမေတာဖြစ်နေနမေတော့အတ္တလို့ဖြစ်ရမှာရေးရေးချလေးကြံသွားတယ်နော်အဲ့တော့ပါဠိထဲမှာရှိတာကိုဦးဇင်းတို့ကတလုံးချင်းသွားနေတာဆိုတော့အခုမှဒီနေရာပဲရောက်သေးတယ်အတိဘေကတပ်ပါရူပအလုံးစုံသောယုတ်တွေဆိုတာဆိုတော့မြန်မာလိုဦးဇင်းတို့ဟိုတုန်းကပြန်ပြီးတော့ပြန်ဆိုခဲ့ပါတယ်အလုံးစုံသောယုတ်တွေဆိုတာအဲသူ့နေရာလေးနဲ့သူပြန်မယ်ဆိုတော့နေတ္တမမဒါငါဟာမဟုတ်ဘူးနော်နမေတောဟာမတိမိဒါငါမဟုတ်ဘူး နာနာမေသောအတ္တတာငါအတ္တမဟုတ်ဘူးဆိုတဲ့စကားလုံးလေးအဓိကပဲအဲ့တော့အဲ့ဒီစကားလုံးသုံးလုံးကဘာပြောတာလဲဆိုရင်စောစောတုန်းကဦးဇင်းတို့ဖတ်ခဲ့တဲ့အခါမှာဒီအနိစ္စဒုက္ခအနတ္တသဘောတရားမျှတာဒီလို့ရှုစင်ခြင်းတဲ့လက္ခဏာသုံးပါးကိုပြောတာဒါတော့ယုတ်တရားဒီအချင်းချုပ်ပြောမယ်ဆိုလို့ရှိရင်အနိစ္စဒုက္ခအနတ္တသဘောပဲဒီသဘောမျှတာဖြစ်တယ်ဆိုတဲ့စကားလုံးကိုအတိပ္ပယ်တူအားဖြင့်ရှင်းပြတာအခုကဘာလဲဆိုရင်ဒီခန္ဓာ၅ပါးမှာတဘာချင်းတဘာချင်းတဘာချင်းမှာ သူ့ရဲ့အနိစ္စဒုက္ခအနတ္တလက္ခဏာရှုပုံတွေကိုပြောတဲ့အခါမှာတခါတလေကြတော့တိုက်ရဲ့အနိစ္စဒုက္ခအနတ္တဆိုတဲ့စကားလုံးသုံးတာရှိတယ်။တခါတလေကြတော့အဲ့ဒီရဲ့အဓိပ္ပာယ်တူတဲ့စကားလုံးကိုလှည့်ပြီးသုံးတာရှိတယ်။စောစောလေးတုန်းကတော့ဦးဇင်းတို့ဟိုးရှေ့မှာစောစောတုန်းကဘာတွေဆိုခဲ့တယ်လဲဆိုလို့ရှိရင်ရူပနိစ္စံဝါအနိစ္စံဝါဒီအနိစ္စံဘန်းဒီလို့တိုက်ရဲ့မဆိုဘူးလား။အဲယံပနာနိစ္စံဒုက္ခဝါတံဒုက္ခဝါတိဒုက္ခဘန်းဒီယံပနာနိစ္စံဒုက္ခဝိပရိနာမဓမ္မံ ကံလနုတံသမနုပတိတို့ဧတံမမဧသောဟမတပိဧသောမိအတ္တတိနောဟိတံဗန္တိဆိုတာဒါကအနိစ္စဒုက္ခအနတ္တကိုတက်ရိုက်ဆိုတာဒီနေရာမှာကျတော့အနိစ္စဒုက္ခအနတ္တကိုတက်ရိုက်မဆိုဘဲနဲ့တွယ်ဝက်ပြီးတော့ဆိုတဲ့သဘောနေတံမမဒါငါဟာမဟုတ်ဘူးသိမြင်ခြင်းသည်နော်ရုပ်ရဲ့သဘောရုပ်ခန္ဓာကိုဒါငါမဟုတ်ဘူးသိမြင်ခြင်းသည်ရုပ်တံတရားများသည်ခန္ဓာမဆက်ဖြစ်ဖြစ်နေသည်ဖြင့်နှစ်သက်ဖွယ်အာကုဖွယ်မရှိမကောင်းသောဆင်းရဲသောဒုက္ခတရားသိမြင်သည်နှင့်အတူတူပင်ဖြစ်၏ဆိုလိုချင်တာက နေတာမမလို့နားလည်ခြင်းသည်ဒီယုတ်တရားကြီးသည်ဆင်းရဲဒုက္ခပါတကားလို့နားလည်တာ ਨੇ အတူတူပဲလို့ပြောတာဒါတော့ဘလို့ဆင်းရဲဒုက္ခဘလို့လဲဆိုရင်ဒီယုတ်တည်းရဲ့သဘောတရားသည်ယုတ်ခန္ဓာရဲ့သဘောတရားသည်ဖြစ်ဖြစ်ဖြစ်ဖြစ်မရှိဘူးလားအများအားရှိနေတာပဲလူကတော့မသိရှိရမယ်သဘာဝကတော့ဖြစ်လိုက်ပြက်လိုက်ဒါကိုသိလိုက်တဲ့အချိန်ခါမှာမသိတော့ကတော့ပြောတာပေါ့ဗျာကြိုက်တာပေါ့ဟုတ်တော့မလား तू က တင်စားထားတာကတဲတောင်ကမ်းပါမှာဆောက်ထားတဲ့အိမ်နဲ့တူတယ်ဆိုတော့ဒီအိမ်ခြေရင်းကတောင်ကမ်းပါမှာဟိုဒီကမ်းပါလေးမှာရောက်နေပြီညကတက်ပြီးတော့တိတ်အိတ်တုံးကတော့ဒီကမ်းပါမှာဆောက်ထားတဲ့အိမ်မမသိတော့အိပ်ပျော်တာပေါ့နော်တဲတောင်ဆိုတော့တိတဲ့တဲ့မြေကြီးလည်းခိုင်းရလားမခိုင်းဘူးတစ်ချိန်လုံးရေတိုက်စားတဲ့နေမြရှက်ရှက်ရှက်ရှက်ရှက်ရှက်ရှက်နဲ့အောက်ကိုကျနေတာအဲ့ဒီတရှက်ရှက်နေကျနေတဲ့တောင်ကမ်းရဲ့ဇောင်းလေးမှာရောက်နေတာအိမ်က gain တီးပြီးတဲ့ခါကျခင်ဗျားတို့ဘယ်လိုနေ ဘယ်အိပ်ပျော်တော့မလဲဟိုရေထဲမှာတခါတည်းရောလာမြစ်ထဲကျသွားမှလေအဲ့ဒီလိုမျိုးမြင်တဲ့ဟာကိုပြောတာဆိုတော့မတိသေးခင်တော့ဒီခန္ဓာကြီးဒီယုတ်ကြီးကငယ်တုန်းရွယ်တုန်းကတော့နှုပြိုနေတုန်းသွားခြင်းလာခြင်းသားနေတောက်နေတုန်းကတော့သွားခြင်းလာခြင်းစားခြင်းတောက်ချစ်တောက်စားလို့တောက်လို့ရတယ်သွားလို့လာလို့ရတော့ပျော်စရာကောင်းတာပေါ့ခန္ဓာတဖြည်းဖြည်းတဖြည်းဖြည်းနဲ့သူ့သဘောသဘာဝလေးအသက်ကလေးတဖြည်းဖြည်းကြီးလာတဲ့နေ့မြသူ့သဘာဝပြမလာဘူးလား အေးပြလာတော့နာရာကျင်တာကြိုက်တာခဲတာလေးတွေဖြစ်ပြီးလောကသဘာဝအရာကိုဖြစ်ချင်တာနဲ့တွေ့ကြုံနေရတာနဲ့ဆန့်ကျင်ဘက်တွေတွေ့နေပြီဆိုတော့ကိုတောင်းတတာတွေလည်းမရအာသာတိပင်ဗျာအဲ့လိုတွေဖြစ်လာပြီဆိုကြပါစို့နော်နောက်ဆုံးပြောရမယ်ဆိုရင်တရားတကယ်ဒုက္ခတွေတွေ့ပြီးတော့တရားအားထုတ်တဲ့အချိန်ခါမှာခန္ဓာသဘာဝကိုအခုနကပြောတဲ့အပြစ်ဉာဏ်ဘင်္ဂဉာဏ်ကိုရောက်လို့ခဏမစက်ဒလဇက်ပြစ်နေတဲ့ရုပ်သဘောနာမ်သဘောဒီဉာဏ်မှာတော့ရုပ်ကိုပြောတာမြင်ပြီဟေးဆိုလို့ရှိရင်တဲ့အခုနကသဲတောင်ကမ်းမှာ တောင်ကမ်းပါးလေးမှာဆောက်ထားတဲ့အိမ်ကြီးပေါ်မှာတက်နေရတယ်လို့စိတ်ကကြောက်လာတာဟာမြဲတယ်ဆိုလို့ဘာမှမရှိပါတာကငါတို့ကတော့ပြောနေတာနော်ငါတို့ကတော့မသိလို့ပြောနေတာတကယ်အဖြစ်အပျက်မှာကဒီလိုအဆက်မှာကဒီလိုရှိတာပဲလို့တီးပြီးတော့မှစိတ်ထဲမှာဒါကြီးကိုပျော်တဲ့စိတ်မရှိတော့ဘူးဘာဖြစ်လို့မရှိတာလဲအပြစ်ကိုတွေးလို့နော်အပြစ်ဆိုတာပစ္စည်းတဲ့ဘင်္ဂခဏကိုတွေးလို့ဘင်္ဂခဏပစ္စည်းချင်းချုပ်ဆုံးခြင်းကိုတွေးတဲ့အချိန်ခါမှာ ဟောတော့ကတော့မပြစ်ဘူးတီးတယ်ခိုင်တယ်မြဲတယ်ကိုယ်သဘောနဲ့ကိုယ်သုံးလို့ရတယ်သစ္စကပရပိုက်ကြီးလိုပဲနော်ဟောဒီခန္ဓာ၅ပါးကိုအကြောင်းပြုပြီးတော့မှမိမိရဲ့ကံကြောင့်လို့ရလာတဲ့ဟာတွေကိုခံစားတာအင်ကျွမ်းလောက်တာမဟုတ်လားအေးအဲ့ဒီလိုထင်ခဲ့တဲ့ဟာတွေကနောက်ဆုံးကြတော့ဒါကြီးကသဲတွေတရှက်ရှက်နဲ့ပြိုကျနေတယ်လို့အပြစ်တွေကိုပဲတွေ့လာတဲ့အခါကျတော့ဟောဒီပြစ်တဲ့သဘာဝကိုမြင်ပြီးတော့ဒုက္ခကိုတွေ့တာဒုက္ခကိုလည်းတွေ့ရောဒုက္ခဆိုတဲ့ဟာကြီးကို တွေ့လို့မကောင်းပါဘူးဟဲ့လို့သိရင် စောစောလေးတုန်းကကောင်းပါတယ်လို့အပြစ်ကိုမမြင်လို့ကောင်းပါတယ်ထင်ပြီးဆွဲတဲ့တဏှာရော့မသွားဘူးလားရော့သွားတယ်ဒါတော့စောစောလေးကဆွဲတာဘာကြောင့်လဲမသိလို့သို့မဟုတ်မမြင်သေးလို့တဏိဒုက္ခမတွေ့လို့ဒါကြီးကဒုက္ခရှိတယ်သိတယ်ဆိုတဲ့အခါကြလို့ရှိရင်ဒီပုံမှာဆွဲမှုတဏှာဖြစ်ပါအောင်မလားမဖြစ်ဘူးဒါကြောင့်မလို့နော်ဒုက္ခမြင်ရင်တဏှာစင်ဤဘာမြင်ပါစင်လဲ အေးမကောင်းတာမြင်ရင်လိုချင်တဲ့ပျောက်ဤဒါဗမာလိုတဲ့တဲ့ပျောက်ရယ်ဟုတ်တယ်မဟုတ်လားမကောင်းတာမြင်ရင်လိုချင်စိတ်ပျောက်ဤတဲ့ကဲဤလဲရည်စရာနော်တကယ်အဖြစ်ပြလဲတကယ်ဖြစ်ပြောအောင်မယ်နော်ခင်ဗျားတို့ကလူလောကနေတယ်ဆိုတော့လူလောကပုံသဏ္ဍာန်နဲ့ပြောတာကောင်းတယ်ပိဋကကစာရီကြီးပဲပြောလို့မဖြစ်ဘူးဟောတော့ကကောင်မလေးတယောက်ကချောချောမောမောကောင်မလေးတယောက်ရှိတယ်သူ့မှာကင်ဆာရှိတယ် အဲ့ဒီအကြောင်းရှိတဲ့အချိန်ကစပြီးသူကဒီပြစ်လုံကနေကိုဘာမှတိတ်မလုပ်တော့ဘဲနဲ့ဘုရားတရားနဲ့လှုပ်ပြီးတော့သူ့ဘာသာသူပဲเนาะနေတဲ့ခါကျဒီကလေးမလေးเนาะကလေးမလေးကိုကောင်းလေးတယောက်ကသွားတွေ့တယ်။ကောင်းလေးတယောက်ကသွားတွေ့တဲ့ခါကျတော့ပြောကြပါစို့ဗျာကြာလာတဲ့ခါကျတော့သူ့ကိုเนาะမေတ္တာမျှတဲ့အကြောင်းခြေဆိုတာပေါ့။ခြေဆိုတဲ့ခါကျတော့အဲ့ဒီကောင်မလေးကဘာပြောတယ်လဲဆိုရင်ရှင်ကျမကိုမကြိုက်နဲ့တဲ့။เนาะအဲတကယ်ကြိုက်သလားတဲ့မေးတာလေ ဟာတကယ်ကြက်လို့ပဲဘယ်လိုပြောပါလဲစသဖြင့်ပြောမဟုတ်တာဟုတ်ကတည်းရှောက်ပြောမှာပေါ့ဗျာရှာရိုးမပါတိုင်းနော်အဲ့ဒီတော့ပြောတဲ့ခါကျတော့ gain ဒါဆိုလို့ရှိရင်ရှင်ဘလို့ပဲဖြစ်ဖြစ်ကျမကိုယူမလားဆိုတော့ယူမယ်တဲ့ရှင်တကယ်သေးကြလားသေးကြတယ် gain ဒါဆိုကောင်းပြီနော်ရှင်သေးကြတယ်ကျမ6လပြီးသေမယ်ကျမ6လပြီးသေမယ်အခုကင်ဆာနော်ကင်ဆာက positive မှာတခါတည်း plastic အများကြီးနဲ့တက်ထားတာဒါတော့ကျမစိတ်ချမ်းသာအောင်လို့ဘာသာရေးကို အထုတ်ပြီးတော့စိတ်ကိုအတင်းငြိမ်ဆုံးဖြစ်အောင်လို့ကျွန်မအခုနေတဲ့အချိန်ဖြစ်တယ်ဘာယောက်ျားလေးဘာအိမ်တော်ပြုတ်ဖို့မှစိတ်မကူဘူးဒါတော့ရှင်းကျွန်မကိုရဲ့မသားဆောင်ချဖို့စောင့်တာနဲ့မတူဘူးလားကဲရှင်းမလို့လဲယူမလားတဲ့ဆိုတော့ကောင်းလေအဖြေမလာတော့စောစောရဲဘာလို့နေနေယူမယ်တဲ့ဆိုပြောတာဒါတော့6လနေပြီသိမယ်ဆိုရင်အဲ့ဒီကြတော့သူအတွေ့အတပြောပြောင်းသွားတယ်နော် အတွေ့အတစ်မျိုးပြောင်းတယ်ဆိုတော့မင်္ဂလာဆောင်လိုက်ရင်လည်းပဲမုတ်ဆိုးဖို့ဖြစ်ကြမ်းခဲ့တာပဲရှိမှာသို့မဟုတ်လည်းမသာချရတဲ့ဈေးကုန်တာပဲရှိမှာဟုတ်အဲ့ဒီခါကျတော့ तू အဖြစ်မထုတ်ဘူးအဲ့ဒီအကွက်ကိုစဉ်းစားကြည့်လေ तू စောစောတုန်းကဒီကောင်မလေးကိုဘာလို့ကြိုက်တယ်လဲကင်ဆာယောဂါသံမှမသိဘူးလို့ तू ကြိုက်တာဟာသူ့မှာဒီဒုက္ခကြီးရှိပါလားဆိုရင်ဒီဒုက္ခရှိရင်လင်မယားနှစ်ယောက်ဖြစ်ရင်ယောက်ျားလည်းဘာဖြစ်ပြီလဲဒုက္ခရောက်ပြီ အကုန်လိုက်ပြူစုကစောင့်ရှောက်ရတော့မယ်ကိုကငွေငွေကုန်ကြေးကြများတော့မယ်နော်လူနာစောင့်ရတော့မယ်တည်တဲ့ချိန်ကျမသားချအောင်မယ်ဟုတ်တော့မလားဆိုတော့စိတ်ကဘာဖြစ်သွားလဲကင်ဆာယောဂတယ်ပါလို့လည်းပြောလိုက်ရောစိတ်ကဘာဖြစ်သေးလဲကြောက်ပြီးတော့မှလိုချင်တဲ့စိတ်ရှိသေးလားအဲ့ဒါဘာဖြစ်လဲဘာအောင်မြင်လို့လဲအေးဒုက္ခကိုမြင်ပြီဟိုမှာကလည်းလူကောင်းမဟုတ်ဘူးဆိုတော့ကိုကကိုပါရောပြီးတော့မှဒုက္ခရောက်အောင်မယ်ဆိုတော့ ဒုက္ခကိုမြင်တဲ့အတွက်ဘာဖြစ်သွားလဲတဏှာပြော့သွားတာဒီပစ္စည်းပေါ်မှာဒီလူပေါ်ဒီမင်္ဂလိပေါ်မှာတဏှာပြော့သွားတာဒါကြောင့်မလို့ဒုက္ခကိုမြင်ရင်အေးတဏှာဆင်းဣဆိုတာနော်တဏှာအဲ့ဒီလိုနည်းနဲ့ဆင်းဆင်းသွားတာဒါတော့ကောင်းပြီအခုနကမင်္ဂလိရဲ့ခန္ဓာကိုယ်နဲ့ဥစဉ်တော့ခန္ဓာကိုယ်နဲ့ဘာထူးလဲဘာမှမထူးဘူးအတူတူမဖြစ်ဥစဉ်တက်ခါအမြဲတမ်းပြောတယ်မဖြစ်သေးတာဒါရှိတယ်မဖြစ်နိုင်တာမရှိဘူး မဖြစ်နိုင်တာမရှိဘူးဆိုတော့ဦးဇင်းတို့ဘာကြောင့်ဘဝကိုပြောတယ်လဲအဲ့ဒီအဖြစ်အဲ့ဒီအပြစ်အဲ့ဒီဒုက္ခကိုမသိတဲ့အတွက်ပြောတယ်ပြောတော့ကြိုက်တယ်ဒါတော့တကယ်လက်တွေ့မှာအခုနပြောတဲ့အရာတွေနဲ့တွေ့ပြီဆိုတဲ့အခါကျတော့ဟာအဲ့မှာဘဝကဘာတွေ့တယ်လဲဒုက္ခလို့တွေ့သလားဒုက္ခလို့တွေ့လားဒုက္ခလို့တွေ့ပြီအဲ့ဒီခါကျတော့အဲ့ခန္ဓာကြီးကိုမလိုချင်တော့ဘူးကြမ်းမာပါတယ်နေကောင်းမအောင်မဆိုရင်တော့မလိုချင်တော့ဘူးဒါကဝိပဿနာသမားပြောတာနော်တရားသမားတကယ်တရားကိုလိုလိုချင်ချင်အထုတ်တဲ့ပုဂ္ဂိုလ်ကြတော့အခုနပြောတဲ့ ကင်းစားမှုကောင်းနေအောင်မယ်ဆိုရင်လည်းဘဝကြီးကိုမပြောတော့ဘူးညင်းငွေပြီဆိုတော့ဟောဒီနည်းနဲ့ဘလို့နည်းနဲ့ဒီဘဝရဲ့ဒီဒုက္ခရဲ့အဆုံးကိုဘလို့သွားမလဲဆိုတော့လွတ်မြောက်ရေးလမ်းကိုပဲရှာတာဒါကြောင့်ကောင်းပြီအဲဒါဟာငါဟာမဟုတ်ဆိုတာကနောက်ဒါကသူများခန္ဓာကိုပြောတာနော်ကိုယ်ခန္ဓာကိုကိုလည်းပဲဤနည်းအတိုင်းပဲကိုယ့်ရဲ့ပိုင်အဲဖြစ်ရှင်တဲ့ဆန္ဒနဲ့ဆန္ဒအတိုင်းကြမ်းမအောင် နေကောင်းအောင် အာပြူပြူရွယ်ရွယ်လေးဖြစ်အောင် အဲအမြဲတမ်းဒီလိုစားလို့တောက်လို့ကောင်းနေအောင်ပို့ပါပါရှိအောင်စိတ်ထဲကလူတိုင်းဖြစ်ချင်တာပဲဒါပေမဲ့အသက်မွေးတဲ့ရက်ကနေတဖြည်းဖြည်းနဲ့ဝေးဝေးလာသည်နဲ့အမျှကိုယ့်ရဲ့ဆန္ဒဖြစ်ချင်တာတွေနဲ့ဟောတော့ကနည်းနည်းပါးဖြစ်သလောက်တော့ဖြစ်မယ်ပေါ့နော်အသက်အရွယ်ကြီးကြီးကြီးကြီးလာတဲ့ခါကျတော့ခန္ဓာကိုယ်ကကိုယ့်ရဲ့ဆန္ဒနဲ့ကိုယ့်ရဲ့အတန်နားထောင်သေးလားထောင်တော့ကိုယ့်လိုပဲမလိုက်တော့ဆိုတော့ဒါဆိုအတ္တလားအနတ္တလားအနတ္တ तू ကတော့အနတ္တအနတ္တနဲ့អော်တာပဲကိုကတော့ အာသေတာသေရောနော်အတ္တတလုံးမကိုမဖြုတ်တာနော်ဒါအစိုးရသေးတယ်ပိုင်သေးတယ်ရနိုင်သေးတယ်ဆိုတာမျိုးကို तू ကစိတ်ကထင်တာလေကောင်းပြီအဲ့ဒီလိုမျိုးခဏမဆက်ဖြစ်ပြနေသဖြင့်ဒါကတော့ဝိပဿနာရှုတဲ့ပုံကိုများပြောတာနှစ်သက်ဖွယ်အာကုဖွယ်မရှိတကယ်ကိုရှုတဲ့အချိန်ခါမှာဟောဒီရုပ်သေးဟောဒီနံတဲ့အခုလောလောဆယ်တော့ဒါရုပ်တွေကိုရှုနေတယ်ဆိုပါစို့ဟောဒီရုပ်တဘာဝထဲမှာအဲ့ဒီလိုပြစ်ပြစ်ပြစ်ပြစ်သွားတဲ့သဘောကိုမြင်တော့ ဟာအားကိုးပွေဆိုတာကဒီလိုဒါကြီးကငါကကိုကိုကိုကိုအချစ်ဆုံးအချစ်ဆုံးဆိုတော့ဟောဒီအချစ်ဆုံးပြတဲ့ခန္ဓာကိုယ်ထဲမှာပစ္စည်းနေတာယော့သွားတာတစ်စက်မှမလိုချင်ဘူးခမရတို့ပတ်စံအိတ်ကြီးကိုဖွင့်ကြည့်လိုက်တယ်အကောင့်တွေဖွင့်ကြည့်တယ်ဆိုရင်ပတ်စံပြည့်နေတာကိုပဲကြိုက်တာမဟုတ်လားလို့ယော့မှကြိုက်ရလားအေးအတူတူပဲပတ်စံယော့သွားမှဆိုနည်းနည်းမှကိုမကြိုက်ဘူးတိုးလာရင်တော့ကြိုက်တယ်ဒီတိုင်းပဲဟောဒီခန္ဓာကိုယ်ကြီးခမရတို့ပတ်စံအိတ်ကြီးလိုပဲနော်ကောင်းနေတာတိုးလာတာပဲလိုချင်တာ ဒါပေမဲ့တကယ်ကြည့်လိုက်တဲ့ခါကျတော့ယော့ယော့ယော့ယော့ပြစ်တယ်ဆိုတာကုံတာမဟုတ်လားကုံကုံကုံကုံချုပ်ချုပ်ချုပ်ချုပ်သွားတာကဲဆိုတော့ကိုမသိခင်တုန်းကတော့မြဲတယ်တည်တယ်ကောင်းတယ်ထင်းတယ်တကယ်အသိဉာဏ်နဲ့ဉာဏ်မျက်စိဥပဒနာမျက်စိနဲ့ကြည့်လိုက်တော့ဘာတွေ့လဲအပြစ်ကိုတွေ့တာဒုက္ခကိုတွေ့တာဆိုတော့စောစောကပြောတယ်လေယတနိစ္စံတန်ဒုက္ခံမမြဲသောတရားသည် မမြဲသောသဘောသည်ဒုက္ခံဆင်းရဲတယ်လို့ပဲပြောပြော သဘောကျစရာမကောင်းဘူးလို့ပဲပြန်ပြန်နော်မမြဲဘူးဆိုရင်လူတွေကြိုက်ပါအောင်မလားအဲ့ဒီမကြိုက်တော့ဒုက္ခပြောတာအဲ့တော့ဒီနေရာမှာဒုက္ခဆိုတာဟာအော်နေတဲ့ဒုက္ခမဟုတ်ဘူးနော်အာတခါတည်းသူတွေတန်နေရဲရဲနဲ့အမေလေးဖေးလေးတပြီးတော့အော်တဲ့ဒုက္ခမဟုတ်သေးဘူးဒါကဟိုးတကယ်သဘာဝမှာနေချမ်းမှာယုံ nant သဘောရဲ့သဘောထဲမှာဖြစ်ပြီးရင်ပြစ်တယ်လို့ပြောတယ်ဒါတော့ယုံ nant မှာဘာလဲဆိုရင်ဖြစ်တာနဲ့ပြစ်တယ်သူ့သဘာဝလက္ခဏာမရှိဘူးလား အဲ့ဒါသင်္ကတလက္ခဏာအဲ့ဒီသင်္ကတလက္ခဏာကိုမိမိကတကယ်လဲမြင်လိုက်ပြီဆိုတဲ့ခါကျတော့ဟာဖြစ်တာနဲ့ပြစ်တာရှိနေတာပဲမရှိချင်လို့လည်းမရဘူးအဲ့ဒီသဘာဝနဲ့ဒါကိုတိဆောက်ထားတာဆိုတော့ဟောဒီတိဆောက်ထားတဲ့ခန္ဓာကိုယ်ကြီးကိုကိုယ်လည်းတကယ်လဲမြင်ရောအော်မမြဲပါလားဆိုတာကြီးလည်းသိလဲရောစိတ်ကတွန့်မသွားဘူးလားအခုနကကင်ဆာလို့ပြောလိုက်တာနဲ့တွန့်သွားသလိုအဲ့ဒီတွန့်တာလေးကိုစိတ်ထဲမှာဒုက္ခပြောတာကိုယ်ကြိုက်နေကြိုက်သေးရဲ့လား မကြိုက်တော့စိတ်ထဲမှာစုံလုံးစုံတော့လားဒါကြီးဒီလိုကြီးပါလားဆိုတော့ဟောမကြိုက်တော့အဲ့ဒီမကြိုက်တာလေးကိုဒုက္ခကဲအဲ့ဒီဒုက္ခအော်နေရလားကဲမအော်ဘူးလူတွေကအော်မှဒုက္ခထင်တာဒါတော့ကောင်းပြီတတ္တဝါတွေမှာမြတ်စွာဘုရားပြောတာကယတနိစ္စံတန်ဒုက္ခမမြဲတာမှန်ရင်ဒုက္ခကြီးပဲဆိုတော့မကောင်းတာကြီးပဲလို့ပြောတာမမြဲတာမှန်ရင် မကောင်းတာကြီးပဲဆိုကြည့်ပါဦးမမြဲတာမှန်ရင်အဲအဲ့ဒီဟာလေးကိုမှတ်တာနော် ဒီနေရာမှာဒုက္ခသည်အော်နေတဲ့ဒုက္ခပြောတာမဟုတ်ဘူးမကောင်းတဲ့သဘောကိုပြောတာဒါကြောင့်ယရဏိဇန္တန်ဒုက္ခမမြဲတာမယ်မကောင်းတာကြီးပဲဆိုတော့အဲ့ဒီမကောင်းတဲ့သဘောကြီးကိုဒီနေရာမှာကတော့နှစ်သက်စရာမကောင်းဘူးလို့စိတ်ထဲမှာညံထဲမှာထင်သွားတာအဲ့ဒီလိုလဲဝိပဿနာဉာဏ်နဲ့ပြစ်ပြစ်ထင်ထင်လဲမြင်လဲရောဟိုတော့ကမျောမှန်းတာနဲ့တကယ်တွေ့တဲ့လက်တွေ့အချိန်နဲ့မကြိုက်တော့ဘူးမကြိုက်တော့စိတ်ထဲကလိုချင်တဲ့လောဘလေးရော့မသွားဘူးလားအေးအဲ့ဒါဒီဒုက္ခကို မြင်ရင်လောဘစင်ဤတဲ့ဒါကိုပြောတာ နောက်တစ်ခုသွားမယ်နေသောဟာမသမိဒါဟာငါမဟုတ်ဆိုတာငါဆိုတာမှန်တက်တာပြောတာပါဒါဟာငါမဟုတ်သိမြင်ခြင်းသည်ဒလဇတ်စာဖတ်တော့ဒလဇတ်ဖတ်တာပဲစာတော့ဒရဇတ်လို့ရှိတယ်ဖြစ်ဖြစ်နေသောယုံနံတရားများကိုမမြဲဘူးလို့သိမြင်ခြင်းနဲ့အတူတူပင်ဖြစ်၏ဒါတော့အရာခသိမ့်ဒါတော့ကောင်းပြီစောစောလေးတုန်းကတော့ဒါကြီးကအဖြစ်ဖြစ်ကိုမမြင်တဲ့အခါကျတော့တသမတ်ထဲတဒန်းတဒန်းနဲ့တည်နေတယ်လို့ထင်တာ အဲ့တော့တည်နေတယ်လို့ထင်တဲ့ကခုနကပြောပြီးအပိုင်းပိုင်းအပြတ်ပြတ်တွေကိုလည်းမြင်လို့ပဲမကောင်းဘူးလို့စိတ်ထဲမှာဖြစ်ပြီးဆိုတော့အပိုင်းပိုင်းအပြတ်ပြတ်မမြဲတဲ့ဘင်ခဏအနိစ္စခဏကိုတော့မြင်ပြီးဆိုလို့ရှိရင်တော့ဒီဟောဒီမြင်လိုက်တဲ့အခါကျတော့စောစောကတော့မြဲတယ်လို့ထင်တာမြဲတယ်လို့ထင်တဲ့အတွက်ငါပိုင်ထားတာငါရထားတာငါဟာပဲငါခန္ဓာငါကြက်တယ်လို့သုံးလို့ရတယ်ဆိုတော့ငါလေးကမရှိဘူးလားငါလေးရှိတော့ငါဆိုတာမှန်ပဲအဲ့ဒီမှန်လေးကတကယ်တမ်းကျတော့မသိတော့ကတော့မှန်တက်ပေမဲ့ တကယ်ဝိပဿနာဆိုတော့ lab ထဲကိုကြည့်ပြီးတော့ဝိပဿနာမှန်ဘလူးအောက်မှာနော် microscope အောက်မှာသေချာခွဲကြည့်လိုက်တဲ့ခါကျတော့အပိုင်းပိုင်းအစအစအပြက်အပြက်တွေပဲသွားတွေ့တာငါရေလို့ခိုင်ခိုင်မာမာတိဆောက်ထားတဲ့အရာဘာမှမရှိဘူးသူ့ရဲ့လက္ခဏာသဘောကအဲ့ဒီလိုလဲမြင်လိုက်ရောအော်အပိုင်းအပြက်ဘဝဆိုတာဘာပဲရှိတယ်လဲဆိုရင်အပိုင်းအပြက်တွေပဲရှိတာဘဝဆိုတာအပိုင်းပြက်တွေကိုဆက်ထားတာကိုဘဝလို့ခေါ်တယ်အပိုင်းပြက်တွေဆက်ထားတာကိုငါကိုလို့ခေါ်တယ်ဒါတော့စောစောငါလို့ထင်တဲ့ဟာကြီးဟာ လက်ဆက်တော့ငါအပိုင်းကိုမမြင်လို့ဘာလို့ထင်လဲငါထင်တာငါဆိုလို့လက်မထောင်တာဒါတော့ဟာဘာကလေးတစ်ခုမှမမြဲပါလားကြာကြာလည်းမနေရပါလားဘဝဆိုတာခဏလေးပဲเนาะဒါကြောင့်မလို့ဘဝဆိုတာဧည့်သည်လို့ပြောတာမဟုတ်လားဧည့်သည်တဲ့မင်းတို့ဒီလူဘဝခဏလာတယ်ဆိုတာကပြီးခဲ့တဲ့ဘဝတွေတုန်းကလူဘဝကိုရောက်နိုင်လောက်တဲ့ကုသိုလ်လေးရှိလို့ပြောကြပါစို့ဗျာကလေးပုံပြင်ပြောသလိုယမမင်းကြီးခမညာ ကျုံမှာတော့ဟောဒီလောက်လှုပ်ထားတဲ့ကုသိုလ်လေးရှိပါတယ်ဒါကြောင့်မလို့အဲ့ဒီကုသိုလ်လေးနဲ့တန်တဲ့ခန္ဓာကိုယ်လေးပေးစမ်းပါဗျာဆိုဩမင်းကဒါလေးလာပြပေးတယ်ဆိုတော့လည်းပဲအေးဒီလောက်ဆိုတော့ဒါလောက်ရမကွာသွားပြီးရောဆိုတော့လူဘဝရောက်လာတာနော်ဒီဒီအတိုင်းတိုင်းဒီအတိုင်းဝိုင်းဒီဒီပုံစံလေးနဲ့လာပြီးတော့လူဖြစ်တာဒါတော့ကိုကိုဘဝကံကတိဆောက်ပေးလိုက်တဲ့အယုတ်မဟုတ်လားလို့အဲ့ဒီအယုတ်ဒီဟောဒီခန္ဓာကိုယ်လက်ရှိရထားတဲ့ခန္ဓာကိုယ်ကိုစောစောကတော့အပိုင်းပဲအပြတ်အပြတ်ဒီလိုမထင်ဘူးဒါတော့ဘာလို့ထင်လဲငါဆိုတဲ့အထင်ရောက်သွားတယ်ဒါတော့ ငါယူလာခဲ့တဲ့ငါရလာတဲ့ဘဝတကယ်တမ်းကြတော့တည်တည်ချာချာကြည့်တော့ဘာတွေပဲတွေ့လဲအပိုင်းအပိုင်းအပြတ်အပြတ်အစိတ်အစိတ်အဆုံးအဆုံးတွေသွားတွေ့တာအဲ့ဒါလည်းတွေ့ရောစောစောလေးတုန်းကတော့သူ့ဘဝမှာရလာခဲ့တဲ့ကံပေးလို့ရတဲ့ရုပ်ရည်ယူပကာယချောမောမှုယူပမှန်လည်းတက်ပေမပေါ့ဗျာနော်အေးဆွေဆွေကုံမျိုးကုံရှိရင်ဆွေကုံမျိုးကုံတက်မယ်အာနာရှိရင်အာနာမန်တက်မယ်နော်အတန်ကောင်းတဲ့လူအတန်မန်တက်တယ်နော်ရုပ်ချောတဲ့လူရုပ်ကြောင့်မန်တက်တယ်ဟောမန်တွေကိုအများကြီးပဲတက်စရာကြီးอ่ะ ဒါတော့ကိုကနည်းနည်းလေးသူများတဲ့ခြုံထွက်ရင်ထွက်တဲ့နေရာလေးကမန်မန်တက်တာပဲနော်အဲ့ဒီတော့ကောင်းပြီအသက်ရှင်နေရတာကိုပဲကိုကိုကိုမန်လေးကငါအသက်ရှည်တယ်ဆိုတော့မန်လေးကရှိနေတဲ့ခါကျတော့ဟာဘာတခုမှမမြဲဘူးအပိုင်းအစတွေကိုစုပြုံထားတဲ့ဟာကြီးကိုပဲငါလို့ခေါ်တာခန္ဓာလို့ခေါ်တယ်ဆိုတော့အနိစ္စကိုလှိုင်လှိုင်ကြီးတွေ့ပြီဆိုတဲ့ခါကျတော့ငါရဲ့ဆိုတဲ့ဘဝတည်တည်ချာချာရှိသေးရဲ့လားဘဝဆိုတာအစအဆုံးကြည့်ရင်တောင်ခဏကလေးပဲ နော်အမတန်ရှည်လျားတဲ့ဘဝတန်တရားကြီးနဲ့ကြည့်ရင်လူဘဝဆိုတာလေးကဘာမှမကြဘူးနှင်းပြောက်ကလေးတစ်ပြောက်ပေါ်ပြီးပေါက်ပြောက်သွားသလိုပဲနော်မိုးရေများမိုးရွာတဲ့ခါကျတော့ရေမျက်နှာပြင်ပေါ်လာထိတယ်ထိတဲ့ခါကျတော့လေအဟုန်နဲ့မိုးရေပေါက်ကလေးကရေပြင်ကိုရိုက်လိုက်တဲ့ခါမှာလေနဲ့ပေါင်းပြီးတော့ရေမျက်နှာပြင်ပေါ်မှာပူပေါင်းလည်းမတက်ဘူးလားနောက်မိုးမိုးရေတစ်စက်ကလည်းထိလိုက်ရောရှိသေးလားအေးပေါ်လိုက်နောက်ထပ်ပျောက်လိုက်ဘာကြလဲဘဝဆိုတာ ရေဖွက်လိုပဲဘဝဆိုတာအေးနော်နန္ဒသူရိအမကြီးဆိုတဲ့ကြပြားလေးရသေးတယ်မဟုတ်လားอืมဆိုကြည့်ပါဦးอืมမင်းချမ်းသာอืม တသက်လုံးမှာရေတပွက်စာလောက်ပဲကြာတယ်လို့ပြောတာနော်အဲ့ဒါသူ့ဘဝနဲ့ရင်းပြီးတော့ရေးခဲ့တဲ့ကြပြားလေဘဝကိုတကယ်ကြည့်ရင်ဘာမှမကြဘူးတဲ့သမုတ်တရားရင်းမြင်တာဆိုတော့လှိုင်းနေရဲလို့ပေါ်လာတဲ့ဟာလေးကနောက်တစ်ခါကျတော့ပျောက်သွားပြန်ပြီနော်အဲ့ဒီမိုးရွာတဲ့ခါပေါ်တဲ့ခါမှာလဲရေဘူးကလေးထားတယ်ပြီးတော့နောက်တစ်ပေါက်ရောက်တော့ပျောက်သွားပြန်ပြီအဲ့ဒါလောက်ပဲကြာတယ်ဘာမှမကြဘူးဆိုတော့နောက်တော့အဲ့ဒီမှာဩငါတို့ဘဝကကြာတယ်လို့ထင်ပေမဲ့ အမတန်ကြာတဲ့နတ်သက်တမ်းနဲ့ရှင်ကြည့်တော့ခဏလေးပဲဘာမှမကြာလိုက်ဘူးနော်ကြိုက်ဒီပြင်ကိုမကြည့်နဲ့ဦးဇင်းတို့အခုအခုလက်ရှိရောက်နေတဲ့တင်တန်းတဲ့ကိုရောက်နေတဲ့အချိန်အထိနော်နောက်ကိုပြန်စဉ်းစားလိုက်စမ်းနော်ငယ်ငယ်လေးကိုလူရည်လို့နော်စပြီးတိလို့ခြေထောက်ကလေးကိုကိုခြေထောက်ကိုမြေကြီးပြင်ပေါ်မှာရက်ပြီးနေတဲ့အချိန်ကနေပြီးတော့မှအခုရောက်တဲ့ဟောဒီတင်တန်းတဲ့ထီအောင်ဟောဒီကြားကလာကြားသလားမကြားဘူးအဲ့ဒီတော့ကောင်းပြီခင်ဗျားတို့ထားပါတော့အခိမကြမ်း အသက်60တရားနဲ့ရောက်ရင်လည်းကြာတယ်လို့ထင်မလားဟောဘာကြောင့်မထင်တာလဲဘယ်ထင်မလဲအဝိဇ္ဇာဖုံးထားတာဟုတ်တယ်မလားဒါကြောင့်မလို့အနည်းဆုံးမှရှိတဲ့တခါတည်းကျအဝေးဆုံးလို့ပဲမမြင်ဘူးတဲ့နော်ခန္ဓာကိုယ်ကြီးကတဖြည်းဖြည်းနဲ့မမြဲပါဘူးဆိုတာကိုအသက်ကို60တရားလောက်ထိဆောင်းပြီးတော့တည်ပြနေတာခန္ဓာတရားဟောပါလိမ့်နဲ့ဟောဒီခန္ဓာမမြဲတယ်ဆိုရင်အိဋ္ဌဆမြဲလားမမြင်ဘူး ကဲဒီနေ့ခေတ်လူသားတိုင်းခင်ဗျားတို့ကျုပ်တို့20ရာစုမှာမွေးလာတာသိပ္ပံခေတ်ကအားကောင်းပါဟောဒီကဘာကြီးကရက်နေသလားလဲနေသလားလဲနေပါဘူးကျုပ်တို့လဲမှန်းသိလားမသိပါဘူးဘဝသည်ကျုပ်တို့ခန္ဓာကိုယ်ကြီးသည်တဖြည်းဖြည်းနဲ့ရွေ့နေတယ်ဒါမှကျုပ်တို့ရွေ့မှန်းသိလားမသိပါဘူးအေးအဲ့လိုပဲကျုပ်တို့ကဘာပေါ်မှာတက်နေပါလေနဲ့ကဘာလဲတာမသိသလိုခန္ဓာကိုယ်ကြီးမှာရှိနေပါလေနဲ့ခန္ဓာကိုယ်ပေါ်မှာကိုယ်နေပြီမဲ့ခန္ဓာရွေ့တာသိလား မသိဘူးအဲ့ဒါမောမောအဝိဇ္ဇာဖုံးတာလို့ဒါတော့ဟောဒီအဝိဇ္ဇာဖုံးနေတဲ့ခါကျတော့ဟောဒီခန္ဓာကိုယ်ထဲမှာရှိနေတဲ့အပိုင်းအပိုင်းအပြတ်ပြတ်တွေသိဖို့ဆိုတော့ဝေးရောဒါလောက်ကြီးကိုထင်ထင်ရှားရှားကြီးရွေ့ရှားပြတာတောင်ကိုမသိဘူးကဲကြီးလာမှလည်းမသိဘူးအသက်တာကြီးပေမဲ့စိတ်ကပါမလာဘူးเนาะအရွယ်နောက်ကိုပါမလာဘူးဉာဏ်နဲ့ရင့်ကျက်မလာဘူးအဲ့ဒီတော့ဘာဖြစ်လာတယ်လဲဆိုရင်ဟောဒီရုပ်ကြီးကိုပဲဘဝကိုပဲမြဲတယ်ထင်ပြီးတော့မာနတွေဖြစ်တတ်တယ်တဲ့ ဒါတော့အဲ့ဒီလိုဖြစ်တဲ့အချိန်မာနသည်တကယ်ရွေရှားမှုသဘောပြတ်တဲ့သဘောအစိတ်အပိုင်းတွေပဲသဘောကိုမြင်လဲမြင်လဲရောဟာအဲ့ဒီမှာထိတ်လန့်တုန်လှုပ်ပြီးတော့မှခံကိန်းမှာမှာစူးစီးထားတာဆိုလို့ဘာမှမရှိအပိုင်းအပြအဆုံးတွေကိုဆက်ထားလို့ဘဝတစ်ခုဖြစ်နေတာမသေးခင်နော်ဒီပခက်တွဲနဲ့ဒီတေတွင်းချမှာပဲလူရတာဘဝတစ်ခုလို့ခေါ်တယ်ဆိုတော့တကယ်တမ်းပြန်ပြီးတော့ခြုံကြည့်လိုက်ရင်နော် အသက်ကိုတိတဲ့အချိန်ကစပြီးတော့60လောက်ထိအောင်နေသွားတော့လဲကြာတယ်လို့မထင်သေးဘူးနောက်ထပ်ထောင်ချီပြီးနေရင်လဲကြာတယ်လို့ထင်မှာမဟုတ်ဘူးအဝိဇ္ဇာကဖုံးမြက်ဖုံးနေတာဒါကြောင့်မလို့ကိုယ်စိတ်ထဲမှာတကယ်တမ်းပြန်ပြည့်ချင်းရေလေးပေါက်ခနဲ့ရေပေါက်ကလေးပေါ်လာပြီးပြန်ပြောက်သွားသလောက်ပဲကဲဘာမှမကြောက်ဦးဇင်းတို့ဘွားကိုပြန်ကြည့်လိုက်တော့အဲ့တလောက်ပဲကြာတယ်အဲ့ဒီကြားထဲမှာပဲလူတွေကသူပဲငါပဲဆိုပြီးတော့မာမာနတွေဖြစ်တာအဲ့ဒီတော့မာမာနပဲချင်းကြတယ်လေအနေဆမြင်တဲ့ချင်းကြတယ် မာမာနဘယ်ချိန်ကြတယ်လဲအေးမနှိစ္စမြင်တဲ့အချိန်ကြတယ်ကောင်းပြီလူတွေဒီအာနာရှိတဲ့ပုဂ္ဂိုလ်ဒီအာနာကြောင့်မန်တက်တယ်ဆိုရင်ဘယ်ချိန်မှန်ကြလဲအာနာမရှိတဲ့ချိန်မှန်ကြတယ်နော်ဒါအထင်ရှားဆုံးပစ္စည်းဥစ္စာပေါ်လို့မန်တက်တဲ့ပုဂ္ဂိုလ်ဒီပစ္စည်းဥစ္စာ မွဲပြကြတဲ့ဒီနေ့ဘာဖြစ်ပြီလဲမှန်ကြပြီဒါပစ္စည်းမှန်ပြောတာဒါပေမဲ့လူတွေကပြင်း အာနာမရှိတဲ့အချိန်မှာအာနာမန်ကြတယ်ပစ္စည်းမရှိတဲ့အချိန်မှာပစ္စည်းမှန်ကြပြီမဲ့ငါမှန်ဆိုတာကြသွားရလားအဲမကြဘူးကြမ်းကြံနေတယ်အဲ့ဒီမှန်ကနော်အဲ့တော့ငါမှန်ကြသွားမှကြမ်းတဲ့မှန်ကြီးအကုန်လိုက်ကြမှာငါမှန်မကြသေး၍အတ္တမာနမကြသေး၍ကြမ်းတဲ့မှန်ကအတက်ထွက်လာမှာပဲဒါကြောင့်ကောင်းပြီအနိစ္စမမြဲဘူးဆိုတဲ့သဘာဝကိုသိတဲ့အချိန်ခါမှာဘဝသည်ခဏလေးလို့ကိုယ်စိတ်ထဲမှာဆင်ခြင်မိလာလိမ့်မယ် ဆင်ကျင်မိတဲ့အခါမှာအဲ့ဒီမာမာနတွေကြာပြီးတော့မှတဖြည်းဖြည်းနဲ့မမြဲဘူးဆိုတော့အဲမာမာနအဲမမြဲဘူးဆိုတော့အနိစ္စသိရင်ဘာဖြစ်လဲမာမာနကြတယ်ဒါကြောင့်အနိစ္စမြင်မာနစင်ဤအနိစ္စမြင်မာနစင်ဤအေးမမြဲတာကိုသိပြီဆိုရင်မာမာနတွေစင်တယ်ဘာဖြစ်လို့လဲမာနဖြစ်တာဒီမြဲတယ်ခိုင်တယ်လို့ထင်ထားတဲ့သဘောကြောင့်ဖြစ်တာ မမြဲဘူးခဏလေးပဲဆိုရင်ဖြစ်ပါဦးမလားမဖြစ်ဘူးခဏပဲနေရမှာဆိုမဖြစ်တော့ဘူး အဲ့ဒါမျိုးဒါကြောင့်ကောင်းပြီဒီနေရာမှာနေသောဟမတပိဒါဟာငါမဟုတ်လို့ဆင်ကျင်မိလာတဲ့အချိန်ခါမှာတဲ့အနိစ္စကိုဆင်ကျင်မိတာနဲ့အတူတူဖြစ်တယ်နော်နောက်တစ်ခုနမေသောအတ္တဒါဟာငါအတ္တမဟုတ်ဟုသိခြင်းသည်အနတ္တကိုသိခြင်းနဲ့အတူတူပင်ဖြစ်၏ကိုယ်အလိုအတိုင်းဖြစ်သည်မဟုတ်သူ့သဘောအတိုင်းသာဖြစ်နေသည်ဘိုင်ဆိုင်မှုစီမံခံကွယ်စီမံခံကွယ်နိုင်မှုမရှိအဲစောစောကပြောခဲ့ပြီလေ အဲနောက်ဆုံးအချိန်ကိုရောက်ကြပြီဆိုတဲ့အခါကျတော့တည်ရမယ့်အချိန်မဟုတ်သေးဘူးပဲထားနော်ဘဝထဲမှာပြဿနာတွေတွေ့ပြီးကြုံပြီးဒုက္ခတွေနဲ့ရောက်ပြီးဆိုတဲ့အခါကျတော့ဟိုတုန်းကလည်းစုတွေအမျိုးမျိုးတောင်းနော်ဒီလိုဖြစ်ရပါလို့ဟိုလိုဖြစ်ရပါလို့စုတွေတောင်းတောင်းခဲ့တဲ့ဟာတွေကတကယ်ဖြစ်လာတဲ့အခါကျတော့ကိုယ်စုတောင်းတဲ့နည်းနည်းလေးမှကိုမဆက်ဆိုင်ဘူးဖြစ်တာတခြားဆန္ဒတခြားအဲ့ဒီလိုတွေဖြစ်တဲ့အခါကျတော့ကိုယ့်ရဲ့ဘဝမှာဖြစ်ချင်တာကိုအသာထားလိုက်ပါအောင်ကိုယ်ခန္ဓာကိုယ်မှာတောင်းမှနော် နောက်ပိုင်းကြတဲ့ခါကြလို့ရှိရင်အဲခန္ဓာကိုယ်ခြေတွေလက်တွေကကိုယ်ခိုင်းတာလှုပ်သေးရဲ့လားမလှုပ်တော့ဘူးမလှုပ်တော့ဘူးနော်တိရပြမင်းကြီးကအဲဒီရထပါလာနဲ့တွေ့တဲ့ခါမှာအဲ့ဒါပြောတာပေါ့နော်ဘာဖြစ်လဲဆိုတပည့်တော် तू အသက်80လောက်ရှိပြီတဲ့အသက်80ရှိတဲ့ခါကျတော့အခုအချိန်ကမှာနော်ဘယ်ဘက်ခြေလန့်ကိုရှောက်ပြီးတော့နော်ထားပါတော့ညာဘက်ခြေလန့်ကိုချရမယ်ဆိုကိုချမဲ့နေရာကိုဒီနေရာချမယ်လို့ဆိုပေမဲ့ဟိုနေရာလေးရောက်ရှင်အောင်သွားတာဗျာတဲ့ဆိုလိုတာကိုယ့်ရဲ့ ခြေထောက်ပေါ်မှာတောင်းမှဘာလဲအစိုးမရတော့ဘူးဒါကိုပြောတာဒါကြောင့်မလို့ကိုခြေလက်များကိုစကားမှနားမထောင်ပြီးအာရင်ချိမှအဲတတိပြထံကမ္မထံကြိုးပမ်းဘယ်မှာ ရအပ်နီကိုခြေကိုလက်ကမှကိုခိုင်းတယ်လို့အလုံးမလုံးတော့တဲ့အချိန်ကြမှာကြောင်သွားတရားအထုတ်အောင်မယ်ဆိုရင်ဘယ်လိုလဲ မရတော့ဘူးတဲ့မရတော့ဘူး it's too late ပြောတာနော်အဲ့ဒါကြောင့်ဟောတော့ငါပြောတာတခြားပါနော်ညီကိုနှစ်ယောက်ကအကူကြီးကဖုန်းကြီးဝက်သွားတာအာညီကမလုပ်ပါနဲ့မကူပါနဲ့အကူကြီးရဲ့တယ်လို့သူဒီစီးသမျှစီးစိမ်တွေကိုနော်သူကအဲ့ဒါဟိုရင်ခွဲချမ်းတော့အကူကြီးကမလို့ကျွန်တော်မင်းမလုပ်တော့ဆိုပြီးတော့ဖုန်းကြီးဝက်သွားမလို့လုပ်တာညီကတားတာဟာအကိုကြီးရဲ့ငငယ်ရွယ်ရွယ်မှာဒီလိုပဲစီးပွားဥစ္စာလို့အိမ်တောင်တွေကြအသက်ကြီးကမှဘုန်းကြီးရဲ့ပါအဲ့ကျမှအားထုတ်ပါဆိုတော့ငါညီတဲ့ အသက်ကြီးတဲ့ခါကျမင်းထင်တယ်လို့ငရုတ်ချင်းငရုတ်လက်ကငရုတ်ခိုင်းတယ်လို့ရမယ်ထင်လို့လားမရတော့ဘူးတဲ့ကထန်ဓမ္မစရိတ်တိအဲ့ဒီချိန်ကျမှတရားဘလို့လို့ကြက်မှာလဲတဲ့ဂါထာကဒါကြောင့်ကိုချေလေပြကိုစကားမှာနားမထောင်ပြီးအာအင်ချိမှတတိပြဋ္ဌံကမ္မထံကြိုးပမ်းဘယ်မှာရလိမ့်နီးအဲ့ဒီချိန်ကျမှတော့လှုပ်ချင်တဲ့စိတ်ပဲရှိတာတဲ့လှုပ်လို့မရတော့ဘူးခိုင်းလို့မရတော့ဘူးလို့ဆိုလို့တယ်ကိုအတ္တကိုအလိုဘာမှမပါတော့ဘူးဒါကြောင့်ဟောဒီခန္ဓာကိုယ်ကြီးရဲ့အလိုမလိုက်ပုံ ကို့အလိုတိုင်းမဖြစ်နိုင်ပုံကိုကြိုတင်ပြီးတော့ညံနေဆင်ကျင်တဲ့ခါကျတော့ငါအလိုငါစီမံချက်ငါခွဲခြားလို့ဘာမှမရဘူးတဲ့သူကငါတို့လူတွေတတ္တဝါတွေရဲ့လိုအင်ဆန္ဒကိုခန္ဓာကမလိုက်ဘူးဘယ်တော့မှကယ်ရမလို့ဘူးအဲ့ဒီခါကျတော့ကို့အလိုကို့ဆန္ဒနဲ့ခန္ဓာသဘာဝကြီးဖြစ်နေတာနဲ့ပြောင်းပြန်ဆန့်ကျင်ဖြစ်ဖြစ်ဖြစ်ဖြစ်ပြီးတော့မှဝေးဝေးသွားတဲ့ခါကျတော့အတ္တဆိုတဲ့စီမံခန့်ခွဲမှုလေးရှိသေးရဲ့လားဆိုလိုတာကအတ္တဆိုတဲ့အစွဲလေးက ငါပဲငါပဲနဲ့လုံနိုင်တော့ကတော့ကိုလုံနိုင်တဲ့စွမ်းအင်လေးကိုကြည့်ပြီးတော့ထင်သေးတယ်ထင်တလုံးရှိတယ်နောက်ပိုင်းတကယ်တကယ်ကိုဖြစ်တာတည်းကလုံးဝလုံးဝမဖြစ်မဖြစ်တော့ဘူးနောက်ဆုံးနောက်ပြောပြပြောရမယ်ဆိုရင်ဒီပြည်လူအပေါ်မှာအာဏာမညောင်းတာထားတဲ့ကိုချေကိုလက်တောင်မှကိုပြောသလိုမရတော့ဘူးနော်ကိုကကင်ချင်းပေမဲ့ခွက်ကိုကင်လို့မရဈေးကွက်တွေရှိတယ်မလားလို့နောက်ဆုံးကျတော့သူများထူးမှဗဇက်တဲ့ခွန့်မှဆိုတော့ကင်ကိုလက်ကိုချေရှိသေးလားအဲ့ဒီချိန်ကျမှတရားအထုတ်လို့ရပါအောင်မလားဆိုလို့မရတော့ဘူးပြောတာဒါကြောင့် ဒီကိုယ်ခန္ဓာကိုယ်ကြီးဟာငါပိုင်ဆိုင်မှုအစိုးရမှုစီမံခန့်ခွဲမှုဆိုတဲ့ငါဆိုတဲ့သဘောနဲ့ဘယ်တော့မှတည်တတ်မနေဘူးတဲ့သူဖြစ်ချင်တဲ့သူ့တဘာဝတဲ့သူဖြစ်သွားတာငါတို့ဆန္ဒပြုကိုနက်နက်လေးမှကိုတနာငဲ့ညာတာမရှိဘူးပြောရမယ်ဆိုရင်တော့ဟောဒီအတ္တကြီးကိုဦးဇင်းတို့ကတခါတဲ့ခန္ဓာကိုယ်ကိုအဝယ်စားလှလာလဲသူကြိုက်တာဝင်ဆင်ရသေးတယ်နော်သူကြိုက်တဲ့အစားတောက်လည်းမကြွရဘူးလားအိတ်ချင်ပါတယ်ဆိုတော့လည်းမအိတ်ပေးရဘူးလားညောင်းမယ်ဆိုတော့လည်းနှိပ်ပေးရသေးတယ် ကဲကျုပ်တို့ကသူ့ကိုကျွေးလဲကျွေးရသေးတယ်နှိပ်လဲနှိပ်ရသေးတယ်အလှတွေလဲဆင်ရသေးတယ်နော်သူ့ကိုတသက်လုံးကျုပ်တို့လိုသမျှကိုလိုလေသေးမရှိအောင်ကိုနော်ပြုစုစောင့်ရှောက်လာပေမဲ့ကျုပ်တို့မအိုမအိုလာတဲ့အချိန်နာလာတဲ့အချိန်ကြတော့ तू ကကယ်သေးလားကိုယ်စကတလုံးမှနာမတော်အဲ့ဒါပဲအတ္တအနတ္တဆိုတာအတ္တဆိုတာကိုပိုင်တာကိုဆိုင်တာကိုစိမန်းတာကိုအလိုကိုဆန္ဒဆိုတော့ဖြစ်တာကအနတ္တ ကိုထင်တာစောစောကအတ္တအနတ္တလည်းမြင်ရောအဲ့ကြမှာအတ္တစင်သွားတာအတ္တစင်တာအဲ့ဒီတော့ကောင်းပြီဒီစလုံးလေးရဲ့ဆိုလိုချင်တာကနေတမမနေသောဟမသမိနမေသောအတ္တလို့ဆိုတဲ့စကားလုံးရဲ့အတိတ်ဘယ်ကိုခြုံပြီးတော့ပြန်ပြီးတော့ပြောမယ်ဆိုရင်ဆိုလိုချင်တာကဟောဒီရုပ်တွေကိုအတိတ်အနာဂတ်ပစ္စုပန်အနိဝေအကြံအနုစသည်ဖြင့်ပေါ့နော်ဆင်ကျင်တဲ့အခါမှာဆိုလိုချင်တာကဟောဒီရုပ်တရားကြီးသည်ဥစဉ်တို့စောစောဆိုလိုပဲ နော်ငါငါဥစ္စာငါလိပ်ပြာတို့ဘာတစ်ခုမြဒါပဲအဲ့ဒါကိုပြောတာဒီနေရာမှာတော့အနိစ္စဒုက္ခအနတ္တတက်တက်ပါတကားလို့ပြောတာဓမ္မဆိုတာဒီသဘောတက်တက်ပဲရှိတယ်နော်ကိုယ်ဆန္ဒပါရဲ့လားအေးအဲ့ဒါလို့ဆင်ခြင်ပါလို့စာကပြောတာနော်ကဲကောင်းပြီအောက်ကဟာလေးကိုတရားလေးကိုနော်ဖတ်ကြည့်ပါဦးသောတာပန်တို့အနတ္တကိုရှုရှုရညွှန်ကြားခြင်းအကြောင်းဆိုတာသောတာပန်သည် အတ္တမိမာနအတ္တမိမာနကို သူကဒီနေရာကမာစီဆိုတော်ဘုရားကြီးဟာအဲ့ဒီလိုမျိုးကြိုးကြိုးကြားကြားကက်ကက်တက်တက်နော်သူလိုကိုလိုတာမန်ပညာရှင်မတွေ့နိုင်တဲ့အရာကိုအဲ့ဒါလိုဖော်ထုတ်နိုင်လို့တခါတလေကြာရင်ကြက်သိမ်းတောင်ထားတယ်နော်အထာဂရတိကမှာမညွန်ပြဘူးနော်မညွန်ပြတာကိုသူ့ဘာသာသူစဉ်းစားပြီးတော့မှ ဒီနေရာကြီးကရှင်းနေနောင်းနေဒီလိုမကြိုက်ဘူးဆိုတဲ့သဘောကိုသူကအဲ့လိုထောက်ပြတာအဲ့ဒီတော့စာမာကဦးဇင်းတို့နတ္တလက္ခဏာသုတ်တံကိုစပြီးတော့လေ့လာတော့ငါဘာပြောခဲ့တယ်လဲဆိုရင်ဓမ္မစစ်ကြာဟောတဲ့ပြီးတဲ့အချိန်ခါမှာပင်စဝိက9ဥဒီဘာတွေဖြစ်နေပြီလဲသောတာပန်ဖြစ်နေပြီเนาะသောတာပန်ဖြစ်တဲ့ပုဂ္ဂိုလ်ဒီဒိဋ္ဌိနဲ့ဝိသေကိစ္စရှိသေးလားပယ်ပြီးပြီဒိဋ္ဌိမရှိတော့ဘူးဆိုရင် အဲ့ဒီစကလုံးကင်ထားနော်နော်ဒိဋ္ဌိသောတာပန်မှာဒိဋ္ဌိပြုတ်ပြီးပြီလို့မှတ်ထားကောင်းပြီသောတာပန်မှာဒိဋ္ဌိမရှိဘူးသောတာပန်ဒီအတ္တကိုထင်မှဆွဲလန်းတတ်သည့်တင်ညာဝိပ္ပန္လာသာစိတ်တဝိပ္ပန္လာသာဒိဋ္ဌိဝိပ္ပန္လာသာသုံးပါးလုံးဘာဖြစ်လဲကင်းပြီဖြစ်ဤဒါဥမထဒီတင်ညာဝိပ္ပန္လာသာစိတ်တဝိပ္ပန္လာသာဒိဋ္ဌိဝိပ္ပန္လာသာဝိပ္ပန္လာသာသုံးပါးလုံးအတ္တနဲ့ပတ်သက်ကင်းပါပြီတဲ့နော်ဒါဆိုလို့ရှိရင် နော်ဘာကြောင့်မလို့သူတို့ကိုအနတ္တလို့ရှုဖို့ညွှန်ကြားရတယ်လဲကဲအဒိဋ္ဌိမရှိဘူးလေအတ္တမရှိဘူးအတ္တဒိဋ္ဌိပြုတ်ပြီးပြီတော့တာပဲဒါဆိုဘာဖြစ်လို့အနတ္တလို့ရှုပါအောင်လို့ညွှန်တယ်လဲကဲမေးစရာမဖြစ်ဘူးလားအေးစဉ်းစားကြည့်အဲ့ဒါအထာကရဒီကမလည်းမပါဘူးအဲ့ဒါဖွင့်ဆိုချက်တည်းမှာမပါဘူးအံ့ဩဖို့ကောင်းတာဆရာတော်ကြီးရဲ့ညာဒါတော့ပြောချင်တာကထောက်မလေ လုပ်ငန်းတစ်ခုဟာမလိုအပ်ဖက်နဲ့ဘယ်တော့မှမထည့်ဘူးသောတာပန်ဒီဒိဋ္ဌိပြုတ်ပြီးပြီဒိဋ္ဌိပြုတ်ပြီးတယ်ဆိုရင်ဘာကြောင့်အနတ္တရှိရမှာလဲအတ္တမှမရှိပဲအတ္တဆိုမရှိဘူးဒါတော့ဒါဆိုရင်ကနေတော့မနမေတော့အတ္တဆိုတဲ့အနတ္တလို့ရှုဖို့ကပိုမနေဘူးလားအေးပိုနေတယ်ဒါတခုထွက်လာပြီဒါတော့ရှင်းနိုင်တယ်အတ္တဇွဲနဲ့အလားတူတဲ့အတ္တမိမာနပယ်နေအောင်လို့ပယ်စားဝေကေ၅ဥတို့အားတဲ့ဤအနတ္တလက္ခဏာတို့ကိုဟောရခြင်း ဟူဟောရသည်ဟုပြဆိုခဲ့ပြီးဖြစ်ဦးဇင်းတို့ပထမစတော့ကဒီအဲသူတို့မှာအတ္တဒိဋ္ဌိမရှိတော့လည်းပဲအာသမိမာနလို့ခေါ်တဲ့ငါလို့ထင်မှတ်မှုကလေးတော့ရှိသေးတယ်။ဒါကြောင့်ဒီငါလို့ထင်မှတ်မှုကလေးကိုပျောက်အောင်လို့အနတ္တလက္ခဏာတုတ်ကိုဟောခြင်းဖြစ်တယ်ဆိုပြီးတော့ဦးဇင်းတို့တုတ်တာစာတော့ကမပြောခဲ့ဘူးလား။အေကောင်းပြီဒါတော့အဲ့ဒီလိုဆိုရင်လေတဲ့အာသမိမာနကိုပြုတ်အောင်လို့ရှုတယ်ဆိုရင်ဒုတိယတစ်ချက်ပြန်တက်မယ် ဒီလိုအသမိမာနကိုပယ်နေအောင်လို့ဦးဇင်းတော့နေတာမမနေသောဟမသမိဆိုတဲ့ဒုတိယအလဲပုံမရှိဘူးလားအဲ့ဒါကမာနပယ်တာမဟုတ်လားလို့ခိုင်းအသမိဆိုတဲ့မာနကိုပယ်တာလေဒါတော့အသမိမာနကိုပယ်ဖို့အတွက်ပယ်စရာစကလုံးသီးတဲ့နော်နမေသောအနနေသောဟမသမိဆိုတာမာနကိုပယ်အောင်လို့ပျောက်အောင်လို့ရှုတဲ့စကလုံးတက်ရိုက်ပါပြီးသားပဲတဲ့ဒါတော့တက်ရိုက်ပါပြီးသားဖြစ်ဖြစ်နေတဲ့အတွက်သူ့ဘာသာသူရှိနေပြီးသားဆိုရင် နမေသောအတ္တာဆိုတဲ့စကားလုံးကြီးကပုံမနေဘူးလားဒါကိုပြောတာရှင်းပြီနော်အဲဆိုလိုတာကနေတံမမဆိုတဲ့စကားလုံးဒီသူကအဲဒါကဘာကိုပဲတာလဲဆိုတဏှာကိုပဲခြင်းလို့နော်နော်တဏှာကိုပဲခြင်းလို့ဒုက္ခကိုမြင်ပြီးမှတဏှာကိုပဲခြင်းတာဒုက္ခကိုမြင်ဘာဆင်လဲတဏှာဆင်ကောင်းပြီနနေသောဟာမတမိဆိုတာကတော့အနိစ္စကိုမြင်ဘာဆင်စေခြင်းလို့လဲဟောအနိစ္စကိုမြင်ပြီးမာနဆင်စင်စေခြင်းလို့ ဒုတိယပုဂ္ဂိုလ်ထည့်တာဖြစ်တဲ့အတွက်အတ္တမိမာနအဲ့ထက်မပါသွားဘူးလို့ပြောတာတတိယပုဂ္ဂိုလ်ကတော့နမေသောအတ္တဆိုတာကဒိဋ္ဌိကိုစင်စေခြင်းလို့ဟုတ်တော့မလားအတ္တကိုစင်စေခြင်းလို့အနတ္တကိုထည့်တာဒါတော့ဒီနေရာမှာသောတာပန်ဒီအတ္တဒိဋ္ဌိပြုတ်ပါပြီးပြီအတ္တဒိဋ္ဌိပြုတ်ပါပြီးသားနဲ့ဖြစ်ပါပြီအတ္တဒိဋ္ဌိပြုတ်ပြီးပါလျက်မြတ်စွာဘုရားဒီဒီနေရာမှာဘာကြောင့်မလို့နေနမေသောအတ္တဆိုတဲ့သကလုံးကိုထည့်ရပါသလဲတဲ့မေခွန်းဖြစ်တာ gain သဘောပေါက်ပြီနော် အေးအဲ့ဒီမေကွန်းအဲ့ဒီမေကွန်းအဲ့ဒီမေကွန်းဦးစင်းတောင်ဒီနေရာကိုတော်တော်လေးသဘောပေါက်ဖတ်ရတယ်အထာဂရသွားလှန်ကြည့်ဒီကသွားလှန်ကြည့်မတွေ့ဘူးသူကအတ္တဒိဋ္ဌိကပါရင်ကျန်တာတွေအကုန်ပါသွားပြီသူကတတ္တဒိဋ္ဌိဥစ္စေတဒိဋ္ဌိဆိုတာကအပေါ်နာမယ်သူ့ရဲ့မူရင်အောက်ကအတ္တဒိဋ္ဌိဒါကြောင့်မလို့အဲ့ဒီအတ္တဒိဋ္ဌိကမူရင်ခံပြီးတော့မှ तू ကဒီ အာအတ္တဒိဋ္ဌိယဟိတတ္တတုစေရဒိဋ္ဌိယဆိုပြီးတော့အတ္တအဲတဗ္ဗဒိဋ္ဌိယပေါ့နော်အလုံးစုံသောဒိဋ္ဌိတွေမှန်သမျှတည်တဲ့အတ္တဒိဋ္ဌိကပေါက်ဖွာတာတဲ့ဆိုတော့ဒိဋ္ဌိမှန်သမျှဘာဒိဋ္ဌိပဲလာလာအတ္တဒိဋ္ဌိကလာတာပြောပြီးသား အေးအဲ့ဒါလာမလေးနောက်မှာဟုံးမောက်ပေးထားတာကြိုမဖတ်ဘူးသိတာလေကဲအဲ့ဒီအောင်ဖတ်မယ်နော်အဲ့ဒီအဖြေကိုသိအောင်လို့ဒါကြောင့်ဆရာဘုရားကြီးကဒီနေရာမှာအထာဂရတိကာမှာမပွင့်ဆိုတာဖြစ်တဲ့အတွက်ကြောင့်မလို့သူ့ရဲ့ဒီစိတ်ထဲမှာထင်မှတ်လို့ရတာကိုဟိုအဖြေပေးတာကို autonomity လို့ခေါ်တယ်နော် autonomous ဆိုတာမိမိရဲ့မတိဆိုတာအယူအဆဒါမိမိရဲ့ယူဆချက်ပဲဖြစ်ပါတယ်လို့ဆိုခြင်းရဲ့ဦးဇုံပါဠိစာပေမှာ autonomity တခါတလေကြာရင်အတူကောက်ကလေး normity ဒီလိုလဲပြောတယ်ဒါကြောင့်သူ့ရဲ့ autonomatic သူ့ရဲ့ယူဆချက်ကြံဆချက်တွေးလို့ပေါ်တဲ့အဖြေ၃ခုရှိပါတယ်ဒါကြောင့်မလို့ပထမအဖြေစဖတ်ပါဒုတိယနောက်မှသွားမယ်ပထမနီးမှာ ဦးဇင်းကဒီနေရာမှာကဇော်ရကြီးရဲ့စာနဲ့ကက်အောင်လို့သူ့အတိုင်းရေးပြီးယူပြီးတော့ရေးလိုက်တာပါသူကသီလဝန္တတုတ်ကဟောပြီးသားရှိတယ်ဒါတော့သီလဝန္တတုတ်ထဲမှာဒါတွေရှင်းတာတာရှိတယ်ဒါကြောင့်သီလဝန္တတုတ်ကိုပြန်ညွှန်းတာနော်ကောင်းပြီဒါတော့သီလဝန္တတုတ်ကဘာပြောချင်တာလဲဆိုရင်နည်းနည်းလေးသူ့အကြောင်းကိုပြန်ပြောမှသဘောပေါက်မယ်သီလတုဒ္ဒရှိသူမှာဘယ်ဟာရှုအပ္ပတနည်းလို့ဆရာတော်ကြီးကဟောဒီလမှာသီလဝန္တတုတ်နဲ့တုဒ္ဒဝန္တတုတ်ကိုပေါင်းပြီးတော့သီလဝန္တတုတ်တရားတော်ဆိုတာရှိတယ်ဒီလောက်ထူတော့တော်တော်များတယ်ဆမ်းမြင်တာ ဒါတော့ဒီနေရာမှာကရှင်သာရိပုတ္တရာနဲ့ရှင်မာကုဋ္ဌိကနှစ်ပါးတို့ရဲ့ဓမ္မ discussion လုပ်ထားတာနော်ဒါတဲ့ပြောရမယ်ဆိုလို့ရှင်တော့ထားပါဗျာသူတို့တမဘက်ကထားလာညနေပိုင်းလေးမှာနော်ရှင်သာရိပုတ္တရာကြီးကိုသူတို့ကတော့သိပြီးသားနော်ရှင်မာကုဋ္ဌိကဆိုတာကပရိသံပိဒညံရတဲ့နေရာမှာ88ဘွယ်တူသူတို့မသိလို့မဟုတ်ဘူးသို့တော့နောင်လာနောက်သားတွေသိပါစေဆိုတဲ့အနေနဲ့ရှင်ဘုရားသာရိပုတ္တရာတုဒ္ဒနဲ့တီလနဲ့တုဒ္ဒပြည့်စုံပြီးတဲ့ပုဂ္ဂိုလ်မှာသူတို့ဘာကိုရှုမလဲဆိုတော့ ရှင်သာရိပုတ္တရာမထေရမြတ်ကနေဘာပြောတယ်လဲဆိုလို့ရှင်ဆွဲလန်းနေရငါးခန္ဓာမှန်စွာရှုရပါသည်ဆွဲလန်းနိုင်တဲ့ဥပါဒနဲ့ခန္ဓာ၅ပါးကိုရှုပါတဲ့ဒါတော့ဆိုလိုချင်တာကဝိပဿနာရှုရမယ်ဆိုလို့ရှင်နံပါတ်1သီလပြည့်စုံအောင်မယ်တုဒ္ဒအကြမြင်ဆိုတော့တုဒ္ဒအကြမြင်ဘာလဲဆိုရင်ပြောမယ်ဆိုရင်လွယ်လွယ်လေးပြောကြပါစို့ဝိပဿနာလုပ်မဲ့လူဒီဝိပဿနာဘယ်လိုအထောက်မလဲဆိုတဲ့ instruction သိရမယ်ပြောတာနော်ဒါတော့မိမိလုပ်မဲ့လုံနည်းလုပ်ဟန်ကားနော်မညူရကိုသိရမယ်ဒါတော့အဲ့ဒီမတိုင်ခင်မှာဗာလဲသီလရှိရမယ် အဲသီလ foundation ရှိပြီးပြီဆိုလို့ရှိရင်တော့သီလ foundation ပေါ်မှာသွားတာကိုဦးဇင်းတို့ကဝိရိယခြေသီလမြေထက်တတ်တာလေးဖြင့်ဓမ္မခရိုင်ဉာဏ်ပစိန်ကိုချိန်ရွယ်မိုးလေးရဲ့ချိုးဖြစ်တော်မူခဲ့လေပြီဆိုပြီးတော့ရှေးတုန်းကအရဟံဆိုတဲ့ဂုံပုတ်ကိုပြောတာရှိတယ်လေသီလကမြေကြီးပါတဲ့ဆိုတော့မြေကြီးဆိုတော့အဲ့မြေကြီးရှိမှခြေထောက်ကတင်ပြီးရလို့ရမှာမဟုတ်လားဒါကြောင့်သီဝိရိယခြေဝိရိယကျတော့ခြေထောက်တဲ့ဥပမာပေးတာဝိရိယခြေသီလမြေထက်နော်အဲ ဒါတော့တီလကဘာလဲဆိုရင်ရက်တီးဖို့အတွက်ရည်ကြီးဒါကြောင့်မလို့တီလကစရတယ်နော်ဦးဇင်စောစောပြောပြီလေတီလဝိတ္တုတိမဟုတ်လားလို့ဝိတ္တုတိခုနပါအဲ့တော့တီလဝိတ္တုတိဖြည်းဖြည်းကကြမှာနောက်ကကြမှာဒါတုဒဆိုတာတော့ပြောမယ်ဆိုရင်မိမိတို့လှုပ်တဲ့လှုပ်ရမယ်ကြင်မုံကျင်ဒီကိုအာထုအတိအောင်လေ့လာတာ ကောင်းပြီတုဒမယပညာနော်အဲလေ့လာပြီးပြီဆိုတဲ့အခါကျတော့အာထုတော့မယ်လုပ်ငန်းစဉ်သွားမယ်ဆိုဘာအာထုမလဲဆိုတော့ရှင်သာရိပုတ္တရာပြောတယ်ဆွဲလမ်းမှုဖြစ်နေတဲ့ဥပါဒณะခန္ဓာ၅ပါးကိုအာထုပါဒါတော့ အဲ့ဒီလိုအားထုတ်တဲ့အခါမှာဘာတွေမြင်အောင်ရှုမလဲဆိုရင် तू ကပါဠိလိုပြောမှဆိုအနေစာတော့ဒုက္ခတော့အနတ္တတော့လို့ခြုံကြပါစို့ဗျာစာပေမှာတော့ဖြန့်ပြီးတော့ပြောတယ်တူတူလေးနေပြောဟောဒီဥပါဒณะခန္ဓာ၅ပါးကိုအနေစာဟူ၍၎င်းဒုက္ခဟူ၍၎င်းအနတ္တဟူ၍၎င်းလက္ခဏာ၃ပါးမြင်အောင်ရှုပါကဲရှင်းပြီနော်အဲ့ဒီတော့အဲ့ဒီလိုရှုသွားရင်ဘာဖြစ်မလဲတဲ့ဆိုတဲ့အခါကျတော့သို့ရှုမြင်တန်သောတာပန်အမှန်ဖြစ်နိုင်သည်တဲ့ကဲဒါတော့သောတာပန်ဖြစ်ဖို့ပထမဘာပြောတယ်လဲဆိုရင်နံပါတ်1 သီလပြည့်စုံပါစေစင်ကြယ်ပါစေသီလစင်ကြယ်ပြီးရင်မိမိကျင့်ကြံအားထုတ်ဖို့နိလကိုသိပါစေဒါတက်သွားပြီအဲ့တော့မိမိရှုတဲ့အခါဘာရှုမလဲဆွဲလမ်းမှုဖြစ်နေတဲ့ဥပါဒာနဲ့ခန္ဓာ၅ပါးကိုရှုပါဥပါဒာနဲ့ခန္ဓာ၅ပါးကိုဘာမြင်အောင်ရှုမလဲအနိစ္စဒုက္ခအနတ္တလက္ခဏာ၃ပါးမြင်အောင်ရှုပါအဲ့ဒီလိုရှုရင်ဘာဖြစ်မလဲသောတာပန်ဖြစ်မယ်တဲ့။ကဲသောတာပန်ဖြစ်ပြီနော်။ကဲကောင်းပြီသောတာပန်ဖြစ်ပြီးတဲ့အချိန်ခါမှာသောတာပန်ကဘယ်တရား ရှုပွားအပ်ပါသနည်းခမရတို့တွေအကုန်လုံးသောတာပန်ဖြစ်ပြီလို့ဆိုကြပါစို့ဗျာနော်ဟလာအဲ့တော့ imagine ပေါ့နော်သောတာပန်ဖြစ်ပြီဆိုရင်ခမရတို့ကြုတ်လာမေးတယ်ဆိုပါစို့ကြုတ်ကတော့ဘာမှမသိသေးဘူးရှင်ဘုရားတပည့်တော် သောတာပန်ဖြစ်ပြီဘာအားထုတ်မှလဲဘုရားလို့ဆိုလို့ရှိရင်တဲ့သောတာပန်လဲခန္ဓာပဲရှုမြဲနိဒူဒီဆိုတော့သောတာပန်လဲဘာပဲရှုမလဲဆိုရင်ဒီဥပါဒณะခန္ဓာပဲပြန်ရှုလို့ပြောတာသောတာပန်ကနေတဂရကံဖြစ်ခြင်းရင် ဒါလည်းပဲသောတာပန်ဖြစ်အောင်အားထုတ်ခဲ့တဲ့ခန္ဓာ၅ပါးပဲပြန်ရှုပါတဲ့နော်ဒုရှုမြင်တန်တဂရာကအမှန်ဖြစ်နိုင်သည်သောတာပန်ကတဂရာကဖြစ်ခြင်းလည်းပဲဥပါဒနဲ့ခန္ဓာ၅ပါးပဲရှုအဲ့ဒါလိုနည်းနဲ့ပြောသွားတာဟာတဂရာကကနာဂံဖြစ်ခြင်းလဲဥပါဒနဲ့ခန္ဓာကိုရှုအနာဂံကယန္တာဖြစ်ခြင်းလဲဥပါဒနဲ့ခန္ဓာကိုရှုဆိုပြီးတော့ရှုတဲ့ရှုစရာ object ဒီနည်းဝိပဿနာအာယုံပြောင်းရလားမပြောင်းဘူးကကြည်စားနော် ဒါတော့အနိစ္စဒုက္ခအနတ္တအနိစ္စဒုက္ခအနတ္တကိုမြင်အောင်ရှုတဲ့အခါမှာသောတာပန်သည်အနတ္တအတ္တမရှိတော့တဲ့အတွက်ကြောင့်မလို့အတ္တမရှိတော့တဲ့အချိန်ကမှာသောတာပန်ဖြစ်ပြီးနောက်ပိုင်းမှာအနတ္တရှိဖို့လိုသေးသလားလို့ဟောမေးစရာမဖြစ်ဘူးလားအေးအဲ့ဒီနေရာနဲ့သွားညှိတာဆရာတော်ကြီးကကဲသောတာပန်သည်တဲ့သောတာပန်ဖြစ်ပြီးလို့ရှိရင်တဂရကံတက်တော့မဲ့ပုဂ္ဂိုလ်သည်အတ္တရှိသေးရလားမရှိဘူးတော့အဲ့ဒီအတ္တမရှိတော့လည်းပဲ ရှင်သာရိပုတ္တရာကရှင်မာကုတ္တိကမထေရကြီးကိုပြောလိုက်တာကအေသောတာပန်ဖြစ်ပြတဲ့ပုဂ္ဂိုလ်လည်းပဲတဲ့ဟောဒီသောတာပန်လည်းဟောဒီဥပါဒာနဲ့ခန္ဓာပဲရှုမြဲနီးတူတည်တဲ့ကဲရှုမဲ့ကမ္မထမကွာဘူးဒီတိုင်းပဲပြောတာရှုရမှာကလည်းပဲအနိစ္စဒုက္ခအနတ္တကဲအတ္တမှမရှိတော့ပါဘူးဆိုတဲ့လူဟောသောတာပန်ကိုအနတ္တလို့ရှုဖို့လိုသေးသလားဒီနေရာမှာစဉ်းစားဖို့အဲအဲ့ဒီအဖြေနဲ့ပြန်ညှိတာကြမ်းညှိတာဆရာတော်ကြီးကအမတန်မှအုပ်ဖို့ကောင်းတယ် နော်ဆရာတော်ကြီးရဲ့ခြေထောက်ကိုခေါင်းပေါ်တင်ထားဖို့ကောင်းတယ်ကိုအတက်ကလေးပါလေကူးလာဘလောက်များလဲဆိုတာ မြင်တတ်တာနော်အဲ့ဒီတော့အဲ့ဒီတုတ်တန်နဲ့ကြာညှိပြီးတော့မှဆရာတော်ကြီးကပြောတာဤတို့မြင်တန်တို့ရှိမြင်တန်တဂရာကအမှန်ဖြစ်နိုင်သည်ဆိုတော့ပြောမယ်ဆိုရင်တဂရာကအနာကရန္တာ ဖြစ်သည်ထိအောင်ဘာပဲရှိရမလဲဆိုရင်ဥပါဒါနဲ့ခန္ဓာ၅ပါးကိုပဲရှိပါဘာကိုပဲရှိမလဲဥပါဒါနဲ့ခန္ဓာ၅ပါးကိုရှိတဲ့အခါမှာ ဘာတွေမြင်ရမလဲဆိုတော့အနေဆာလို့မြင်ရမယ်ဒုက္ခလို့မြင်ရမယ်အနတ္တလို့မြင်ရမယ်ဒါတော့သောတာပန်ဒီအတ္တဒိဋ္ဌိပဲမရှိတော့တော့လည်းပဲသောတာပန်အဆင့်ကနေသဂရကံတက်ဖို့အတွက်အနိစ္စဒုက္ခအနတ္တလက္ခဏာက၃ပါးကိုပင်မြင်အောင်ရှုရဒါဖြစ်တဲ့အတွက်နော်တနည်းအထက်အထက်မက်ဖို့တွေကိုရောက်ဖို့တက်ဖို့အတွက်ကိုပြန်ပြီးတော့ဒီဟာကိုပဲရှုရတာဖြစ်တဲ့အတွက်ကြောင့်မလို့မြတ်စွာဘုရားကတဲ့ဒီညမှာဓမ္မစကြာတုတ်ကိုဟောပြီးတော်လဲပဲဟောပြီးလို့ ပင်စဝကေ၅ဥတည်သောတာပန်ဖြစ်ပြီးတော်လည်းပဲဒီနေ့သောတာပန်ဖြစ်ပြီးလို့အတ္တဒိဋ္ဌိပြုတ်ပြီးတော်လည်းပဲအထက်မေဖို့တွေကိုတက်ဖို့အတွက်နောက်ထပ်ဘာပြန်ရှုခိုင်းတယ်လဲအနတ္တလို့ရှုခိုင်းတယ်ဘာလို့ရှုခိုင်းလဲအေးနေနမေသောအတ္တလေဒါငါအတ္တမဟုတ်ဘူးဆိုတော့ဒါအနတ္တလို့ရှုခိုင်းတာမဟုတ်လားအေးအဲ့ဒီလိုမှတ်ထားနော်ဒါတော့ကောင်းပြီပထမအချက်ကဇရောကြီးရဲ့ဖြေကြားချက်သည်တေလဝန္တသုတ်တာနဲ့မှာရှင်မာကုဋ္ဌိကမထေကိုရှင်သာတိဗုဒ္ဓရာက အမေးဖြေလုပ်တဲ့အခါမှာအရှင်ဘုရားနော်သောတာပန်ဖြစ်ပြီးတဲ့ပုဂ္ဂိုလ်ဒီဘယ်ဟာကိုရှုမလဲဆိုရင်သောတာပန်ဖြစ်တဲ့ပုဂ္ဂိုလ်လည်းပဲတဲ့စောစောလေးတုန်းကသောတာပန်ဖြစ်အောင်အထုတ်ခါတုန်းကလိုပဲဥပါဒါနဲ့ခန္ဓာ၅ပါးကိုပဲအနေစာဒုက္ခအနတ္တလို့ဒီလက္ခဏာ၃ပါးမြင်အောင်ထပ်ရှုပါလို့ရှင်သာရိပုတ္တရာမထေရကြီးကအဲ့ဒါပြောတယ်ဒါတော့ဒီအဖြစ်မှကြည့်မယ်ဆိုရင်သောတာပန်ဖြစ်ပြီးသားပုဂ္ဂိုလ်သဂရကံတက်ခြင်းရင်အနေစာဒုက္ခအနတ္တပဲထပ်ရှုတယ်ဆိုတော့ အထက်မဲ့ဖို့ကိုရောက်ချင်ရင်လက္ခဏာ၃ပါးလုံးကိုပဲထပ်မြောင်မရှိရဘူးလားအေရှုရမဲဆိုတဲ့အဖြစ်ဖြစ်သွားတယ်ဒါကြောင့်သောတာပန်သည်ဒိဋ္ဌိအတ္တဒိဋ္ဌိပဲမရှိတော့လည်းပဲမြတ်စွာဘုရားကအထက်ထက်မဲ့ဖို့တွေကိုဟောဒီပင်စားဝိကေ၅ဥတရားနောက်ထပ်တက်ဖို့အတွက်အနေအနတ္တဆိုတဲ့ဟာကို ရှုဖို့လိုသေးတယ်ဒါကြောင့်မလို့အဲ့ဒါကြောင့်မလို့မြတ်စွာဘုရားကဒီအနတ္တလို့နမေသောအတ္တလို့ဆိုတဲ့အရာကိုထပ်ဟောခြင်းဖြစ်လိမ့်မယ်လို့ဒီလိုဖြေထားတာဒါနံပါတ်1ဖြေ နားလည်ပြီနော်နားလည်မှပဲဖြစ်မှာအချိန်က၈နိုင်ထိုးတော့မှာနောက်ထပ်သွားဦးဆိုဒါမပြီးရင်တော့မရက်လို့မရဘူးလားကဲဒုတိယနီးကိုထပ်ဖြည့်ကြည့်အဲထပ်ဆိုကြည့်ပါဦးအဲဒုတိယနီးမှာ ကောင်းပြီဒါဒုတိယဆရာတော်ကြီးရဲ့ဟောအဖြေပေါ့နော်သူရဲ့အဖြေကအဲ့တော့အောက်ကဇာလေးကဦးဇုံတို့အနတ္တအဲဓမ္မစစ်ကြတဲ့နှုံးကဒါလေးကပြောခဲ့ပြီးပါပြီအဲ့တော့အဲ့ဇာလေးထဲမှာလည်းကြည်ထားပေါ့နော်ဦးဇင်ခရေပွန်လေးတွေနေပြထားတယ်ခရေပွန်လေးတွေနဲ့ဒုတိယအကြောင်းမှာသောတာပန်တဂရကအနာဂံပုဂ္ဂိုလ်၃မျိုးဟာတဲ့ ဒုက္ခဆိုတဲ့သဘောကိုဒုက္ခလို့ထင်မှားမှုလေးလေးအဲ့ဒါလေးကတင်ညာလည်းရှိသေးတယ်စိတ်လည်းရှိသေးတယ်ဒိဋ္ဌိတော့ရှိသေးရဲ့ရှိရလားရှိရောအဲဒိဋ္ဌိကတော့မရှိဘူးเนาะဒါမှတ်ထားဒါပေမဲ့ဒုက္ခအဲဒုက္ခပါလို့ဆိုတဲ့เนาะဒီခန္ဓာ၅ပါးကိုသူတို့စိတ်ထဲမှာပါလဲဒုက္ခကောင်းတယ်လို့ဆိုတဲ့အစွဲလေးတော့တင်ညာလည်းရှိတယ်တင်ညာဝိပန္နတာစိတ်လည်းရှိတယ်စိတ်တဝိပန္နတာဒီတစ်ခုမှတ်ထားနောက်အောက်ဆုံးအကြောင်းသွား သောတာပန်တဂရကံပုဂ္ဂိုလ်နှစ်ဦးသည်အတုပဆိုတဲ့မတင့်တယ်မှုသဘောကို သူပတင့်တယ်သေးတယ်လို့ဆိုတဲ့အယူအဆလေးတွေအမြင်လေးတွေအစွဲလေးတွေကတင်ညာလဲရှိတယ်တင်ညာဝိပန္လာတစိတ်လဲရှိတယ်စိတ်တဝိပန္လာတဒါပေမဲ့ဒိဋ္ဌိတော့ရှိရလားရှိတယ်အဲ့ဒီမှာမှတ်ထားအဲ့ဒီနှစ်ချက်ကိုမှတ်ထားဝိပန္လာတ12မျိုးထဲမှာနော်ဒုက္ခကိုဒုက္ခလို့ထင်တဲ့အဆင့်ကအနာဂံတိရှိတယ်နော် သောတာပန်လည်းရှိတယ်သဂရကံလည်းရှိတယ်အနာကံလည်းရှိတယ်အနာဂံတိဘာကြောင့်ရှိတယ်လဲဆိုရင်အနာဂံဟာရူပဘုံအရူပဘုံမှာဖြစ်တဲ့တဏှာမရှိဘူးလားအေးဒါတော့ဦးဇင်းတို့ကာမဘုံဆိုတာကာမ၁၁ဘုံမှာခံစားရတဲ့သဘောတရားကိုတော့မိမိကပယ်နိုင်တဲ့ကာမ၁၁ဘုံမဖြစ်တော့ဘူးကာမ၁၁ဘုံအောက်အောက်အောက်တန်တန်ရုပ်စင်၅ပါးပယ်လိုက်ပြီးပြီနော်ဒိဋ္ဌိဝိသေကိစ္စသီလပဒပရမတာ ကာမရာဂဗျာပါဒဒီတန်ရုပ်စဉ်၅ပါးပယ်ပြီးပြီဆိုလိုတာကအောက်ကာမတစ်ဆက်တစ်ပုံကိုလာနေတဲ့တန်ရုပ်စဉ်၅ပါးဖြတ်လိုက်ပြီသို့တော့အထက်တန်ရုပ်စဉ်၅ပါးကြံမနေဘူးလားကြံနေတယ်အဲ့ဒီအထက်တန်ရုပ်စဉ်၅ပါးထဲမှာယူပဘုံကိုတတ်မဲ့တဲ့ယူပယာက အာယူပ၄ဘုံကိုတတ်မဲ့တဲ့အာယူပယာကဆိုပြီးတော့အဲ့ဒီယာကနှမျိုးကြံသေးတယ်ယာကနှမျိုးဘာကြောင့်ကြံတယ်လဲကာမဘုံမှာဖြစ်တဲ့ဒုက္ခဆိုတာတော့ကြံတန်းတာကိုခမရတို့ကြုတ်တို့နေတာမသိတော့ကောင်းတယ်ထင်းနေတာ ဟုတ်တော့မလားဟုတ်ဟုတ်တယ်လေကိုရှိတဲ့ဟာတွေကိုဒါဒုက္ခခေါ်တာမဟုတ်လားပိုင်ဆိုင်မှုတွေကိုဘာလို့ခေါ်လဲဒါဒုက္ခပဲလူတွေနဲ့နဲ့ဒုက္ခဒါပေမဲ့သူတို့ကမကောင်းမှုကြမ်းတယ်တဲ့ဒါတွေကိုဒါတော့ကာမဘုံမှာဖြစ်တဲ့ဒုက္ခကိုသူပယ်နိုင်တယ်သို့တော့ယူပဘုံနဲ့အရူပဘုံမှာဖြစ်တဲ့အခါကျတော့ကာမဘုံမှာဖြစ်တဲ့ချမ်းသာနဲ့သူတို့ဘုံမှာဖြစ်တဲ့ချမ်းသာနဲ့ကဘာမှမဆိုင်ဘူးလားလားမှမဆိုင်ဘူးလားလားမှမဆိုင်တော့ဘူးဆိုတဲ့အခါကျတော့စဉ်းစားမှာကအင်း ကာမဘုံတော့ကချမ်းသာကတော့ဒီလိုဒုက္ခကြီးတွေနဲ့မဖြစ်ရှိလို့ကျုပ်တို့မလိုချင်လို့ဖြတ်ခဲ့တာပဲအဲဒီလိုကောင်းရင်တော့လည်းပဲလိုချင်သားပဲဒီလိုဖြစ်မနေဘူးလားတဏှာရှိသေးတယ်တဏှာရှိသေးတယ်နော်အထစ်ဘုံဟာနေဝတညာနာတညာယရဏဘုံဆိုတဲ့ဟာကနိဗ္ဗာန်သာ မရှိခဲ့ရင်သူသည်လောကနိဗ္ဗာန်လို့ပြောလောက်အောင်ကိုကောင်းတယ်ဘာဖြစ်လို့လဲနေဝတညာနာတညာဗမာလောကပါတယ်လေ တင်ညာရှိသလားမရှိသလားစိတ်ရှိသလားမရှိသလားလောက်ကိုမသိအောင်ကိုငြိမ့်နေတာပြောတာဘလောက်ငြိမ့်တယ်လဲဆိုတာဦးဇုံတို့နိဗ္ဗာန်ကိုတန်တိငြိမ့်တယ်ငြိမ့်တယ်ပြောတာမဟုတ်လားအေးအဲ့ဒါလိုလို့ကိုနိဗ္ဗာန်သာ မရှိဘူးဆိုရင်ဟောဒီကောင်နိဗ္ဗာန်လို့ကိုပြောမှာအဲ့ဒါလောက်ကောင်းတယ်အဲ့ဒါလောက်ကောင်းပြန်တော့လိုချင်ပြန်ရောက်ကဲနော်လိုချင်ပြန်တော့ခက်တာကနော်ထင်ထင်ရှားရှားကြမ်းကြမ်းထန်ထန်ပဲရှိသည်ဖြစ်စေ နုနုညံ့ညံ့ကလေးမရှိသလောက်ကိုငြိမ်သက်နေသည်ဖြစ်စေခန္ဓာမှန်ရင်ဘာလဲဒီအချက်ကအဓိကခင်ဗျာမဆိုးတော့ဒေါ်လာဒီအချက်ကလေးကိုခြင်ထားဒါတော့သူတို့ဒီခန္ဓာမှန်ရင်ဒုက္ခဆိုပေမဲ့ဒါဆိုဒီဘုံကိုလိုချင်သေးတယ်ဆိုရင်ဘာမှတ်လို့လဲအတုကအတုကလေဘယ်နာမှာဘာထင်သေးလို့လဲကောင်းသေးတယ်လို့ထင်လို့ဘဝကောင်းတယ်လို့ထင်လို့ဒါတော့အနာဂတ်တောင် ဒုက္ခကိုဒုက္ခဆိုတာခင်ဗျားတို့ကဟိုလူကြီးမထင်နဲ့နော်ခန္ဓာကိုဒုက္ခလို့မြင်လိုက်ခန္ဓာကိုအပြစ်မြင်ပေမဲ့ကာမဘုံကဒုက္ခတာ तू မလိုချင်တာရူပအရူပကြတော့လိုချင်သေးတယ်ဒါတော့ဒီခန္ဓာကိုအပြစ်မမြင်သေးမမြင်တော့ဘူးလို့ဆိုလို့အဲ့ဒီလဲရောက်ရောကောင်းပြီဒါဘယ်အဆင့်ထိလဲအနာဂတ်အဆင့်ထိနောက်အောက်ဆုံးကြောင်းပါဒီခန္ဓာရဲ့သဘောတည်ဒါမတင့်တယ်ဘူးအတုပလို့ပြောတာဟိုသေးတဲ့အတုပမဟုတ်ဘူး သူရဲ့သဘောသဘာဝတွေကိုတစုချင်းတပိုင်းစီတပိုင်းစီတခါတည်းအကုန်လုံးရှိသမျှ parts တွေကိုဖြစ်စည်းလိုက်မယ်ဆိုရင်လူဆိုတဲ့ပုံကိုလည်းတတ်တော်လည်းမရှိတော့အကုန်ပြောက်ပြီးတော့မှ32ခုတာဒါပဲရှိတယ်မဟုတ်လားဒါတွေကိုမိမိကြည့်မယ်ဆိုလို့ရှိရင်ကိုင်းလှလှပပပြင်ဆင်ထားတော့ဗျာလူရဲလို့နတ်ရဲလို့တိလိษံလို့ခေါ်လို့ရပါမယ်အကုန်လုံးရှိသမျှကလီစာတွေကိုအကုန်ဖြုတ်ထုတ်ပြီးတော့မှပိုင်းစပြီးတော့သဘောပေါ်တင်တာခင်ဗျားတို့အဲ့ဒါကြည့်နေမှာမလားအမလေးအော့အန်ထိုးတောင်လမ်းလိုက်ဦးမပြေးလိုက်ဦးမှာခင်ဗျာတချို့ကကြောက်လို့သွေးတောင်လှမ်းလိုက်ဦးမှာကိုင်းစောစောလုံးကတတ်မြစ်စရာဘာရှိသေးလဲ မရှိတော့ဘူးဒါမျိုးကိုသူ့ရဲ့သဘာဝမှာအရင်အတွင်းထဲမှာဒါရှိတယ်ဆိုတာကိုဦးဇင်းတို့အပေါ် scan အပေါ်ကကြည့်တော့မမြင်ဘူးလေဟုတ်တယ်မို့လား scan လေးအုပ်ထားတာ哦ဒါတော့ကောင်းပြီအဲ့ဒီနေရာမှာဒီမတင့်တယ်ပါဘူးဆိုတဲ့အတုပသဘောအတွင်းနဲ့မွေးလက္ခဏာကို သူ့ပါလို့ထင်တဲ့အစွဲကသောတာပန်မှာလည်းရှိတယ်တဂရကမှာလည်းရှိတယ်တဲ့။ကဲဒါကြောင့်မလို့တို့ကနော်ဒီအခုနကပြောတဲ့ အိမ်ထောင်ရဲ့သားကြတယ်ဆိုတာအနာဂံရောက်မှပဲသူကပယ်လိုက်တာနော်သောတာပန်တဂရဂံဒီလူဘဝလူအနေလူအဝဲစားနေပဲအိမ်နဲ့အိမ်ထောင်နဲ့သားနဲ့သမီးနဲ့လင်ယောက်ျားနဲ့စီးပွားနဲ့ဥစ္စာနဲ့ရှိရပါပဲလူဘဝမှာပဲအဲအနာဂံကိုတက်ခါကြမှာရောက်ခါကြမှာနောက်ဝိသကတထေကြီးတို့လို့ဓမ္မဒေနာတို့လို့အဲ့ကြမှာခွလန်းခွဲကြတာနော်အဲ့ဒီကြတော့လေတယောက်နဲ့တယောက်ကြီးကြီးပြူပြူခွဲတာပါဒါကြောင့်တချို့ကထင်တယ် တပည့်တော်တရားအမထုတ်ဘူးဘုရားတဲ့ဘာဖြစ်လဲလဲဆိုလို့ချင်းကိုသားသမီးတွေကိုတော့ကြရစ်စရာကြီးကြမှာဆိုလို့အမလေးစိတ်သာချကိစ္စမယူအာရထုတ်ခမရတို့နော်အာရထုတ်တောတာပန်ကိစ္စမရှိဘူးပျော်ပျော်ကြီးနေလဲအောင်ရတယ်တဂရကဒုံဝါရီဘဲကြမှာပဲလေအနာခံကြမှာပဲတာခမရတို့အဝေးကြီးရှိပါသေးတယ်ဖြစ်သွားမှာမတော်တဆဖြစ်သွားမှာစိတ်သာချအာထုတ်တာတော့အာမိုက်ကလည်း အားထုတ်တာတော့မဖြစ်ပါဘူးဆိုတာများမဖြစ်ရှင်လို့ရှိရင်တော့ပိုးတောင်မဖြစ်သေးတယ်စိတ်သာကြမဖြစ်ဘူးနော်ဖြစ်ပါပြီးပြီဆိုတာတောင်မှသဂရာကံအထိတက်ပြီးတော့ तू ကမှီသေးတယ်အိမ်တော်သားသမီးနေနေကြတာနော်ကောင်းပြီဒါတော့အဲ့ဒီဟာလေးကိုမှတ်ထားနော်ဒါတော့အထက်ကိုသွားမယ်သောတာပန်၌မြဲသည်ဟူသောနေဆာဆွဲအတ္တကောင်ဟူသောဒိဋ္ဌိပန်လာစာဆွဲမရှိမရှိဒီမှာယုံမပွဲမရှိဒါကပြောချင်တာတစ်လုံးနဲ့ပြောရင်သောတာပန်ဒိဋ္ဌိဆွဲမရှိပါဘူးတဲ့ဒါက တန်တရားရှိစရာမလိုဘူးဒါအလုံးသိတယ်ကောင်းပြီတင်ညာဆွဲတင်ညာဝိပန္လာတစိတ်ကဆွဲတယ်စိတ်ဆွဲစိတ်တဝိပန္လာတကင်းပုံများကိုကတမင်စင်းစားဆင်ခြင်သည့်အခါ၌ဖြစ်စေနော်ရှုမှတ်နေစေအခါ၌ဖြစ်စေပုထုဇဉ်တုံးကလိုမြဲသည့်အနေအတ္တကောင်အနေအချင်းအမှတ်မှားမှုအတိအမှားမှုမရှိသူကိုသာယူလျင်တင့်ပွဲရှိပေသည်ဒါဒီနေရာမှာခဏရတာ ပြောချင်တာက သောတာပန်သောတာပန်ပုဂ္ဂိုလ်ဖြစ်သွားပြီပဲဒါကြောင့်သူ့မှာနော်ဘာလဲဆိုတဲ့အခါကျတော့ဦးဇင်းတို့ဟိုးကဝိသုဒ္ဓိမေထဲမှာသောတာပန်နေအကြောင်းကိုပြောတော့သောတာပန်ဒီတဲ့နော်ဒီနေဆာနဲ့ပတ်သက်ပြီးတော့မှတင်ညာဝိပန်လာတာစိတ်တဝိပန်လာတာဒိဋ္ဌိဝိပန်လာတာဝိပန်လာတာသုံးမျိုးလုံးကင်းပြီးပြီလို့ဝိသုဒ္ဓိမေအထကထာမှာဆိုထားတာရှိတယ်ဒီအဆိုနဲ့နော်ကိုပြောမဲ့အဖြစ်နဲ့ဆန့်ကျင်ဘက်မဖြစ်အောင်ကြမ်းကန်နဲ့လည်းမဆန့်ကျင်အောင်ဒါနဲ့လည်းကဲ့အောင်နှစ်ခုကိုညှိပြီးတော့ဆရာတော်ကြီးကဖြေနေတာ ဒါတော့ကောင်းပြီရှုမှတ်နေတဲ့အခါ၌ဖြစ်စီဆိုတော့တောတာပန်ကင်းတယ်ဆိုတာမှာဒိဋ္ဌိမရှိတာကတော့ထားပါနော်တင်ညာဝိပ္ပန္လာတနဲ့စိတ်တဝိပ္ပန္လာတနှစ်ခုကတော့တဲ့တာမန်နေတဲ့အချိန်ခါမှာဆိုရင်သူတို့ကရှိသေးတယ်နော်ရှုနေတဲ့အချိန်တော်လကောင်စောစောကပြောသလိုတက်ရကြည်ဝိပဿနာရှုတာမဟုတ်တော့လဲဆင်ခြင်နေတဲ့အချိန်ခါမှာတော်လကောင်ဒါဆိုတော့မရှိဘူးဒါတော့ဆင်ခြင်သည်လည်းမဟုတ်ရှုသည်လည်းမဟုတ်ဒီနှစ်ခု တခုခုမှမဝင်ဘူးတာမန်နော်စိတ်ကိုလွတ်ထားလိုက်တဲ့အချိန်မျိုးမှာဆိုရင်တို့မှာဘာရှိနိုင်တယ်လဲဆိုရင်တင်ညာဝိပ္ပန္လာတနဲ့စိတ်တဝိပ္ပန္လာတနှစ်ပါးရှိနိုင်တယ်တဲ့အဲ့ဒီအချက်ကိုပြောတာဖြစ်နိုင်တယ်ဒါတော့ဖြစ်နိုင်တာဖြစ်တဲ့အတွက်ကြောင့်မလို့အေးဖြစ်နိုင်တဲ့အဲရှိနိုင်ပါတယ်အဲ့ဒီလိုယူရင်သင့်ပွဲရှိတယ်တဲ့အဲ့ဒီလိုမယူခဲ့ဘူးဆိုလို့ရှိရင်တဲ့ဘာဖြစ်မလဲတာမန်နေတဲ့အချိန်ခါမှလည်းအနေစာဒုက္ခအနတ္တကွဲအတ္တဒိဋ္ဌိတွေပြောက်နော် ဒီလိုတွေတောက်လျှောက်ကြီးဖြစ်နေတယ်ဆိုလို့ရှိရင်သောတာပန်ရဲ့ quality အည်အသွေးနဲ့ရဟန္တာအည်အသွေးတက်ရိုက်တူသွားမှာပေါ့တဲ့ဒါဥမှတ်ထားနော်တော်တော်ကောင်းပြီဦးဇင်းတို့အမြဲတမ်းခင်ဗျားတို့အပြီးဒီမှာလည်းသင်ထားတယ်သောတာပတ္တိမေကနေပယ်တယ်ဆိုတာကဒိဋ္ဌိနဲ့ဝိသိကိစ္စကိုအမြင့်ပြတ်ပယ်တော်လဲပဲကျန်တဲ့ကိလေသာမကြံဘူးလားကျန်တဲ့ကိလေသာနှစ်ပုံခွဲတယ်တပုံကအပယ်ကိုပို့မယ်တပုံကတော့အပယ်မပို့ဘူးဒါတော့သောတာပန်ပယ်တယ်ဆိုတဲ့ကျန်တဲ့ကိလေသာကဟုတ်တယ်ကာမရာဂရှိတယ်ဒေါသလည်းရှိတယ်ဒါပေမဲ့ သူတို့ကာမရာဂနဲ့ဒေါသသည်အပယ်ကိုရောက်လောက်အောင်မကြမ်းတမ်းဘူးတိလိษံနေလို့ပြောရဆိုရင်တောရမှာနေတဲ့အရိုက်နဲ့လူတွေနဲ့နေတဲ့တိလိษံလို့ကွာသွားတယ်ယင်သွားပြီဒါတော့နော်တိလိษံချင်းတူပြီးမဲ့ခွေးချင်းတူပြီးမဲ့တောရရကခွေးရိုင်းအိမ်မှာနေတာကခွေးရင်ဆိုတော့အိမ်ကခွေးကကိုဒုက္ခပေးလားမပေးဘူးဒါပေမဲ့တောရရခွေးကတော့သွားမစမ်းနဲ့ကြိုက်ပလိုက်မှာအဲ့ဒီတော့အဲ့တောခွေးနဲ့တူတယ်အပယ်ပို့မဲ့ကိလေသာကသူကပယ်ပြီးပြီ ယ်ပြီးတာဖြစ်တဲ့အတွက်သူတို့မေ့တယ်လို့ဆိုပေမဲ့လည်းပဲအမတ်တမဲ့နေတယ်ဆိုပေမဲ့ကျုပ်တို့ပုရုဇဉ်တွေလို့အစိမ့်ကြီးရိုင်းရိုင်းကြီးတကယ်ဟိုတွေမေ့မေ့ပြောက်ပြောက်ဖျားမေ့တရားမေ့ကြီးနေတာမဟုတ်ဘူးဒါလည်းမှတ်ထားအောင်နော်သို့တော်လည်းပဲသူတို့တော့မေ့တဲ့ဟာလေးတွေအမတ်တမဲ့ချိန်လေးတွေမရှိဘူးလားဆိုတော့ရှိတယ်ကျုပ်တို့နေတော့တူသလားတော့အဖို့သွားမညင်းနဲ့နော်မထူဘူးဒါလည်းမှတ်ထားအောင်ဒါတော့ကောင်းပြီအဲ့ဒီလိုအမတ်တမဲ့အချိန်လေးတွေဟာသူတို့မှလည်းပဲအဲ့ဒီလိုအချိန်လေးတွေကြတော့တင်ညာဝိပ္ပန္နတာတင်ညာဆွဲနော် စိတ်တဝုပ္ပလတ္တစိတ်အစွဲလေးတွေတော့ရှိတယ်တဲ့မရှုတဲ့မမတ်တဲ့မစင်ကျင်တဲ့အချိန်မျိုးမှာအဲ့ဒါလိုမဟုတ်ဘဲနဲ့တစ်ချိန်လုံးရှုရှုမရှုရှုပြတ်နေပြီကင်းနေပြီဆိုရင်ရှုခြင်းကိစ္စအာထုတ်ခြင်းကိစ္စပြီးတဲ့ရဟန္တာနဲ့သောတာပန်အတူတူဖြစ်သွားမှာပေါ့ဟုတ်ဘူးလားအဲ့ဒါကိုမှတ်တာကောင်းပြီဒါတော့ရဟန္တာနဲ့ quality တူသွားလိမ့်မယ်ရဟန္တာလိုပဲမာနတွေလည်းမရှိတော့ဘူးတဏှာကိစ္စကင်းစင်ပြီလို့ဖြစ်သွားလိမ့်မယ်တဲ့ဒါကြောင့်မလို့သောတာပန်မြတ်မှာသူဟာနဲ့သူပယ်တာဖြစ်တဲ့အတွက်သောတာပန်ဖြစ်ရုံနဲ့ နော်ဇနီးမယားသမီးသားလင်ယောက်ကြားစည်းပွားတွေကိုပြက်ခွာပြီးတော့တခါတည်းဘုရားကျောင်းကမလာပါဘူးတားနဲ့သမီးနဲ့ဇနီးမယားနဲ့စည်းပွားနေပဲနေတုံးပါပဲနော်ဒါကြောင့်မလို့တို့မှာယောက်ျားမိန်းမဆိုတဲ့နော်ယာကရှိသေးတာပဲသို့တော့အပေတော့ဆွဲချလောင်ကြမ်းကြမ်းတမ်းတမ်းနော်တကားမရှိဒါမရှိအဆုံးမရှိအဲ့လိုမဟုတ်ပါဘူးတဲ့အထိန်နဲ့အကွတ်နဲ့နော်တိမ်တိမ်မွတ်မွတ်လေးဖြစ်သွားပါပြီထို့ကြောင့်အမတ်တမဲ့နေသောအခါများနဲ့အတိမှားသည့်စိတ်တဝိပ္ပန္လာတအမတ်မှားသည့်တင်ညာဝိပ္ပန္လာတလို့လည်း ဖြစ်နိုင်သေးတယ်ဒါ possibility ကိုပြောပြတာနော်ကျမ်းဂန်မှာတော့သွားမရှာနဲ့ဦးဇင်းထင်တယ်မာစီဆရာတော်ကြီးရှာလို့ပါမတွေ့ရင်တော့ဒီပိဋကထဲမပါတာတေချာလောက်တယ်နော်ရှိမှမထင်ဘူးထို့သောဖြစ်နိုင်သောတင်ညာဆွဲစိတ်ဆွဲများကိုပယ်နေအောင်သောတာပန်ဖြစ်သောပင်စဝိကိတို့အားလည်းအနတ္တဟုရှုရန်ညွှန်ရခြင်းဖြစ်သည်တဲ့ဒါဒုတိယအဖြစ်နော်ကောင်းပြီပြန်ချုပ်မယ်ဒီဟာလေးကိုသောတာပန်ကိုအနတ္တလို့ဘာကြောင့်အတ္တဒိဋ္ဌိမရှိပါပဲအနတ္တလို့ဘာကြောင့်ရှုခိုင်းရတယ်လဲဆိုရင် သောတာပန်များမှာအာတာတိတိကိုကုံစင်အောင်ပယ်ပြီးဖြစ်တော်လဲတာမန်အချိန်များမှာမရှိမမှတ်ခဲ့ရင်တင်ညာဥပ္ပန္နတတင်ညာဇွဲစိတ်တဥပ္ပန္နတစိတ်ဆွဲရှိနိုင်သေးတယ်ဒါကြောင့်သူတို့လည်းမရှိမမှတ်မစင်ခြင်းရှိနိုင်သေးတာဖြစ်တဲ့အတွက်ဒီမစင်ခြင်းမင်းတို့လည်းရှိတယ်နော်ပေါ့မနေနဲ့လို့တတိပေးတယ်လို့သဘောမျိုးဖြစ်ပြီးတော့မင်းတို့လည်းအထက်တရားကိုတက်ချင်ဒါပဲထပ်ရှုဒီလိုပြောတာနဲ့တူမသွားဘူးလားအေးအဲ့ဒီလိုမျိုးပြောတယ်လို့မျိုးဖြစ်လို့ထပ်ရှုခိုင်းတယ်လို့ယူရင်တင့်တယ်လို့ဒါဆိုတော့ကြီးကပြောတာပါကောင်းပြီတတ္တရအဖြေကိုသွားကြပါစို့ တတ္တယနိ၌ ထားပြီးအဲ့နေရက်ပါတော့เนาะအောက်ကတော့မှတ်ချက်ပေးထားတာပါကောင်းပြီတတိယနေ့ကပါလဲဆိုရင်ဦးဇင်းမှားတာလေးကိုပရမပညာဆိုအနာဂံပုဂ္ဂိုလ်ဖြစ်သောဆိုတဲ့နေရာမှာအရှင်ယမကလို့ဦးဇင်းကမှားပြီးတော့ရင်းပြီးတယ်အဲ့ဒါခေမကလို့တွေထုတ်ခါခွင်းနဲ့ပြင်ပေးပါယမကမဟုတ်ဘူးယမကတခြားရယမကကအဥစ္စဒတိတိဖြစ်လို့ရှင်သာရိပုတ္တရာကြီးသွားဟောရတာเนาะခန္ဓာ၅ပါးကိုလူသားသမားနဲ့ဥပမာပေးပြီးတော့ဟောခဲ့ရတယ်အဲ့ဒီယမကမဟုတ်ပါဘူးမှားပြီးတော့ရိုက်မိတာပါခေမကပါ သွေထိုးခါခွေးနော်ယမကဆိုတဲ့နေရာမှာခေမကလို့မှတ်ပါဒုတိယအကြောင်းမှာလည်းပါတယ်ယမကဖြစ်နေတယ်အဲ့ဒါကိုခေမကလို့ပြင်ပေးပါသူကဘယ်ထက်မှာပါလဲဆိုရင်ခန္ဓာဝိကတန်ရုပ်ပါဠိတော်တွေထဲမှာနော်အဲပါပါတယ်ခန္ဓာဝိကတန်ရုပ်ပါဠိတော်ထဲမှာခေမကသုတ်ဆိုတာတည်တံ့ရှိပါတယ်တော်တော်ကောင်းပါတယ်ကောင်းပြီဒါတော့အဲ့ဒီမှာဒီတိုင်းကြီးနားထောင်ရင်မကောင်းဘူးပေါ့ဗျာဒါတော့သူ့ တုတ်တန်ရဲ့လူရင်းတုတ်တန်အကြောင်းလည်းထပ်ပြောမှနားထောင်ကောင်းပါတယ်အခါတော်မှာဒီကောသံဘီပြည်ပေါ့နော်ကောသံဘီပြည်ဟောကမာဂန္ဒီတို့နေတဲ့ဟာပေါ့လားကောသံဘီပြည်မှာမြို့ပေါ့ဆိုတာပါပြည်လည်းလည်းပြောလို့ရပါတယ်အဲဒီမှာဂေါတိတောင်ကျောင်းဆိုတာရှိတယ်အဲဒီဂေါတိတောင်ကျောင်းမှာရဟန်းပေါင်း60 6ကျိတ်ကအဲဒီမှာရောက်နေတယ်အဲ့တော့အဲဒီရဟန်းပေါင်း6ကျိတ် တရင်သုံးတဲ့အချိန်ကမှာတပါးသောယဟန်ကခေမကသူကဒီဗဒရိကာယုံကျောင်းဆိုတော့တောချောင်းလို့တောထဲမှာသွားနေတယ်နော်တောထဲမှာသွားနေတော့ तू ကတနေ့မှာ तू အနာဂံဖြစ်ပြီးပြီနေမကောင်းဘူးနေမကောင်းတော့ညနေပိုင်းကျတော့ဒီနေမကောင်းတဲ့တရင်ကြတော့ဘို့လေညနေကျတော့ကိုင်းတာဆိုရင်နဲ့ तू ကဒီရှင်ဒါတကဆိုတဲ့ရဟန်းကိုခေါ်တယ်လာကွာနော်ရှင်ခေမကကြီးနေမကောင်းပြောတယ်ဒါကြောင့်မလို့သွားပြီးတော့တရင်မေးလိုက်စမ်းပါယောဂါ တက်တာသလားတိုးသလားယော့သလားပစသည်ဖြင့်ပေါ့လေလူနာမေးခိုင်းလိုက်တာပါဒီနေ့လို့ပြောရအောင်အဲ့တော့လူနာမေးခိုင်းလိုက်တော့ရှင်တာသကကအဲ့ဒီနဲ့သူကရမ်းငယ်ဆိုတော့သွားရတာပေါ့သွားတဲ့ခါကျတော့အရှင်ဘုရားဒီလိုဒီလိုပဲဟိုကြောင်ကြောင်းမှာရှိတဲ့မထေရကြီးတွေကအရှင်ဘုရားဒါနေမကောင်းဖြစ်တာဟာနော်ယောဂါဆုတ်သလားတိုးသလားတက်တာရဲ့လားဘလို့ဖြစ်သလဲညာလို့ဖြစ်သလဲမေးပါတယ်ဘုရားဆိုတော့အေးမထေရကြီးတွေကိုရှောက်လိုက်ပါယောဂါကတော့မတက်တာဘူးနော်ယောဂါကတော့ तू က တိုးရပဲလို့ဆိုတာပေါ့ဗျာဒါလည်းအဲ့ဒါလည်းပြောပြီးတော့ဒီသတင်းစကားလေးယူပြီးတော့ကြောင်းပြန်သွားနော်ဒါတော်တော်ရရနေပြီးတော့ဒါကြောင်းပြန်သွားအဲ့တော့မမဘုရားတဲ့အရှင်ခေမကကပြောပါတယ်ဗျာအရှင်ခေမကပြောပါတယ်သူယောဂမသက်တာဘူးတိုးရပဲလို့ပြောတယ်ဆိုတော့အေးအဲ့ဒါဆိုရင်သူ့ကိုသွားမေးအောင်ကွာနော်ခန္ဓာ၅ပါးကိုငါဟူ၍၎င်းငါပိုင်တဲ့ဥစ္စာပေါ့နော်ငါပိုင်ထားတဲ့အရာခန္ဓာ၅ပါးကိုငါအနေနဲ့တော့၎င်းအတ္တ နော်အတ္တနိယဆိုတာအတ္တကပိုင်တဲ့အနေအဲ့ဒီလိုမျိုးခန္ဓာ၅ပါးဥပါဒနဲ့ခန္ဓာ၅ပါးမြတ်စွာဘုရားဟောတဲ့ခုနကပြောတဲ့ဇွဲလမ်းမှုဖြစ်နိုင်တဲ့ဥပါဒနဲ့ခန္ဓာ၅ပါးကိုငါဟုရတဲ့လကောင်ငါပိုင်ထားတဲ့ဥစ္စာဟုရတဲ့လကောင်ဒီလိုမျိုးဆွဲတာများရှိသေးသလားပေါ့နော်အဲ့ဒီအမေကပညာပါတယ်အဲ့ဒီအဆွဲရှိသေးတယ်လို့ပြောရင်သူဒီဘာမဟုတ်သေးဘူးလေမရှိတော့ဘူးဆိုရင်အဲအဖြေကအဲ့လိုမေးတာဒါအဖြေ ဆိုတော့သူကဘာပြောတယ်လဲဆိုတော့နောက်တစ်ခေါက်ပြန်ပြေးလာပြန်ရောက်ရှင်သာသကဟာရှင်ဘုရားမထေရကြီးတဲ့ဒီလိုမြင်ပါတယ်ရှင်ဘုရားအဲ့ခန္ဓာ၅ပါးနဲ့ပတ်သက်ပြီးလို့ခန္ဓာ၅ပါးကိုငါရွေးတယ်လကောင်ငါပိုင်နဲ့ဥစ္စာရွေးတယ်လကောင်အစွဲရှိပါသေးသလားဆိုတော့အေးတဲ့ငါခန္ဓာ၅ပါးနဲ့ပတ်သက်ပြီးတော့ငါလိုလဲစွဲတာမရှိဘူးငါဟိုငါလိုလဲမရှိဘူးပေါ့နော်ငါပိုင်တဲ့ဥစ္စာလိုလဲပဲစွဲတာမရှိပါဘူးတဲ့အဲ့တော့သူကဒီနှစ်ခုမရှိဘူးဆိုလို့ရှိမရှိဘူးလို့ပဲပြောလိုက်တာပေါ့ နော်သူတို့မေးသလိုပဲတဲ့တယ်ပဲဖြစ်တယ်ငါဟုရွေးသလိုကောင်ငါအပိုင်းနဲ့ဥစ္စာရွေးသလိုအဲ့ဒီလိုတော့မရှိပါဘူးတဲ့ဒါရဒီစကားလေးယူတခါထပ်သွားပြန်ရောဘယ်နှခေါက်ရှိပြီလဲနှခေါက်ရှိပြီနော်ခင်ဗျာအဲ့ဒါနဲ့ပြောတော့ဟာမမဘုရားရှင်ခေမကပြောပါတယ်ဒီခန္ဓာ၅ပါးကိုငါဥရွေးသလိုကောင်ငါပိုင်နဲ့ဥစ္စာရွေးသလို तू မရှိပါဘူးတဲ့ဆိုဟာဒါဆိုရဟန္တာဖြစ်ပြီတဲ့နော်သွားထပ်မေးစမ်းရဟန္တာဖြစ်ပြီလားလို့အာတခါပြေးရပြန်ရော၃ခေါက်ရှိပြီဟုတ်တယ်မလား ဒါဒါဆိုတော့မထေရကြီးတွေကပြောတယ်ရှင်ပြအဲ့ဒါလိုမယူဘူးဆိုလို့ရှိရင်ရှင်ပြဟာရဟန္တာလားလို့မေးတာတက်ရိုက်မေးတာဒါရဟန်းရဟန်းချင်းကြတော့လည်းပြောကောင်းတယ်နော်ရဟန်းရဟန်းချင်းကြတော့ဒါသမက်ကချင်းအာထုတ်ဖို့အာထုတ်ပေးချင်းဆိုတော့ဒါကမိမိကကြွားဝါလို့လို့မဟုတ်ဘူးသူတကယ်အရှိဒီတိုင်းသိစေခြင်းလို့ဆိုတော့တန်တယ်တို့လည်းမေးတယ်တယ်တို့လည်းဖြေကောင်းတယ်ရဟန်းချင်းဆိုရင်အဲ့တော့ထပ်ပြီးတော့ရှင်ပြကိုမေးပါတယ်ရှင်ပြအဲ့ဒါလိုငါဦးရတော်လကောင်းငါပိုင်တဲ့ ဥစ္စာရဲ့တလောင်းအစွဲမရှိရင်အရှင်ဘုရားရဟန္တာဖြစ်ပြီလားလို့မထေရကြီးကမေးပါတယ်ဆိုတော့အာမဟုတ်ဘူးတဲ့ငါကသူပြောတာကဒီခန္ဓာ၅ပါးကိုငါရဲ့တလောင်းငါငါပဲနဲ့ဥစ္စာရဲ့တလောင်းအစွဲမရှိတော့လဲတဲ့ဒီခန္ဓာတစ်ပါးချင်းရုပ်ဝေဒနာတင်ညာသင်္ခါရတစ်ပါးချင်းကိုတော့သူကငါရဲ့တလောင်းငါပဲနဲ့ဥစ္စာရဲ့တလောင်းအဲ့ဒါလိုတော့မရှိမိဘူးသို့တော့အဲ့ဒီခန္ဓာ၅ပါးလုံးဒီလိုပေါင်းလိုက်တဲ့အချိန်ခါမှာကြတော့ ယောက်ျားမိန်းမပုဂ္ဂိုလ်တ attva ပညာဖြစ်မသွားဘူးလားဖြစ်တဲ့အခါမှာဟောဒီခန္ဓာကိုမှီပြီးတော့မှသိတာမြင်တာကြားတာနားလေတာတော်တာတတ်တာဟောလားကျင့်ပြီးတာမကျင့်ပြီးတာဒါတွေမဖြစ်ဘူးလားအေးအဲ့ဒါလိုအထင်လေးတော့ရှိတယ်အသမိဆိုတာပြောတာဩဒါငါသိလိုက်တာပဲဩငါတော့ပြီးသွားပြီပဲဩငါတော့ကျင့်အောင်ပါပဲဆိုတော့အသုံးလေးတွေမရှိဘူးလားအေးအဲ့ဒီအစွဲလေးကြတော့ရှိတယ်တဲ့ဟာအဲ့ဒါနဲ့တခါထပ်ပြီးတော့ ထပ်ပြောရပြန်ရောပြေးရပြန်ရောဟာဒီလိုပါဖြစ် तू ကတပားချင်းမှာတော့မရှိဘူးပြောတယ်ဗျာဒါပေမဲ့အားလုံးပေါင်းလိုက်ရင်တော့အဲ့ဒါလိုလေသူရဲ့အမှတ်ကလေးကတော့အော်ဒါငါတိလိုက်တာပဲငါနားလည်လိုက်တယ်အော်ငါပြီးသွားပြီငါအောင်သွားပြီငါမပြီးသေးဘူးငါချင်းရအောင်မစသည်ဖြစ်အဲ့ဒီအတ္တမိဆိုတဲ့သဘောလေးငါဖြစ်ငါငါဆန္ဒဆိုတာလေးတွေတော့ရှိသေးတယ်ပြောတယ်ဘုရားဆိုတော့ဟာဒါဆို तू ရှိနေတဲ့ဟာလေးကရုပ်မှာရှိတာလားရုပ်ဝေဒနာမှာတပါအခြားခန္ဓာမှာရှိတာလားဆိုပြီးတော့ခန္ဓာ၅ပါးကိုတခုချင်းမေးတာပေါ့ဗျာခြုံပြောရင်တော့ ခန္ဓာ၅ပါးပေါ်မှာရှိတာလားသို့မဟုတ်ရင်အဲ့ဒီအထင်ကလေးဒီခန္ဓာ၅ပါးမှာအခြားသောအရာမှာရှိတာလားဆိုတော့တခါပြေးလာရပြန်ရဘယ်နှခေါက်ရှိပြီလဲလေးခေါက်ရှိပြီမိုးလင်းတော့မှာအဲ့ဒါနဲ့ gain နဲ့မဖြည့်ချေဘူးเนาะဒီလိုပြောရင်တော့ပြီးတော့မှမဟုတ်တော့ဘူးထင်တယ်เนาะအဲ့ဒါကြောင့်သူကိုယ်တိုင်ပဲတောင်းဝဲလေးထောက်ပြီးတော့ကြောင်းရအောင်လဲပြီးတော့မှသူကမထေရကြီးတွေကိုရှောက်တာမမဗျာတပည့်တော်ကခန္ဓာ၅ပါးနဲ့ပတ်သက်ပြီးတော့တပါးချင်းအနေနဲ့တော့ နော်ငါဟူ၍တော်၎င်းငါပိုင်တဲ့ဥစ္စာတွေမရှုမိပါဘူးဗျာနော်ဒီလိုမထင်မမြင်ဘူးနော်သို့တော်လည်းပဲခန္ဓာ၅ပါးရေလို့ပေါင်းပြီးတဲ့အခါမှာယောက်ျားပုဂ္ဂိုလ်ယောက်ျားမိန်းမပုဂ္ဂိုလ်တ attva လေးဖြစ်လာပြီးဖြစ်လာတဲ့အခါမှာအဲ့ဒီချက်မှာငါသိတယ်အော်ငါမြင်လိုက်တယ်ငါတော့ကျင့်ပြီးသွားပြီငါတော့နားလည်သွားပြီဆိုတဲ့အဲ့လိုအတိအမှတ်ပြုမှုလေးတော့ကြံသေးတယ်ဗျာတဲ့ဒါတော့ဘာနဲ့တူတယ်လဲဆိုရင် तू ဥပမာပေးတယ်အဲ ခင်ဗျားတို့ကမြို့သားဆိုနေသိချင်မှသိမလားမသိအဝတ်တွေဘာတွေလျှော်တော့တဲဆက်ပြန်သိလားအာဟာဒေါသတွေအဖော်ညှိရတာကျုပ်တို့ကလျှော်ခဲ့ဘူးတယ်လေတဲဆက်ပြာတို့ပြာဆက်ပြာတို့ရှိတယ်တဲဆက်ပြာပြာဆက်ပြာကအဝတ်အထည်တွေလျှော်တဲ့အခါကျရင်ကြီးတွေပြုတ်ပြီးတော့လျှော်တယ်မဟုတ်လားပြုတ်ပြီးတော့လျှော်တဲ့အခါကျတော့ကြီးတော့လျှော်ပြီးရင်ပြောင်သွားတယ်ဒါပေမဲ့၆တဲ့ခါကျတော့ဘာလေးကြံခဲ့လဲအာဟုတ်တယ်အဲ့ဒါပြောချင်တာကြီးပြောင်ပေမဲ့ဘာကြံတယ်လဲအနံ့ကြံတယ် အဲ့ဒီအနံ့ကြံတဲ့ခါမှာအဲ့ဒီခါကျတော့အနံ့ပြောက်အောင်ဆိုပြီးတော့တို့ကအနံ့တာတွေပါတယ်ရှိတယ်တက်တာတွေထည့်ပြီးတော့သွားပိတ်တာအဲ့ခါကျမှအနံ့ပြောက်သွားတာမဟုတ်လားပြောမှဆိုရင်တော့နတ်သပြင်းနတ်သားတွေပါတယ်နဲ့လောက်တဲ့တက်တာတဲ့အဲ့ထဲသွားထည့်လိုက်တော့အဲ့ဒီကြမှာဆက်ပြန်နံပြောက်သွားတာနော်အဲ့ဒီလိုပဲဖေရတဲ့နော်အဲ့ဒီလိုပဲဖေရတပိတော်မှာကအဲ့ဒီလိုအထင်လေးရှိသေးတဲ့အခါကျတော့တပိတော်ကတာမန်မရှုတဲ့အချိန်ကျဖြစ်တတ်ပါတယ်ဒါတော့ဝိပဿနာရှုနေတဲ့အချိန်ဆိုတော့ပျောက်ပျောက်သွားတယ်အဲ့ဒါကျတော့တက်တာတဲ့ထည့်လိုက်တယ်လို့ဖြစ်တာနော် အဲနောက်တစ်ခုကအောင်အောင်အချိန်လဲတော်တော်နှောင်းတော့နောက်ဥပမာတော့မထူတော့မပြောပါနဲ့တော့တော်ကြသိမ့်နှောင်းနေလိမ့်မယ်အဲအဲ့ဒီလိုမျိုးသူကနော်ပြန်ပြီးတော့မထေကြီးတွေဖြေတော့အဲ့လိုဖြေရင်းနေပဲနော်သူကလည်းအနာခံကြံတဲ့ပုံကိုယ်တည်းလည်းအနာခံဖြစ်မှာပေါ့ဒါတော့ तू ပြောတာနော် तू ပြောတာကိုပဲ तू ကပဲ तू မြင်တာကိုပြောတယ်ဟိုကလည်းအဲ့ဒါကိုနားထောင်တယ်အပြောရင်ပြောရင်မေးရင်ဖြေရင်မေးရင်ဖြေရင်အဲ့ဒီအမေးဖြေလဲပြီးတော့အဲ့ဒီကိုယ်တွေကိုလည်းအနာအကုန်ဖြစ်ကုန်တာ ဘလောက်များကောင်းလဲကျုပ်တို့လည်းဒီလောက်တင်လာတာဖြစ်ဖို့ကောင်းဝင်နော်တယောက်မှလည်းဖြစ်တယ်တော့မကြားသေးဘူးတစ်တကလေးပုံးနေတာမပြောတာဘူးဟလားအဲ့ဒီတော့အဲ့ဒီလိုနည်းနည်းဖြစ်သွားတာအဲ့ဒီနေရာမှာဘာလဲဆိုရင်ဒီအဲ့ဒီနေရာမှာအဲ့ဒီရဲ့ရှင်ခေမကရဲ့ထုံးကိုမူတည်ပြီးတော့ပေါ့နော်အနာဂံဖြစ်တဲ့အရှင်ခေမကကြီးဖြည့်ဆို့ပုံကိုနိမိ၍ယူဆခြင်းဖြစ်ပေသည်တဲ့ဒါတတရအရှင်ခေမကမထေသည်ရုပ်ကိုလည်းအာသမိ ငါဖြစ်တယ်လို့မစွဲကြောင်းဝေဒနာသင်ညာသင်္ခါရဝိညာဉ်တဘာဝကိုလည်းအတ္တမိငါဖြစ်တယ်လို့မစွဲကြောင်းသို့တော်လည်းထိုခန္ဓာ၅ပါးပေါင်းကိုသာမင်ညာအားဖြင့်ဆိုတာမရှိမမှတ်တဲ့အချိန်မျိုးနေမှာပေါ့နော် သာမင်ညာအနေနဲ့သာမင်ညာအချိန်မရှိမမှတ်တဲ့အချိန်ကိုတော့သာမင်ညာကြည့်မယ်ဆိုရင်တော့အဲ့ဒီခန္ဓာ၅ပါးကိုစွဲပြီးတော့ဖြစ်လာတဲ့သဘောတရားလေးတွေကိုရှိတဲ့အတိုင်းတော့နော်မဖြစ်တာကိုမရှိတဲ့ဂုဏ်တွေကိုသွားပြီးတော့မစွဲဖြစ်တာကိုဖြစ်တဲ့အတိုင်းလေးတော့အတိအမှတ်လေးပေါ်နေသေးတယ်တဲ့အဲ့ဒါကဘာလဲဆိုရင် အော်ဒါငါသိလိုက်တယ်ငါနားလိုက်လိုက်တယ်ငါမြင်လိုက်တယ်ဆိုတဲ့သဘောလေးပေါ့လေအတ္တမိငါဖြစ်တယ်လို့သိမှုထင်မှုကတော့မကင်းသေးကြောင်းရှင်းပြတယ်တဲ့ဤရှင်းပြချက်ကဲ့သို့ပဲသောတာပန်မှာရုပ်စသည်တစ်ပါးပါးကိုဇွဲမိပြီးတော့ငါဟုသောအတ္တဇွဲမရှိပေမဲ့ခန္ဓာ၅ပါးလုံးကိုဇွဲမိပြီးတော့ယောက်ျားမိန်းမအနေဖြင့်ထင်မှတ်မှုသိမှုကတော့မကင်းနိုင်သေးပြီဟုတ်တယ်မို့လားအခုနာကရှင်ကမကတို့ဒီအနာဂံဖြစ်နေပြီသို့တော်တို့ရှုရမှတ်ရတော့မှာပဲထို့ကြောင့်ပင်အိမ်ထောင်ပြုသည့်အထိကာမရာဂကိလေသာများရှိသေး၏တို့မှာ ဒါဒဂရာကံအထိရှိတယ်လေအနာကံကြမှာကင်းတာဒါကြောင့်ကိလေသာများရှိသေး၏ထို့ကြောင့်တာမန်အထင်အသည့်မျိုးကိုလည်းပယ်နေအောင်လို့ပင်စဝကိယံတို့အားအနတ္တဟုရှုရန်ညွှန်ကြားသည်ဟုယူသင့်ပါသည်တဲ့ဒါဆရာတော်ကြီးရဲ့အဖြေနော်ဘယ်ကြမ်းဘယ်စာအုပ်မှမရှိဘူးဒါမျိုးသွားရှာလို့မရဘူးနော်ဦးဇင်းအနတ္တလက္ခဏာသုံးနှစ်ပတ်တည်းအမတန်နာမည်ကြီးတဲ့ဆရာဆရာတော်ဆရာတော်ကြီးတွေရှိသမျှလက်လမ်းမသိဘူးအကုန်ဖတ်တာဦးဇင်းဒီတနေ့ကဒီဆရာတော်တစ်ပါးပဲပြထားတာရှိတယ် ဒါကြောင့်မလို့အမတန်မှကိုမှကြီးညိုစရာလေးစားစရာအံ့ဩစရာကောင်းတယ်ဆရာတော်ကြီးကစားတဲ့သူ့ရဲ့ပရိယတိနော်နယ်ပယ်ပြမှာလည်းထုံးလို့ခြေရေလို့နှောက်ပြီးတော့အကုန်သိပฏิပတ်ပြမှာလည်းစခန်းတစ်ခုရအောင်ပြင်းပြအောင်ကြင်ကြံထားပြီးလို့သာလဲပရိယတ်နဲ့ပฏิပတ်နှစ်ခုလုံးကိုတိုက်တိုက်ဆိုင်ဆိုင်ရှာဖွေနိုင်လို့သာလဲဒီလိုကိုကိုကကပိရိကကြံကန်တတ်ပါတယ်ဆိုတော့ပုံကိုယ်တွေတောင်သတိမထားမိတဲ့အကွက်ကလေးတွေကိုနော်ဒီသတိထားမိတာဒါကြောင့်ဆတ္တသံဃာနာတင်တော့ကနိဗ္ဗာန်မှာနေ အာဟိုရင်ပေါ့နော်နီးသောအကြောင်းတရားနော်လက္ခဏာတပိစုပ္ပံဗရထံဒီဗရထံဆိုတာလက္ခဏာမှာနီးသောအကြောင်းအကြောင်းတရားဆိုတာမရှိရဘူးလေဒါတော့အဲ့ဒီအကြောင်းတရားမရှိတဲ့အကြောင်းကိုထောက်ပြလိုက်တဲ့အတွက်ကြောင့်မလို့ကြံတဲ့ဆရာတော်တွေကဘယ်သူမှမမြင်ဘူးအဲ့ဒါမာစီဆရာတော်ကြီးကမြင်လို့အဲ့ဒီမစိုးရင်ဆရာတော်ကြီးကဩတဲ့မောင်မာစီဆရာတော်တို့များမောင်မာစီတို့တို့များတဲပြီးတော့မြင်တတ်တကိုလို့ဆိုပြီးတော့မစိုးရင်ဆရာတော်ဘုရားကြီးဥသူရိယကနေပြီးမာစီဆရာတော်ကြီးကိုအဲ့ဒီလိုမျိုးကိုကိုကတ်ကတ်ကိုမြင်တတ်လို့ချီးကျူးထားတာရှိတယ်နော်ဒါကြောင့် အဲ့လိုပရိယပฏิပတ်ဆွဲဆောင်တတ်တဲ့ပုဂ္ဂိုလ်ဆရာကြီးကနေပြီးတော့ပြောတဲ့အတွက်ကြောင့်မလို့ဒါသူ့ရဲ့အဆိုမိတ်သည်အတ္တနောမတိမိမိအတိနဲ့နှိုင်းရှင်ဖြေတယ်ဆိုပေမဲ့ဒါအမတန်မှယုတ်တိရှိကြံကန်နေလဲကြိုက်ညီတဲ့အဖြစ်ဖြစ်တဲ့အတွက်ကြောင့်မလို့ဒါဦးစင်းကဘုသူတာဖြစ်အောင်လို့ထည့်ပေးခြင်းဖြစ်ပါတယ်ဒါကြောင့်ယခုဖြေသည်သောတာပန်နဲ့ငါဆွဲဟုသောတင်ညာဥပ္ပန္လာတနဲ့စေတဥပ္ပန္လာတနှစ်ပါးကင်းသည်ဟုပြဆိုထားသောအထာကရာလည်းရှိတယ်မို့လားအဲ့ဒီအထာကရာနဲ့လည်းမဆန့်ကျင်အောင်သူကနေပြီးတော့ကြံဆ၍ ခြေဆိုထားခြင်းဖြစ်ပါသည်တဲ့ဒါဆရာတော်ကြီးကြံစခြင်းအထာဂရဒီဟာမှာမပါဘူးเนาะဒါကြောင့်မလို့ဒီညတော့เนาะရှင်းနိုင်လဲခွဲပြီဆိုတော့မိမိတို့လည်းပဲဒီညောင်လည်းပဲကြံနာကြပါအောင်ဆိုเนาะဂိုင်တာတို့ခေါ်ဘီနှစ်ခုပေါ့နော်ဦးဇင်းတို့မေတ္တာပို့စရာကရုဏာပို့စရာ မ်ရောနှစ်မျိုးရှိပါတယ်ဦးဇင်းတို့ဒီဦးဇင်းတို့ရဲ့ဓမ္မသင်္นานမှာဓမ္မမိတ်ဆွေသင်္นานတက်ဖို့တက်ပြဖြစ်တဲ့ဓမ္မကြီးဒေါ်ရင်မေခုအရေးပေါ်နဲ့ဆေးရုံမှာရောက်နေပါတယ်တဲ့ဓမ္မကြီးဒေါ်ရင်မေကိုဦးဇင်းတို့ဒီကဓမ္မသင်္นานသားများအားလုံးလှမ်းပြီးတော့ဦးဇင်းတို့တတိပေးရမှာကတော့ခန္ဓာမှာနာကျင်နေကက်ခဲတယ်ဆိုတာကတော့ငါနာတာမဟုတ်ပါဘူးအမှန်တော့ဝေဒနာဖြစ်နေတဲ့သဘောပါပဲเนาะ အေးရှင်ဒီနာရပင်တထေးကြီးနာမကျမ်းဖြစ်တဲ့အခါမှာဒီနာတဲ့သဘောတရားတွေကိုရှင်သာရိပုတ္တရာနဲ့ရှင်အနန္ဒကလာပြီးတော့ခန္ဓာ၅ပါးအကြောင်းယုံနာခန္ဓာအရဏတတ္တစ္ဆာအကြောင်းတွေကိုလာပြီးတော့မင်းများတဲ့အခါငါဆိုတဲ့သဘောတရားရှာမတွေ့ဘဲနဲ့ရုပ်ဝေဒနာတင်ညာသင်္ခါရတို့ရဲ့သဘောတရားတက်တက်တာလင်းဖြစ်တယ်လို့เนาะနှလုံးသွင်းတယ်လို့ပဲအဲ့ဒီလိုပဲเนาะနာကျင်တဲ့အခါမှာကြိုက်ခဲတဲ့အခါမှာဒါဝေဒနာတွေထင်ရှားတော့ဩဒါဝေဒနာ ဝေဒနာရဲ့သဘောတွေထင်ရှားတယ်လို့เนาะဒီလိုမှတ်ပြီးတော့ငါနာရနာမဟုတ်ဘူးထင်ရှားပြနေတာကဝေဒနာခန္ဓာလို့ရှုမှတ်ပြီးတော့အဲဒီလိုဓမ္မအတိကလေးနဲ့ဦးဇင်းတို့ကနေဖို့ဒီကနေပြီးတော့ဒါတတိပေးပြရစေเนาะတတိကလေးတစ်ခုရှိနေမယ်ဆိုရင်ခန္ဓာပေါ်မှာကပ်နေမယ်ဆိုရင်ဒီကမာကြီးနာနေတဲ့နာခြင်းတည်ဟူသောမကောင်းမှုဒုက္ခဝေဒနာသည်ဓမ္မကြီးအတွက်နိဗ္ဗာန်ကိုဖွင့်တဲ့တော့ဖြစ်သွားပါလိမ့်မယ်တဲ့เนาะဒါကြောင့်မလို့တခါတလေကြရင်ဒီဒီ painful feeling ကတခါတလေကြလို့ရှိရင် is a very good key to open the door of nibbana တဲ့နော်နိဗ္ဗာန်ကိုဖွင့်ဖို့အကောင်းဆုံးပဲတဲ့ဘာဖြစ်လို့လဲဆိုရင်နာကျင်တဲ့ဝေဒနာဟာနော်အတိစိတ်ကိုတခါတည်းဆွဲပြီးတော့ထင်ထင်ရှားရှားယူသွားတာဖြစ်တဲ့အတွက်ကြောင့်မလို့ဟောဒီနာကျင်မှုကြိုက်ခဲမှုဝေဒနာတွေကိုရှုပြီးတော့နိဗ္ဗာန်ကိုရောက်သွားကြတဲ့နော်ဝင်သွားကြတဲ့နောင်တော့နောင်တော့အဲမထေရန်တွေရောနောင်တော့နောင်တော့ဖြစ်တဲ့နော်အကိုတွေအမတွေရောများများလာပါပြီဒါကြောင့်ဓမ္မကြီးလည်းပဲရောက်နေတဲ့ဆေးရုံဘောကနေပြီးတော့မှခန္ဓာက ပေးတဲ့ဟာသည်မိမိအတွက်နိဗ္ဗာန်ကိုတော့တချောင်းပေးလိုက်တယ်လို့သဘောထားပြီးတော့ခန္ဓာကိုရှုပြီးတော့မှပဲเนาะတရားနဲ့အဲ့ဒီလိုပဲရှုမှတ်ပြီးတော့နေပါနာကျင်လုံအားကြီးတဲ့အခါမှာလည်းပဲရှုမှတ်မှုကိုမိမိကအမ်ဝေဒနာကိုမရှုဘဲနဲ့မိမိလောက်ခဲ့တဲ့ကုသိုလ်ဒါနကုသိုလ်သီလကုသိုလ်ကိုရှုပြီးတော့ဒါနနဲ့သီလကိုအာရုံပြုပြီးတော့နှလုံးပီတိသောမနတဝမ်းမြောက်မှုဖြစ်ပါနော်ပီတိပတ္တိဖြစ်လာတဲ့ခါကျလို့ရှိရင်ငါလောက်ခဲ့တဲ့ကုသိုလ်တွေများအဲမနေတော့ဘူးများနေပြီဆိုပြီးတော့ မိမိများတဲ့လောက်ခဲ့တဲ့ကုသိုလ်တွေကိုကြည်ပြီးတော့လူဘဝမှာငါဒီလိုဖြစ်ပြီးတော့ဒီလိုကုသိုလ်တွေလုပ်ရတာဟာငါအတွက်လူဖြစ်ရကျနတ်ပြီတယ်လို့မိမိကိုယ်ကိုကြည်ကျင်နတ်နတ်ပီတိသောမနာတာဖြစ်ပြီးပီတိသောမနာတာဖြစ်တဲ့အခါကြလို့ရှိရင်စိတ်တွေဝမ်းမြောက်မယ်စိတ်တွေဝမ်းမြောက်ရင်ငကိုယ်တော့ကစောစောလေးကကက်ခဲနာခြင်းမှုတွေတက်တာလာလိမ့်မယ်အဲ့ဒီလိုတက်တာလာတဲ့အခါကြလို့ရှိရင်လည်းပဲအဲ့ဒီခါကျမှဝေဒနာကိုပြန်ပြီးတော့ရှုလို့ရပါတယ်ဒါကြောင့်ဝေဒနာပြင်းထန်တဲ့အချိန်ခါမျိုးမှာဝေဒနာကိုအဲမရှုဘဲထားဥပေက္ခရှုပြီးတော့မှ မိမိလုပ်ခဲ့တဲ့ဒါနာကောင်းမှုသီလကောင်းမှုသမထကောင်းမှုကျန်တဲ့ကုသိုလ်ကောင်းမှုတွေကိုအောက်မေ့တတိယပြီးတော့မှပီတိသောမနတဖြစ်ပါပီတိဗမောဇ္ဇဖြစ်ပါပီတိဗမောဇ္ဇဖြစ်ရင်ဝေဒနာတက်တာလိမ့်မယ်ဝေဒနာတက်တာတဲ့အခါဝေဒနာကိုပြန်ပြီးတော့ရှုမှတ်လို့ရပါတယ်အေးမကောင်းဆုံးသောမလိုချင်ဆုံးသောဒုက္ခသည်မကောင်းတဲ့အမိုက်ပုံပါသို့တော်လည်းပဲရှားယူတတ်တဲ့တတိညာဖြီးတဲ့ပုံကိုယ်တွေကတော့နော်မြောင်များစွာသောပုံကိုယ်တွေဟောဒီအမိုက်ပုံကြီးနေတူတဲ့မကောင်းတဲ့ခန္ဓာတွေကပဲယရနာတွေရအောင် နော်39ပါးသောဗောဓိပိခိယတရားတွေကိုရအောင်ရှားပြီးတော့နိဗ္ဗာန်ကိုသွားကြတာများလာပါပြီဒါကြောင့်ဓမ္မကြီးတော်ရင်မေးလည်းပဲဟောဒီမကောင်းတဲ့ခန္ဓာအမိုက်ပုံကြီးတွေကနေကောင်းတဲ့ဗောဓိပိခိယတရား39ပါးကိုရှားပြီးတော့ဘုဇ္ဇံတရားတွေကိုပွားများနေပါအထုနေပါမိမိအတွက်နိဗ္ဗာန်သွားဖို့တော်တစ်ချောင်းဖြစ်ဖြစ်ပါလိမ့်မယ်လို့ဦးဇင်းတို့အဲဦးဇင်းနဲ့တကွသင်္ဍသူသင်္ဍသားများကနေပြီးတော့ဦးဇင်းတို့တတိပေးပါတယ်မေတ္တာလည်းပို့ပါတယ်ကရုဏာလည်းပဲပို့ပါတယ်ဓမ္မကြီးအမြန်ဆုံး နော်ပျောက်ပါစေကင်းပါစေခန္ဓာကိုယ်မှာရောက်နေတဲ့ယောဂါတွေတက်တာပြီးတော့ဦးဇင်းတို့နဲ့ထပ်တူတဏ္ဍနဲ့မှာအမြန်ဆုံးတွေ့နိုင်ပါစေလို့ဦးဇင်းတို့ကဆုတောင်းပါတယ်ဒါဓမ္မကြီးဒေါ်ရင်မေအတွက်ဖြစ်ပါတယ်နောက်တစ်ခုကတော့ဦးဇင်းတို့ဒီအခုတလောကလူတွေစက်တိုက်စက်တိုက်ဆိုသလိုပဲနော်ဖြစ်နေပါတယ်ပြီးခဲ့တဲ့တပတ်ကြော်ကြော်ကပဲဦးဇင်းတို့ဒီဒီအေးစပယ်မအေးစပယ်ပေါ့နော်ချမမညီမများရဲ့အဲဒါရကကြီးဦးမြင့်သိန်းဆုံးသွားပါတယ်အခုတပတ်ပြည့်တဲ့အချိန်ခါမှာဦးဇင်းတို့နှိုလိန် ရေရဲ့အဖေဖခင်ကြီးဒီနေ့7နာရီခွဲလောက်ကဆုံးသွားပါတယ်။တော့သူတို့တွေကဦးဇင်းရဲ့အကြောင်းမှာမေတ္တာဝီရဒီအသင်းမှာအမတန်မှထာတာကြောက်ကြောက်နော်လှုပ်နေတဲ့အအသင်းဝင်နေလည်းဖြစ်ပါတယ်သူတို့ကိုယ်နဲ့ကလည်းကုသိုလ်ကောင်းမှုလုပ်လို့မိသားစုတွေလည်းလုပ်နေကြပါတယ်မိဘတွေအတွက်လည်းပဲသူတို့ကဦးစီးပြီးတော့နော်အော်သူများကိုယ်တိုင်လည်းလုပ်တယ်မိသားစုတွေလည်းဆွဲခေါ်တယ်သူတို့ဘာတွေကိုလည်းအဲ့ဒီလိုမျိုးဟောဗော်တယ်လုပ်တယ်ပေါ့နော်อืมဘာခေါ်မလဲကုသိုလ်ကောင်းမှုလုပ်ဖို့တိုက်တွန်းနေဆိုပါတော့ဒါတော့သူတို့ရဲ့ဖခင်ကြီးဦးတန်းရွှေကလည်းပဲ ဒီနေ့ကွယ်လွန်သွားတာဖြစ်တဲ့အတွက်ကြောင့်မလို့သူ့ရဲ့ရောက်လျက်ရလျက်ဘဝမှာမတော်လို့များချွတ်ချော်တိမ်ပါပြီးတော့ဒေချင်းတရားကလွှမ်းမိုးလို့မေ့လျော့နေခဲ့လို့ရှိရင်ဦးဇင်းတို့ခုဒီတင်နန်းထဲမှာရှိကြတဲ့သူ့ရဲ့လူရန်နဲ့ဒီပစ္စည်းလေးပါးကိုလူတန်းပြီးတော့လူအပ်တဲ့ဒါနကုသိုလ်သူရဲ့ရှေးရခင်အချိန်တုန်းကအနောက်ပြုစုခဲ့တဲ့ကုသိုလ်ကောင်းမှုတွေဒီသူ့ကိုအမြန်ဆုံးကောင်းရာမဝင်ရဘုံဘွားကိုရောက်ရှိပြီးတော့ နိဗ္ဗာန်တန်အောင်ပို့ဆောင်ပေးနိုင်တဲ့အထောက်ပံ့ဖြစ်ပါစေလို့ဦးဇင်းတို့ကဒီကနေဆုတောင်းပြီးတော့အမြတ်တမ်းပြေဝေကြပါစို့เนาะအားလုံးဒီမိုက်တော်ရင်မျိုးကိုလည်းမေတ္တာပို့ကြမယ်တခါကြီးအတန်းရှိကိုလည်းအမြဝေကြမယ်အားလုံးလက်ကိုချီးပြီးတော့မိမိတို့ပြုလုပ်ထားတဲ့ကုသိုလ်များကိုအားလုံးနှလုံးသွင်းထားကြပါရှင်ဖရာတပည့်တော်တို့သည်အမ်ယနေ့ယခုပြည့်စုံအားထုတ်အပ်သောနာကြရသော ဓမ္မတဝနာကုသိုလ်ဓမ္မဒေသနာကုသိုလ်ဒါနကုသိုလ်ရှေးရခင်ကပြုလုပ်ခဲ့သောဒါနသီလတမထဘာဝနာအဖျားပြာသောကုသိုလ်ကောင်းမှုအစွစုတို့ဤအစွမ်းအာနုဘောကြောင့်အဲနေမကောင်းနာမကျမ်းဖြစ်နေသော ဓမ္မမိတ်ဆွေဒါယကမကြီးဒေါ်ရင်မေတီအမြန်ဆုံးဘေးရန်ကင်းပါစေစိတ်ဆင်းရဲကင်းပါစေကိုယ်ဆင်းရဲကင်းပါစေကိုယ်စိတ်နှဖျားကြမ်းကြမ်းမာမာချမ်းချမ်းသာသာဖြင့်မိမိရဲ့ခန္ဓာဝင်ကိုထမ်းဆောင်နိုင်ပါစေအမြန်ဆုံး ယောဂဗယပျောက်ကင်းပြီလျင်ကျမ်းမာပြီလျင်အဲကျမ်းမာချမ်းသာနိုင်ပြီလျင် သူတော်ကောင်းတရားများကိုအကျွန်ုပ်တို့နဲ့ထပ်တူအကျွန်ုပ်တို့နဲ့အတူတူပြုလုပ်နိုင်ပါစေအထိုမှတပါအယနေ့နေ့လေက ကိုလွန်သွားသောဒါယကာကြီးဥတန်းရွှေအားလည်းအကျွန်ုပ်တို့ပြုအပ်ခဲ့သောဒါနသီလစသည်ကောင်းမှုအစုစုတို့ကိုအဲအဲဒါယကာကြီးဥတန်းရွှေအားအမြအမြအမြအမြအမြအမြဘေးဝေပါ၏ဤကောင်းမှုကြောင့် ဒါယကာကြီးဥတန်းရွှေသည်လွတ်နနိဗ္ဗာန်သုံးတန်သောချမ်းသာတို့ကိုရရှိရောက်ရှိခံစားနိုင်ပါစေတည်းရရှိအခြားသောအာဝိနည်းရကြတတ္တဝါပေါင်းတို့အားလည်းအကျွန်ုပ်တို့နဲ့ထတ်တူညီမြအမြအမြ အမြအမြအမြအမြပေးဝေပါ၏ဒါယကာကြီးဥတန်းရွှေအမှုရှိသော အာလုံးသောဝိနေယကြာတတ္တဝါပေါင်းတို့သည်ကုသိုလ်ရှင်ဖြစ်ကြကုန်သောဘုရားတပည့်တော်တို့နှင့်ထတ်တူညီမြအမြရကြ၍ကိုယ်စိတ်နှဖျား ကျမ်းမာချမ်းသာကြသည်ဖြစ်ကြပါစေသောကဲဒါကယူတန်ရွှေစိတ်ထဲအာယုယူပြီးအလုံးကြာကြာသမျှအမျှအမျှအမျှယူတော်မူကြပါကုန်လောသာဓုသာဓုသာဓုအလုံးကြာကြာသမျှအမျှအမျှအမျှ ယူတော်မူကြပါကုန်လောသာဓုသာဓုသာဓုအာလုံးကြာကြာသမျှအမြအမြအမြယူတော်မူကြပါကုန်လောသာဓုသာဓုသာဓု